ဒီကနေ့1383ခုနှစ်တပေါင်းလဇန်9ရက်2012ခုနှစ်ဖေဖော်ဝါရီလ26ရက်တနင်္ဂနွေနေ့မှာမာသမယ6သုတ်ထက်ကတမ္မာပရိပါဇဏိယသုတ်ကိုဒုတိယနေ့အဖြစ်ဆက်လက်ပြီးတော့လေ့လာကြမှာဖြစ်ပါတယ်။ဒါကြောင့်တမ္မာပရိပါဇဏိယသုတ်ကြီးရဲ့နံပါတ်1စာမျက်နှာနံပါတ်1မှာ ပုဂ္ဂိုလ်မဟာဝိတုဒ္ဓရမတဲ့ဥစ္စာတော်ဘုရားကြီးရေးထားတဲ့မြန်မာပြန်အနှစ်ချုပ်ကလေးကိုဦးဇင်းတို့တင်နန်းသူတင်နန်းသားများကဘုရားရှင်ကိုရောမြတ်ကြီးကိုအာယုံယူပြီးတော့ဒါလေးတွေကိုတရားရဲ့အနှစ်ချုပ်ကလေးတွေအလုံးရွတ်ဖတ်ပြီးတော့ပူဇော်ကြရအောင်နော်မြန်မာလိုအရင်တစ်ပတ်ကလိုပဲနိမိတဘုရားရှင်ကမေးတဲ့နေရာကနေအောက်ကိုဇက်တိုက်ပေါ့နော်အရှင်ဘုရားအင်ရထောင်သည့် ထွက်ခွာသွားသောယဟန်တို့သည် လောကကြီးပေါ်၌ကိုင်းကြီးတွေ့တာခြင်းမရှိအောင်မြည်တို့ခြင်းရပါမည်နီလောကကြီးနှင့်အာလောကီအာယုတို့ပေါ်၌တမ်းမေချင်းကင်းအောင်ကြင်ကြံသည့်ပုဂ္ဂိုလ်တို့မှာဒိဋ္ဌမင်္ဂလာစာသော နမိတ်ယူခြင်းများလက္ခဏာဗေဒင်းများအိမ်မေကျန်စသည်တို့၌အာကိုယုံကြည်မှုမရှိ ကာမဂုဏ်၅ပါးတို့၌တတ်မြင့်မှုမရှိဂုံတိုက်ခြင်းဝန်တိုခြင်း အမြင့်ထွေခြင်းတတ်မြင့်ခြင်းမရှိတဏှာဖြင့်ချစ်ဖွယ်ရာလည်းမရှိဒေါသဖြင့်မုန်းဖွယ်ရာလည်းမရှိမြည်သည့်အရာမျိုးကိုမျှဆွဲလန်းခြင်းမရှိဘဲတန်ရုပ်စဉ်တင်အာယုန်တရားတို့မှကင်းလွတ်သည် ထားကိုယ်ခန္ဓာတို့ကိုအနှစ်သာရဟုမစွဲလံသူတစ်ပါးတို့ကမစွဲဆောင်နိုင်အောင်စိတ်ဓာတ်ရင့်တန်သည်ကိုယ်နှုတ်နှလုံးသုံးပါလုံးစင်ကြယ်တန်ရှင်း၍သစ္စာလေးပါးကိုသိမြင်ကမြင့်မောက်ဘဝ၌ပင်မြေပန်းကိုရလို၏ငါကိုယုသေးကြသည်ရှ िख ိုးကြသည်ဟု၍တက်ကြွမောက်မှာစိတ်ကြီးဝင်ခြင်းမရှိဆဲရီခံရသဖြင့်လည်းရန်ညို့မထား သူတစ်ပါးတို့ဘေးလူသည်ပစ္စည်းတို့ကြောင့်ငါမူကားလတ်လာပါများသူဟုမန်မာနမရှိ အလွန်အကျူးတမစ်ခြင်းတပြတ်ခြင်းတို့ကိုရှောင်ကျဉ်၍ယုံမာခြင်းကင်းပြီဖြစ်သည်မိမိပြုလုပ်အပ်သောအကျင့်ကိုကျင့်ဆောင်၍သူတစ်ပါးအားမငင်းစေမကောင်းမှုအာကုသို့အနုတ္တယတရားအလုံးကိုအကျွင်းမဲ့ဘယ်ထားပြီးဖြစ်၏ တမေမှုရာဂနှင့်ထောင်လွှမ်းမှုမာမာနာတို့ကိုပယ်ပြီး၍ယင်ကျေးတည်ငြိမ်သောစိတ်ရှိ၏မိစ္ဆာဒိဋ္ဌိအယူမှ စင်ကြဲ၍ယရဏသုံးပါး၌မဖောက်မပြန်ကြည်လင်မှုတရားရှိ၏အကြာမြင့်နှင့်ပြည်စုံ၍မေကိုရ၏ရဟတမေဖြင့်တန်ရောစဉ်အလုံးကိုပယ်ပြီးဖြစ်၏လွန်ပြီးသောခန္ဓာတို့၌၎င်း ဖြစ်လက်တံသောခန္ဓာတို့၌၎င်းငါငါဥစားဟုဉာဏ်စီမှုတဏှာဒိဋ္ဌိမရှိမူ၍အလုံးစင်ကြယ်သောပညာရှိဖြစ်၏ဒုက္ခအစုအပေါင်းဤဒီယာဖြစ်ခြင်းကြောင့်ဥပဒိဟုခေါ်သောခန္ဓာ၅ပါးကာမဂုဏ်၅ပါးကိလေသာ၁၀ပါးအဘိသင်္ခါရ၃ပါးတို့ကိုဂုံဆုံးစေပြီလျင် သစ္စာလေးပါးကိုမေပညာဖြင့်သိပြီးဖြစ်၏အတ္တဘောပြပါအကျဉ်တို့နှင့်ပြည့်စုံသည့်ပုဂ္ဂိုလ်တို့သည် လောကကြီးနှင့် လောကီအာယုန်တို့အပေါ်၌ဓမ္မေချင်းခင်အောင်ကျင့်ကြံကြသည့်ပုဂ္ဂိုလ်များဖြစ်ကြသည်သာဓုသာဓုသာဓုသာဦးဇင်ကဒီ ိဋကတ်တော်မြန်မာပြန်မှာသူရှိတဲ့အတိုင်းပြန်ထားတာကိုဖတ်ကြည့်ရင်ဦးဇင်းတို့ကလည်းမှဘာမှသိမှာမဟုတ်ဘူးအဲ့တော့ဘာကြောင့်အဲ့လိုပြောလဲဆိုရင်ဦးဇင်းကိုနဲ့ကိုမသိလို့ပြောတာဒါဆိုရှင်းပြောလားစာပြန်တာကစာတိုင်းပြန်ထားရင်နားမလည်ဘူးဒါတော့စရိုကြီးကအဲ့စာကိုဖျောက်ပလိုက်တယ်အနှစ်ကိုယူလိုက်တာဆိုလိုချင်တာကိုယူလိုက်တာပေါ့နော်ဒီတက္ကတာဟာဒါကိုကဒါကိုပြောချင်တာပဲဆိုတာယူလိုက်တော့ဗမာလူချော့ပြီးနားလည်သွားတယ် ဒါသာမညမြန်မာစာတတ်တဲ့ပုဂ္ဂိုလ်တယောက်ဖတ်ရင်နားလေတယ်အဲ့ဒါတော့သူ့ရဲ့မူရင်းမြန်မာပြန်ထားတဲ့ဆထမူမြန်မာပြန်စာအုပ်ကိုဖတ်ကြည့်ရင်လူမပြောနဲ့ဘုန်းကြီးတောင်နားမလဲဘာဖြစ်လဲလဲဆိုစာကိုစာအတိုင်းပြန်ထားလို့အဲ့ဒါကြောင့်အဲ့တော့ဦးဇင်းတို့ဒီလိုဖတ်ကြည့်လိုက်တော့ဩသူ့ရဲ့ခါတာဆိုလိုရင်းလေးခေါင်းထဲမှာပေါ်သွားတယ်ကောင်းပြီဒါတော့အရင်တစ်ပတ်တုန်းကဒကာကြီး ဘုညာရှိမေးတဲ့မေကွန်းအချိန်လဲနေတော့ဦးစင်းကတနင်္ဂနွေဆိုတော့တနင်္လာနေ့အလုပ်ရှိရင်လူတွေအလုပ်သွားနောက်ကြမှာဆိုလို့အချိန်အားအနာငဲ့ကွပြီးတော့မဖြေခဲ့ဘူးမုနစ်အကြောင်းလေးအဲ့ဒါလေးနဲ့ဒီနေ့ထပ်ပြီးတော့ဖွင့်တာပေါ့နော်ဇာမျက်နှာနံပါတ်2မှာနေမိတရုပ်ဘွားဘုရားရှင်ကလည်းမြတ်စွာဘုရားကိုမေးတော့မေးတဲ့စကားလုံးလေးမှာပု္ပ္ပာမိမုနိုင်ဘ ഹു တပညာဆိုတာလေးရှိတယ် ဆိုတော့မုနေဆိုတဲ့စကားလုံးကမုနိကိုပြောတာအဲ့တော့အဲ့ဒီမုနိဆိုတဲ့စကားလုံးနဲ့ပတ်သက်ပြီးဦးဇင်းရဲ့တင်နန်းမှာတော့မုနိစကားလုံးအကြောင်းကိုမပြောခဲ့မရှင်းခဲ့ဘူးသေးဘူးအဲ့ဒါကြောင့်ဦးဇင်းတို့တင်နန်းသူတင်နန်းသားများမုနိဆိုတဲ့စကားလုံးကနားလဲရင်နေပြီဆိုတော့အတိပ္ပယ်လေးကြည်ကြပြည့်မြန်လေးသိရင်ကောင်းမယ်ဆိုပြီးဦးဇင်းကအ ਨੇ ဆုံးပေါ့လေမုနိဆိုတဲ့စကားလုံးနဲ့မုနိဘယ်နှမျိုးရှိသလဲဆိုတာသိအောင်လို့မုနိ6မျိုးထည့်ပေးလိုက်တော့အတိပ္ပယ်မပါဘူးဖြစ်သွားတယ် ဒါတော့ဒီမှာတော့အခုပြန်ပြီးတော့နောက်ထပ်ပြန်ပြီးဟောပေးလိုက်တဲ့ဟန်တော့မှာတော့အဲ့ဒါလေးထည့်ပေးလိုက်ပါစာမျက်နှာနံပါတ်2မှာရှိတယ်စရမုဏိကဦးဇုံမဟာလိဒေတာပါဠိတော်မှာတုတ်တံတစ်ခုရှိတယ်အဲ့ဒီမှာမုဏိနဲ့ပတ်သက်တဲ့ဟာတွေကို ဖွင့်ဆိုထားတာရှိတယ်ဒါတော့ပြောရမယ်ဆိုရင်မုဏိဆိုတဲ့စကားလုံးကသူ့ရဲ့မူရင်း original ကညံဆိုတဲ့စကားလုံးညံဆိုတဲ့အဓိပ္ပာယ်ကိုဟောတယ် အဲ့တော့အဲ့ဒီဉာဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကို မုနိဆိုပြီးတော့ပါဠိကသူ့ရဲ့တရားနည်းအရာပြောင်းသွားတယ်ဆိုတော့မုနိဆိုတာဘာလဲလို့ပြောရင်ပထမအဓိပ္ပာယ်ကဉာဏ်ပညာနဲ့ပြည့်စုံတဲ့သူလို့အဲ့ဒီလိုအဓိပ္ပာယ်ရှိတယ်နော်နောက်တစ်ခုကနံပါတ်2ဒါကဓမ္မပဒမှာဖွင့်ဆိုထားတာ နော်ဒိဋ္ဌိတွေကသူတို့ကိုယ်ကိုသူတို့မုနိဆိုတဲ့အသွင်ဆောင်ပြီးတော့မုနိအတုလုပ်နေတော့မြတ်စွာဘုရားကဒီနေရာမှာမုနိဟာဘာကိုခေါ်သလဲဆိုတာနဲ့ပတ်သက်ပြီးဓမ္မဝရမှာရှင်းထားတာရှိတယ်အဲဒီတော့အဲဒီဒိဗေကိုဦးဇင်းကမြန်မာပြန်ပေးထားတယ်အာကုသိုလ်ကိုရှောင်ကျင်၍လိုနေသောကုသိုလ်များကိုဖြစ်တတ်သူသည်မုနိမြည်၏ဂါထာရဲ့အ내ဒိဗေတော့အပြည့်စုံမဟုတ်ဘူးဂါထာမှာကတော့နည်းနည်းရှည်တယ် ချင်းခွင်ရှာကင်တဲ့ပုဂ္ဂိုလ်တယောက်ကဟိုဘက်ဒီဘက်ချင်းခွင်ကင်တဲ့အခါပူတဲ့ဘက်ကနှုတ်လိုတဲ့ဘက်ကိုပြန်ချက်ဒီလိုဟိုဘက်ဒီဘက်ချင်းခွင်ရှာ balance ဖြစ်အောင်လုပ်တယ်အဲ့တော့အဲ့ဒီချင်းခွင်ကင်တဲ့သူဟာပူတဲ့ဘက်ကနှုတ်လိုတဲ့ဘက်ကိုဖြည့်တယ်လို့ပဲတဲ့အကုသိုလ်တွေဘက်ကိုနှုတ်ကုသိုလ်ဘက်ကိုဖြည့်ပေးတာနော်ဒါတော့ကုသိုလ်ဘက်ကိုတိုးစေပေါ့ဆိုလိုရင်းကအကုသိုလ်ကိုနှုတ်ကုသိုလ်ဘက်ကိုတိုးစေအဲ့ဒီလိုမျိုးလိုနေတဲ့ဘက်ကိုဖြည့်ဖြည့်ပေးလို့ဘာကြောင့်လိုလဲကုသိုလ်ဘက်ကပဲနဲမှာပဲ ဦးဇင်းတို့ကုသိုလ်တာပြည့်ရင်ဒီလူတွေဒီနေရာမရှိတော့ဘူးအကုန်လုံးရန်တာဖြစ်နိဗ္ဗာန်ရောက်ကုန်ပြီဒါတော့လုံလို့သေးတယ်ဆိုတာတတ္တဝါဖြစ်နေတာကိုဒီပင်လင်ဒါအဖြစ်ရရှင်းနေတာပဲလိုသေးတယ်ဆက်လို့အောင်ဆက်ဖြစ်အောင်ဒါကိုဆိုလိုတယ်ဆိုတော့အဲ့ဒီလိုအကုသိုလ်ကိုရှောင်ကျင်၍ဆိုတာနှုတ်ပလိုက်လို့ပြောတာအကုသိုလ်ကိုနှုတ်ရှောင်ဆိုတာနှုတ်လို့ပြောတာ ਨੇ အတူတူပဲလိုနေသောဦးဇင်းတို့အခုလိုနေတဲ့ကုသိုလ်များကြတော့ဖြည့်ပါအဲ့ဒီလိုမျိုးအကုသိုလ်ကိုရှောင် ကုသိုလ်ကိုဆောင်တဲ့ပုဂ္ဂိုလ်စီဒါမုဏိလို့ခေါ်ပါတယ်တဲ့ဒါဒုတိယအဓိပ္ပာယ်တစ်မျိုးနောက်တတိယအဓိပ္ပာယ်ကတော့နည်းနည်းနဲ့သွားပြီအတွန်းအပြင်အစ္ဆဒဗိဒ္ဓခန္ဓာတို့ကိုတိတတ်သောပုဂ္ဂိုလ်သည်မုဏိလို့ခေါ်တယ်ဒါတွေကြတော့အထုံးမှုကြင်ကြံမှုဝိပဿနာတွေနဲ့ဆိုင်တယ်နော်နောက်တစ်ခုကနောက်ဆုံးအဓိပ္ပာယ်ကတော့ဦးဇုံတို့တိပိဋကပါဠိမြန်မာအဘိဓမ္မာကြီးမှာဖွင့်ထားတာရှိတယ် သူတော်သူမြတ်တို့သည်မုဏိမြည်ဤတဲ့ဒီနေရာမှာမြတ်စွာဘုရားကိုလည်းမုဏိလို့ခေါ်တယ်ယဟန်တွေကိုလည်းမုဏိလို့ခေါ်တာရှိတယ်ယသိတွေကိုလည်းမုဏိလို့ခေါ်တာရှိတယ်ဒါတော့သူ့ရဲ့နေရာဌာနအားလျော်စွာမုဏိကိုတခါတလေမှမြတ်စွာဘုရားခေါ်တယ်တခါတလေမှယသိယဟန်တွေလည်းခေါ်တာရှိတယ်ဒါတော့ဒီမုဏိနဲ့ပတ်သက်ပြီးတော့ဓမ္မပဒမှာမြတ်စွာဘုရားပြောတဲ့အတိပ္ပယ်လေးနည်းနည်းလေးပြန်ပြောပြမယ်ဘုရားရှိစဉ်တုန်းကဒီ မြတ်စွာဘုရားကယဟန်တွေကိုပထမဘောဓိလို့ခေါ်တဲ့ဝါရော20ရသည့်တိုင်အောင်တရားဟောခွင့်မပေးဘူးတရားဟောစေလို့မပြောဘူးအဲ့ဒီတော့မြို့ထဲရွာထဲမှာဆွန့်ကန်တဲ့အခါဆွန့်လောင်းတဲ့ဇရက်တွေဆွန့်လောင်းတဲ့ဌာနတွေဆွန့်လောင်းအသင်းကြီးတွေရှိမယ်ပေါ့ဒီနေ့ခေတ်လို့အဲ့ဒီတော့အဲ့ဒီမှာသွားပြီးတော့ဆွန့်ကန်တဲ့အခါမှာဒီရှေးတုန်းကတေကရွန်းနေရလဲသူတို့လည်းဒီလိုပဲဥစဉ်တို့လိုဆွန့်ကန်စားတာပဲဆွန့်ကန်စားတော့ သူတို့ကဘာလဲဆိုရင်နည်းနည်းလေးလူတကာတကာမှရှိရနေပြောရမယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ကြည်ညိုလို့ပို့ရအောင်သူတို့ကဘာလေးတွေပြောတယ်လဲဆိုရင်အဲကျမ်းမာကြပါစေချမ်းသာကြပါစေအဲဒီနေ့ဘယ်နေ့ဘယ်အရက်ကိုမသွားကြနဲ့ဘာကြတယ်ရေးရစာပြတရာကြတယ်ဘယ်နာမကောင်းဘူးစသည်ဖြင့်ပေါ့ဗျာလူတွေကြက်လောက်မှထင်တဲ့စကားလုံးလေးတွေနဲ့ तू ကဦးဇင်းတို့လိုပြောမှဆိုစုပေးတာပေါ့ ဒါတော့လူတွေကလည်းပဲဘုန်းကြီးတွေရှိရဒီလူခန္ဓာပုံကိုယ်တွေရှိရအဲ့ဒါလိုလေးကြားရတယ်ဆိုဒီလုံးတပါးတာကြားရင်ဝန်တာကြတော့ဟွန်းဘုန်းကြီးတွေကြတော့ဘာမှမပြောကြဘူးပေါ့ဒီစကားဖြစ်လာတာဖြစ်လာတော့မြတ်စွာဘုရားအဲ့ဒီကြောင့်ရှောက်တယ်မြတ်စွာဘုရားဒီလိုလိုအဲ့ဒါလိုပြောခိုင်းရတယ်ဆိုတော့ကံကောင်းပြီဒီနေ့ကစပြီးတော့ရဟန်းနေမိမိတို့ဆုံးခံတဲ့အရက်တွေမှာဆွန်းလောင်းတဲ့အသင်းတွေမတ်တက်ကြီးတွေမှာဒကာဒကမတွေကဆွန်းလောင်းပြီးလို့ရှိရင်မင်းတို့ဆုပေးရမယ် တရားလည်းဟောတယ်ဟောရမယ်စုလည်းပေးရမယ်ဆိုတော့ယဟန်တွေကဟောတော့ကမဟောတတ်လို့မပြောတတ်လို့မပြောတာပါမဟုတ်ပဲမြတ်စွာဘုရားရှင်ကခွင့်ပြုခြင်းမရှိလို့မပြောတာဆိုတော့အဲ့ဒီအချိန်မှာမြတ်စွာဘုရားခွင့်ပြုလိုက်တဲ့အချိန်ကစပြီးတော့ဆွမ်းလောင်းတဲ့နေရာတွေဆွမ်းလောင်းတဲ့နေမန္တတွေအဲ့ဒီဟာတွေကိုမြတ်စွာဘုရားရဲ့ခွင့်ပြုခြင်းနဲ့တရားဟောတဲ့ရင်ဟောတယ်စုပေးတဲ့ရင်ပေးတယ်အဲ့ဒီခါကျတော့သူတို့ဟောတဲ့တရားတွေပို့ပို့ပြီးတော့မှကောင်းတယ်နော်ပို့ပြီးတော့လင်းနေတော့သူတို့ ဒီရဟန်းတွေဟောတာကိုကြိုက်ပြီးတဲ့ခါကျတော့အခုနောက်တော့ငါတေကရုံးနေကြတော့သူတို့လောကရေးရာလောက်ပဲပြောတတ်တဲ့ခါကျတော့ရှင်ကြည့်မယ်ဆိုရင် တရားရဲ့ဓမ္မရတ္တကဘာမှမဆိုင်ဘူးဖြစ်နေတယ်။ဒါတော့သူတို့ကရှင်လို့မရတဲ့အတူတူတော့ငါတို့ကတမူပြန်ထွင်ကြအောင်ဆိုဆိုပြီးတော့ဘာမှမပြောကြတော့သူက silence လုပ်နေတယ်အဲ့ကြတော့နော် silence လုပ်နေတဲ့ခါကျတော့သူကဟမ်ဂေါရမမြတ်စွာဘုရားရဲ့တပည့်သားတာဝကတွေက အဲတရားတွေဘာတွေဟောလို့စုတွေဘာတွေပေးလို့အရှင်အရှင်ကြီးတို့ကမဟောကြမပြောကြဘူးလားဆိုတို့က silent မုနီတဲ့ကဲနော်အဲ့လိုပြောတာဘာမှမပြောဘူးတဲ့ဒါတော့ရှေးခေတ်တုန်းကဒီသူတို့ဂိုင်းနေအမျိုးမျိုးရှိတဲ့ထက်မှာဘာမှမပြောဘဲနဲ့ဟန်ဆောင်ပြီးကြိတ်ပြီးတော့တီလာရှိတာလို့လို့ဓမ္မာတိရှိတာလို့လို့ဇံရတာလို့လို့နဲ့မိတ်လို့လို့ရှင်လဲအထင်ကြီးတာပဲလူကဘာမှမပြောရင်ထင်ကြီးတယ် နော်ဒါကြောင့်ထောင်တန်ရင်တိတ်တိတ်နေဆိုအဲ့ဒါပြောတာတိတ်တိတ်နေရင်ပါတယ်ထောင်တန်ဒါခေါတော့ကလည်းတစ်ခါဦးဇင်းတစ်ခါပြောမှုပါတယ်နော်ဆင်အယောင်အဝယ်လုပ်နေတဲ့နေရာကိုတောသားတယောက်ကမမြင်ဘူးလို့ဆင်မမြင်ဘူးတဲ့လူတယောက်ကမမြင်ဘူးတော့ तू ကလည်းတွားကြည့်တာဒါတော့ဆင်ကိုရောင်းမလို့ဟိုလူတွေကစက်နေတာစက်နေတဲ့ခါကျတော့ဒီလူကဖင်ကလက်ကြည့်ခေါင်းကလက်ကြည့်အောက်ကနေပင့်ကြည့်မြောက်ကြည့် तू မမြင်ဘူးတဲ့ဆင်ကြီးကိုအကုန်လုံးပတ်ချလဲပြီးတော့သေးသေးချာချာကြည့်ပြူးကြည့်တာ အဲ့ဒီခါကျတော့ဆင်ရောက်မဲ့သူကသူ့အသားလေးခေါ်ပြီးတော့ငွေပေးလိုက်တယ်ငွေတရားလောက်ပေးလိုက်တယ်ဒါလေးဘာမှမပြောနဲ့ဆိုတဲ့အဓိပ္ပာယ်နဲ့ဘာမှမပြောနဲ့ပြီးတော့အဲ့ဒါသူတို့ဆင်ရောက်ဝယ်လောက်တာဆင်ရောက်ဝယ်လောက်တဲ့ခါကျတော့အဲ့ဒါပြီးတော့ဆင်ကြီးရောက်ပြတ်သွားတော့ဆင်ကြီးကဝယ်မဲ့လူလောက်ပါသွားတယ်ပါသွားပြီးတဲ့အခါကျတော့အဲ့ဒီလူမေးတယ်ကျုပ်ဆင်မှာဘာတွေများအပြစ်တွေ့လဲဆိုတော့ဘာတွေ့ဘူးလေဟာဒါဆိုခမရဘာလို့ကြည်တာလဲဆိုကျုပ်ဆင်တကားမှမမြင်ဘူးလို့ကြည်တာသူကပြောလားဆိုမပြောမပြောဘဲနဲ့ငွေတရားရလိုက်တာ အဲ့ဒီလိုမျိုးဒါတော့ဒီတိတ်တိတ်နေခြင်းအပြင်သူတို့ကိုယ်ကိုသူတို့မုနိဆိုပြီးတော့ပြောတယ်အဲ့ဒါတော့မြတ်စွာဘုရားကစိတ်စိတ်နေကမြဖြင့်မုနိမဟုတ်ဘူးအဲ့လိုမုနိရဲ့ definition ကိုမြတ်စွာဘုရားအဲ့ဒီမှာ ပြောပြတယ်ပြောပြတော့ခုနပြောသလိုအကုသိုလ်ကိုရှောင်ပြီးတော့မှကုသိုလ်ကိုဆောင်တဲ့ပုဂ္ဂိုလ်မျိုးမှသာလျင်မုနိလို့ခေါ်မယ်ဉာဏ်ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မျိုးမှမုနိလို့ခေါ်မယ်အတွင်းပြန်ခန္ဓာအာယတနာတွေကိုရှု ဆင်ခြင်ပွားများနေတဲ့ပုဂ္ဂိုလ်မျိုးကိုမှမုနိလို့ခေါ်မယ်ဆိုပြီးတော့အဲ့ဒီလိုမုနိရဲ့အဓိပ္ပာယ် definition ကိုမြတ်စွာဘုရားအဲ့ဒီသုတ်ဓမ္မပဒထဲမှာရှင်းပြထားတယ်နော်ဒါတော့မုနိအမျိုးအစား6မျိုးကတော့အရင်တစ်ပတ်ကဦးဇင်ပြောခဲ့ပြီးပါပြီနော်ဒီအဂါရမုနိအနာဂါရမုနိတေခမုနိအတေခမုနိပစ္စေကမုနိဗုဒ္ဓမုနိအဲမုနိမုနိဆိုပြီးတော့6မျိုးရှိတယ်ဒါကအရှင်တစ်ပတ်ကပြီးခဲ့ပါပြီနော်ဒါတော့ဦးဇင်တို့ ဒီနေ့သင်မဲ့နေရာကိုဆက်သွားကြစို့နော်။ဘာလို့လဲဆိုတော့တုတ်တန်6တုတ်ရှိတယ်ဆိုတော့ဦးဇင်းတို့တခုတခုသိအရှည်ဆွဲတယ်လို့မဖြစ်ဘူး။အချိန်နဲ့အများကြီးသွားလိမ့်မယ်။အခုကစပြီးတော့ဦးဇင်းတို့ပထမမာသမယရေလို့နာမည်ရတဲ့တုတ်တန်ကနတ်တွေရဲ့နာမည်တွေကိုမြတ်စွာဘုရားခေါ်ပြီးတော့မှပဋိတ္တန်ထာရနှုတ်ဆက်စကားပြောတာကပြီးသွားရောပြီးသွားတဲ့ခါမှာခုတမ္မာပရိပါဇဏီယဆိုတဲ့တုတ်ကိုစပြီး အဲ့ဒီမှာစတဲ့အချိန်ကစပြီးတော့ခက်ခဲနေနေတဲ့သဘောတရားတွေအဲ့ဒီမှာလာတွေ့တာအဲ့တော့ဒီတမ္မာပရိပါဇဏိယတုတ်ကိုဘုရားဏိဒံမှာလည်းရေးထားတယ်ရာဂစိတ်များသောတတ္တဝါများအတွက်နတ်ပြမာတွေမကပါဘူးတတ္တဝါများအတွက်ရည်စူးပြီးတော့ဟောတဲ့တုတ်တံဇယိုက်6ပါးနဲ့ညီအောင်ဒီနတ်ပြမာပရိသတ်တွေထဲမှာရာဂစိတ်များတဲ့နတ်ပြမာတွေကျွတ်တန်းဝင်အောင်တမ္မာပရိပါဇဏိယတုတ်ကိုဟောတယ်လူရင်းကဘာလဲဆိုရင်လူပေါင်းရှောင်ခွာတောထွက်လာတဲ့ယန္တပါဟာ ဘယ်လိုကြင့်ကြံနေထိုင်မှကောင်းကောင်းမွန်မွန်ကြင့်ကြံသည်မြည်ပါသလဲလို့ပြောတော့အကောင်းမွန်ဆုံးဖြစ်အောင်အတိဘယ်ကိုဆောင်ပြီးပြောမှာဖြစ်တဲ့အတွက်မြတ်စွာဘုရားဟောတဲ့အခါမှာအနာဂတ်အစစ်ရန်တာအစစ်အနာဂတ်အစစ်ရန်တာအစစ်အဲ့ဒီလောက်ကိုပဲပိုင်းပိုင်းပြီးတော့ပြောသွားတယ်ပြောတာဖြစ်တဲ့အတွက်ကြောင့်ဟောဒီထက်မှာပါတယ်တုတ်စကလုံးနေရဂါထာအတိဘယ်ဟာအနာဂတ်အစစ်နဲ့ရန်တာအစစ်ကိုရည်ရွယ်ပြီးတက်ကတ်ထားပြီးပြစ်နေတဲ့တရားတွေကြီးပဲဟောနေတဲ့တရားတွေကြီးပဲနော် ဒါတော့အနာဂါဆင့်ကိုရဟန္တာဆင့်ကိုလှမ်းပြီးတော့ဟောနေတာဖြစ်တဲ့အတွက်ဦးဇင်းတို့ရိုးရိုးပုရိသေအနေနဲ့ကတော်တော်အလှမ်းဝေးပါတယ်အလှမ်းဝေးတဲ့အတွက်နားလည်ဖို့လည်းခက်တယ်အဲ့တော့နားလည်ဖို့ခက်တဲ့အပိုင်းမှာမဆီဆော်တော်ကြီးကအဲ့ဒါကြတော့ဘလို့ပြန်ဖြေထားတယ်လဲဆိုရင်ရိုးရိုးအာထုတ်ဆဲဖြစ်တဲ့ယောဂီတွေဟာနော် အခုမှပုရိသေအခုမှစအာထုတ်ကြတယ်ဒီတရားကြီးတွေကိုဒီလိုပယ်ရမယ်ဒီလိုတတ်ရမယ်ဒါမှလွတ်မယ်ဆိုလို့ရှိရင်ကိုယ့်အနေနဲ့အဝေးကြီးဖြစ်နေတဲ့ခါကျရင်ကိုလှုပ်တဲ့လုပ်ငန်းက အားထုတ်ရတာအားပြော့စရာအားနည်းစရာကြီးဖြစ်နေတယ်ဒါကြောင့်ဇရောကြီးကတော့အဲ့ဒီနေရာကိုရောက်တိုင်းရောက်တိုင်းလက်ရှိအားထုတ်မှုနဲ့အရိယာကိုဘလို့သွားမလဲပေါ့ဟောဘက်နဲ့ဒီဘက်နဲ့ကို connection လုပ်ပေးတယ်ဆက်ဆက်ပေးတယ်အဲ့ဒီကျေးဇူးကြောင့်မလို့လဲဦးဇင်းဒီတုတ်တံကိုနည်းနည်းလေးပြောလို့ရတယ်တို့ဖို့ဆိုရင်မပြောတတ်ဘူးဒါရှင်းရှင်းလေးဝန်ခံတာကြွားတယ်လည်းမထင်နဲ့ဘာဖြစ်လဲလဲဆိုရင်တရားကအယံမြင့်နေတယ်ဦးဇင်းတို့လိုက်နာကျင့်သုံးထားတဲ့စာပေအသည့်ကြင်ကြံမှုကဘလို့မှမမေ့ဘူး ဘလို့မှစစ်ဆလို့ကိုမရတာဦးဇင်းဒါဖတ်ပြီးပြီအဲ့တော့မာစီဆရာတော်ကြီးကအဲ့လိုရှင်းပြလိုက်တဲ့အခါကျတော့အာဒါဆိုရင်တို့အခုလက်ရှိတဏ္ဍမှာလေ့လာနေတဲ့ပုံကိုယ်တွေလက်ရှိအားထုတ်နေတဲ့ပုံကိုယ်တွေလည်းတိတင်တယ်ဆိုပြီးဦးဇင်းဒီအကြံလေးကိုရလို့ဒီတော့တံကိုချပစ်တာဆိုတော့ဒီထက်မှပြောမယ့်ဟာတွေကတော့အအမှန်တိုင်းပြောမယ်ဆိုရင်မြင့်ပါတယ်သို့တော်လည်းဦးဇင်းတို့ကနားထောင်လို့ဖြစ်အောင်ဆိုပြီးတော့မှဟန်တော့ကိုအပြည့်စုံရေးပြီးပင်ပမ နာဟန်တော့ကိုရေးပေးတယ်ဘာဖြစ်လဲလဲဆိုရင်အဲ့ဒါကြည့်လိုက်ရင်တော့နည်းနည်းလေးပြေသွားလိမ့်မယ်စာကြီးတိုင်းဆိုရင်တော့တော်တော်ကိုခက်တာစာအယ language လို့ခေါ်မလားမသိဘူးဒါလည်းခက်တယ်သူရဲ့အတိတ်ပဲ meaning ကလည်းခက်တယ်အဲ့ဒါနော်တော်ရုံတောင်ဆရာတော်ဒီဓမ္မဂတိကတောင်ဒီတရားဒီတုတ်တံမျိုးကိုမကင်ဘူးနော်ကိုပြန်ပြီးတော့ပတ်နေမှာဆိုလို့ထင်တယ်ခက်တယ်တကယ်ခက်တယ်ဒါအမှန်တမ်းပြောတာနောက်တွေ့လာလိမ့်မယ်ဦးဇင်းရောက်တဲ့နေရာကျရင်ပြောပြမယ်နော် ကောင်းပြီဦးဇင်းတို့နမဦးဇင်းတို့ဒီမှာအဲ့ဒီတုတ်တာမှာဂါထာ16ဂါထာရှိတယ်16ဂါထာမှာနံပါတ်1ဂါထာသည်နေမိကြဘုရားရှင်ကနေမြတ်စွာဘုရားကိုအခုနမေးလိုက်တဲ့ဂါထာနောက်ဆုံးနံပါတ်16ဂါထာကြတော့မြတ်စွာဘုရားဟောတဲ့အတိုင်းမှန်ပါပြီတယ်လို့ချီးကျူးစကားပြောတဲ့ဂါထာဆိုတော့နံပါတ်1နဲ့နံပါတ်16ကိုနှုတ်ရင်ဂျားထဲမှာ15ဂါထာရှိတယ်15ဂါထာကိုဦးဇင်းတို့ကတနင်္ဂနွေ3ဘတ်လောက်နဲ့ပြီးအောင်ဖြတ်ကြစို့เนาะဒါမှနောက်တုတ်တန်တွေကိုသွားလို့ရမှာ ဓာတ်တော့ရှေ့ဆွဲလို့မဖြစ်တော့ဘူးဒါတော့ဦးဇင်းသိတဲ့နေရာလေးတွေမှာကြည့်ချက်ပြောသွားမယ်နံပါတ်3ဂါထာကိုစမယ်ဒီနေ့နံပါတ်3ဂါထာဒီစာမျက်နှာနံပါတ်9နဲ့မှာရှိလိမ့်မယ်နံပါတ်3ဂါထာဦးဇင်းပါဠိကလေးရွတ်ပေးမယ်နော်လူတွေလည်းပဲအဲကြိုးစားပြီးတော့လိုက်ရွတ်ကြပေါ့နော်ဒါမှပူဇော်ပြီးသားဖြစ်အောင်နံပါတ်3ဂါထာစာမျက်နှာ9မှာရာဂံဝိနယေထမာနုသေးသူဒိဗ္ဗေသူကာမေသူစာပိဘိက္ခု အတိတ်ကမဘဝံသမစ္ဆဓမ္မံတမ္မာသောလောကိပရိပ္ပစီယနောက်တစ်ခေါက်လောက်ရာဂံဝိနိထမာနုသေးတုဒိဗေတုကာမေတုစာပိဘိက္ခု အတိတ်ကမဘဝံသမစ္ဆဓမ္မံတမ္မာသောလောကိပရိပ္ပစီယမြန်မာပြန်ကာမဂုဏ် ကောင်းပြီအဲ့ဒီမှာထားလိုက်နော်အဲ့ဒီတော့ဒီဂါထာကဘာလဲဆိုရာဂဝိနိယေထမာနုတေတုရာဂံဆိုတဲ့စကားလုံးသိရင်အလုံးမြင်သိသွားပြီ ရာဂတဏှာလောဘအတူတူပဲနော် ရာဂကိုပယ်လို့ပြောတာပဲရှင်းရှင်းလေးပြောရရင်ရာဂပယ်ချင်းချက်မှပယ်လို့ရမလဲကာမရာဂကိုပယ်လို့ရတာအနာဂမ်မှပယ်လို့ရတာကဲပြီးရောစကရယကိုရာဂပယ်အဲ့ဒီအဆင့်ပဲဆင့်ကာမဆိုတော့ကာမတစ်ဆက်တစ်ခုမှာကတ်မဲ့တဏှာပယ်ခွာခိုင်းတာဒုတိယအပိုက်လဲဆက်လဲရပိုဆိုးတယ်နတ်နဲ့ဖြစ်တဲ့ကာမတဏှာဆိုတော့ဒါဟောရဲပေါ့မြင့်မြင့်သွားပြီပြီးတော့အတိတ်ကမ္မဘုံသမစ္ဆာဓမ္မဘုံဆိုတော့သုံးခုလောက်ယူတယ်ရူပဘုံရောအရူပဘုံရောဆိုတော့ရှိသမျှဘုံကုန်အောင်ကုန်ပြီဆိုတော့ရဟနာဖြစ်ရောပေါ့ကဲ အဲ့ဒါပြောတာတဲ့တယ်ပြောမယ်ဆိုရင်ကာမဘုံမှာကတ်တဲ့တဏရူပဘုံကတ်တဲ့တဏအရူပဘုံကတ်တဲ့တဏပဲလို့ပြောတာပဲဒါရှင်းရှင်းလေးပုံမှန်လို့ပြောရတယ်ဒါကြောင့်ဦးဇင်းတို့စောစောလေးတို့ကမြန်မာလူအတိတ်ပဲဖတ်တဲ့ခြင်းတို့ကအဲ့ဒါဆရာတော်ကြီးကအဲ့ဒီတက္ကထာလုံးဆိုကျင်တာကိုနမနဲ့မှာကာမဂုဏ်၅ပါးတို့၌တန်မှုမှုမရှိလို့ဖြောင်းပလိုက်တာခိုင်ဘလောက်ရှင်းလဲဘလောက်များရှင်းလဲဒါဂါထာပြောတာကိုတလုံးနဲ့ပြောရင်ဘာပြောမလဲဆိုတာကိုပြောတာဒါတော့ဦးဇင်းတို့မှာတခါတလေမှာစာမှာ ထားပါတော့နော်ဇာလန်ကြီးတစ်ခုလုံးကအဲ့ဒါဘာပြောချင်တာလဲလို့ချုပ်ခိုင်းတာရှိတယ်မို့လားစတိုရီဒီပါဒီမှာနော်တလုံးနဲ့ပြောဆိုရင်အဲ့ဒါပဲဒါတော့ကာမဂုဏ်၅ပါးကိုပဲလို့ပြောလိုက်တာဒါတော့အဲ့ဒီလိုမျိုးပြောတတ်အောင်ကလည်းတော်ရုံတိုင်းမချုပ်တတ်ဘူးဒါတော့ဦးဇင်းတို့ကဒီစတော်ကြီးတွေရဲ့ကြီးစုကြောင့်မလို့အဲ့ဒီလိုလေ့လာခွင့်ရတာဒါတော့ဂါထာမှာအခြေကအဲ့ဒါပဲဆိုတော့ကဦးဇင်းတို့ကောင်းပြီဒီနေရာမှာဦးဇင်းမဟာနိဒာနာတုတ်ကိုလေ့လာတော့က ဒီကာမကိုအခြေခံတဲ့လူတွေမှာဖြစ်တဲ့ဒုက္ခလေးကိုဦးဇင်းရေးခဲ့ပူပါတယ်ဒါငကိုတော့ကတေချာဟန်တော့တဲ့သိမ့်ထန်သိမှာပေါ့နော်ဒီနေရာမှာဦးဇင်းတို့အာနန္ဒာကမြတ်စွာဘုရားရှောက်လို့မြတ်စွာဘုရားဒီမာနိဒနာသူကြီးကိုဟောခဲ့တယ်ဟောခဲ့တဲ့အခါမှာဒုက္ခဂွန်းစစ်ကလေးဖြစ်တာတနည်းကာမဂုဏ်တဏှာလောဘကြောင့်မလို့ဒုက္ခဂွန်းစစ်ကလေးဖြစ်တာကိုပြောခဲ့တဲ့နေရာလေးရှိတယ်ဒါတော့တတ္တဝါတွေမှာခံစားတတ်တဲ့ဝေဒနာကြောင့်တတ်မြင့်မှုတဏှာဖြစ်တယ် တဏှာကြောင့်တမ်းမမှုကြောင့်မလို့ရှာမိခြင်းရှာရခြင်းဖြစ်တယ်ရှာမိရခြင်းကြောင့်ရရှိခြင်းဖြစ်တယ်ရရှိခြင်းကြောင့်အသုံးချရန်စိတ်ပိုင်းချခြင်းဖြစ်တယ်စိတ်ပိုင်းချခြင်းကြောင့်နော်စိတ်ဆုံးဖြတ်ခြင်းကြောင့်ပေါ့နော်တတ်မဲ့နှစ်သက်ဆွဲလန်းခြင်းဖြစ်တယ်သန္တာရာကခေါ်တယ်ပြီးတော့နှစ်သက်ဆွဲလန်းခြင်းကြောင့်ငါငါငါဟာလို့ဆွဲမြဲစွာဆုံးဖြတ်ခြင်းဖြစ်တယ်အစစ်အစစ်ဖြစ်သွားတဲ့စိတ်ကပြီးတော့မှဆွဲမြဲစွာဆုံးဖြတ်ခြင်းကြောင့်တိမ့်ပိုက်ခြင်းဖြစ်တယ် တိမ့်ပိုက်ထားရခြင်းကြောင့်နှမျောဝင်တိုခြင်းဖြစ်တယ်ဟောရှေ့ကိုရောက်လေပူပူတိုးလေပူတိုးလေပဲပူပြီးတော့ဆိုးသွားလေလို့ဆိုလို့တယ်အဲ့နှမျောဝင်တိုခြင်းကြောင့်ဥစ္စာကိုစောင့်ရှောင်ရခြင်းဖြစ်တယ်ကိုကနှမျောပြီဆိုတဲ့ခါကျတော့ဥစ္စာကိုထဲရပြီတဲရပြီစောင့်ရှောက်ရပြီတက်တာထဲမှာထားမလားအခန်းထဲပိတ်ထားမလားဗန်ထားမလားဒါကိုဆိုလိုတာအဲ့ဒီလိုကနေဥစ္စာကိုစောင့်ရှောက်တယ်ဆိုတော့ဒါကိုဘာသာကိုစောင့်မယ်ဆိုလို့ရှိရင်လည်းပဲဥစ္စာကိုစောင့်ရှောက်ရမယ်ဆိုရင်ဒုံနဲ့စောင့်မလားဓာတ်နဲ့စောင့်မလားဟိုဖြစ်လာပြီတော့နဲ့ခတ်ထားမလား အဆောင်လျှောက်ချထားမှာလားမြေကြီးတဲ့မြုပ်ထားမှာလားဒါတော့ဒီဥစ္စာကိုကိုကသူတစ်ပါးတွေနဲ့ဟောညင်းကြခုံညာပြုတ်ပြီဆိုတော့ကကြတော့ကိုဟာကိုသူ့မပေးနိုင်တဲ့ခါကျတော့ဘာဖြစ်လဲရံဖြစ်တာတွေဖြစ်မယ်တယောက်နဲ့တယောက်ဆန့်ကျင်ပဲပြောရတာတွေဖြစ်လာမယ်ညင်းခုံတာတွေဖြစ်မယ်မခံတောင်ပြောတာတွေဖြစ်မယ်ဂုံးတိုင်မယ်လိန်ပြောမယ်ကိုရရေးအတွက်ကိုပိုင်ဆိုင်ရေးအတွက်အဲ့ဒီကနေပြီးတော့နောက်ဆုံးအာကုသိုလ်တွေအဆင့်အဆင့်ဖြစ်တာအဲ့ဒီတော့အဲ့ဒီပုံစံလေးအတိုင်းပဲဦးဇင်းတို့ဒီ ဒီမူလပါဏာတာပါဠိတော်သုလဒုက္ခခန္ဓာတုတ်တာဆိုအဲ့ဒီဟာလေးရှိတယ်ဒီအခြေခံလေးကိုကြည်ပြီးတော့မြတ်စွာဘုရားထပ်ပြောတယ်ဒါလေးပဲဆိုတော့အဲ့ဒီကာမဂုဏ်ဆိုတဲ့ဒီဝရဘောနာကာမဂုဏ်ကိုအကြောင်းပြု၍လိုချင်တဲ့ဟာကိုအကြောင်းပြု၍ရချင်တာကိုအကြောင်းပြုတော့မင်းတွေကမင်းချင်းချင်းစကားများမယ်ပြီးတော့တိုက်မယ်ပုံနာတွေကလည်းပုံနာတွေချင်းချင်းစကားများမယ်တိုက်ကြမယ်ပြီးတော့မှတထေးတွေကလည်းတထေးချင်းချင်းပွဲစားလည်းပွဲစားချင်းချင်းလူလက်တန်းစားလူလက်တန်းစားတောင်းသူတောင်းသူချင်း အဲ့ဒါဘာဖြစ်လာလဲဆိုအဲ့ဒီမိမိတို့လိုချင်တာအကြောင်းပြုမိမိတို့နေတဲ့ပတ်ဝန်းကျင်ကြီးမှာတခါတည်းညင်ကြခုံညတိုက်ကြခိုက်ကြလိမ့်မယ်တဲ့အဲ့ဒါလိုတိုက်ကြခိုက်ကြပြီဆိုရင်ဒုဒါလေးနဲ့ဆွဲကြတော့မယ်မိမိအားပြန်ပြီနောက်ဆုံးစစ်ဖြစ်ပြီဆိုလိုတာကဆိုတဲ့အခါကျတော့ဘာဖြစ်သွားလဲဆိုအဲ့ဒီစစ်ဖြစ်ခြင်းကြောင့်တက်ချပြက်ချခြင်းကြောင့်လိန်ချခြင်းကြောင့်အကုသိုလ်ကအဲ့ဒီထိုကျူးလွန်သောပုံကိုယ်တွေကိုတခါပြန်ပြီးအပယ်ချလိုက်ပြန်ရောအဲ့ဒီမှာမတက်နိုင်တော့ဖြစ်သွားတာအဲ့ဒီမှာတန်တရားလဲသွားပြန်ရောအောက်တန်တရားခေါ်တယ်အဲ့ဒါအပယ်တန်တရား အပေတန်တရားလဲဘာကြောင့်လဲတယ်လဲလိုချင်တဲ့ကာမတစ်ခုတည်းကပုတ်လိုက်တာပဲအဲ့ဒါအဲ့ဒီကနေဂွန်းစစ်ဂွန်းစစ်ဂွန်းစစ်ဂွန်းစစ်တဖြစ်သွားတာဒါတော့အဲ့ဒီလိုကာမမျိုးကိုပဲလို့ဆိုလို့ ਨੇ ဒီကတာကဘာဖြစ်လို့လဲမင်းတို့ရှိရင်မင်းတို့ရှိတဲ့လောက်ဆင်းရဲမှာနော်ဒါကိုပြောတာအတိမဲ့ရင်မဲ့တဲ့လောက်ခံရလိမ့်မယ်ဘာဖြစ်လို့လဲရှိမှအဲ့လိုအစစ်အစစ်တွေဖြစ်တော့မှစကားများတာလင်းရတာပန်ရတာကိုကရကျင်လိမ့်ပြီလေများများလူချင်းဘိုးမတရားတဲ့နေ့တွေလောက်တော့မယ်ဟာထိရင်မခံနိုင်ဘူးဟာဒုတ်တွေဒါတွေဆွဲမယ် အာအကြည့်မခံနိုင်ဘူးဖွက်ထားမယ်ဒါတွေဖြစ်တာအိတ်သားတွေမျက်စိတွေအစုံအများကြီးပဲအများကြီးပဲဆိုတော့အဲ့ဒီလိုတွေရှေ့မှာဖြစ်လာနိုင်တာကအာဟုသူတွေဖြစ်ဖို့များတာဖြစ်တဲ့အတွက်ကာမဂုဏ်ဆွဲမှုတဏှာကိုလျှော့ဖြောက်ပဲဒါကိုဆိုလိုတယ်ဒါလိုဦးဇင်းတို့ကအကောင်းပြီခုနကပြောပြီအနာဂံအဆင့်ကြမှာဒါကြီးကအပြီးပြိုင်ပဲနေမှာဖြစ်တဲ့အတွက်ကြောင့်ကောင်းမယ်ဦးဇင်းတို့ဝိပဿနာရှုနေကြတဲ့ရိုးရိုးပုတ်သူလိုကိုလိုပုရုဇဉ်တွေဘယ်လိုလုပ်ပယ်ကြမလဲဆိုတဲ့အခါကျတော့အဲ့ဒါကိုမဆီဆရာတို့ကြီးကဒီလိုရှင်းပြတာ ဝိပဿနာရှုနေတဲ့ယောဂီဆိုလို့ရှိရင်တော့တဲ့ဖြစ်ခြင်းလိုချင်တဲ့တဏှာရကလောဘတွေမဖြစ်လာအောင်နော်ပြောရမယ်ဆိုလို့ရှိရင်တော့မြင်ကြိုက်ကြားကြိုက်နားကြိုက်စားကြိုက်ထိကြိုက်တီးကြိုက်တွေမှာရှုမှတ်မှုကလေးနဲ့နေဆိုတော့ယောဂီတယောက်ဖြစ်လို့ရှိရင်အမှတ်ကလေးနဲ့နေလို့ပြောချင်တာပဲကဲတဲ့တဲ့ပြောရင်ယောဂီဆိုရင်အမှတ်နဲ့နေဒီပြတော့ယောဂီလည်းအများရမဟုတ်ဘူးဗျာလောကီဘဝမှာနေကြတော့လောကီစားတော့အောင်မယ်ဒီပြတော့လောကီဘဝမှာလောကီစားတော့နေတဲ့နေ့စဉ်ဘဝမှာကြတော့ဘယ်လိုနေမလဲဆိုတော့ဆင်ခြင်ပြီးတော့နေ ဘလို့ဆင်ခြင်မလဲဟာဒီငါးပြအာယုံကာမဂုဏ်တွေဆိုတဲ့ဟာကိုတတ်မြတ်တဲ့လောဘဆိုတာဟာလွတ်ထားရင်လွတ်ထားသလောက်ရိုင်းနေနွားကလေးပေါက်စလိုပဲအထိတ်အကွက်မရှိရင် training ပေးထားတာမရှိဆိုတော့ဒါတွေကိုလွတ်ထားလို့သူ့နောက်ကလိုက်မယ်ဆိုရင်တော့အပယ်လေးပါးထိကြာသွားနိုင်တယ်လောဘအားကောင်းရင်ကောင်းသလောက်ဟေတုပစ္စည်းနာပစ္စည်းရောအဲ့ဒါပဲလောဘဟိတ်လောဘဆိုတာဟိတ်ဟိတ်ဆိုတာအကြောင်းအကြောင်းဆိုတာအမြင့်အမြင့်တန်တလေအပင် တန်လေးပဲအတိပွတ်ကြီးလေးပဲအကိုင်ဟိတုပစ္စေနာပစ္စယောလောဘဟိဟုတ်တယ်မဟုတ်လားဗဇာဖြာရွေးအောင်လဲရွတ်မထားနဲ့နော်သုံးအောင်လဲလုံအပလိုင်းလုံအောင်နော်ဟိတုပစ္စေနာပစ္စယောချောချောလေးရွတ်နေအဲ့ဒီဟိတ်ဆိုတာအမြင့်ရင်းကိုပြောတာအဲ့ဒီအမြင့်အားကောင်းရင်ကောင်းသလောက်အဲ့ဒါအပေါ်မှာအာဟုသူအတိပွတ်ကြီးပြီးတာမှတ်တော့ရှိပြီးတာမှတ်တော့ဒါကြောင့်ဒါကြောင့်မလို့သူဒီအရင်အမြင့်ဟိတ်ဖြစ်နေတဲ့အတွက်ကြောင့်နော် ဒီအရင်မြစ်ဟိတ်ဖြစ်တာကနေကျေးဇူးပြုမှာဘာတွေလဲဆိုမကောင်းတာတွေအကုန်ပွားတက်လာမှာဆင်းရဲဒုက္ခဖြစ်စင်မှာဒါကြောင့်အဲ့ဒီဖြစ်စင်မဲ့ဟာကဘယ်အချိန်မှတတ်မှာတော့ဆိုရင်ပုရိသင်တယောက်အနေနဲ့ပြောကြပါစို့ဝိပဿနာရှုနေတဲ့ယောဂီဆိုရင်အမှတ်ကလေးနဲ့နေလို့ပဲပြောပြရစီဒါတိုးတိုးလေးချုပ်ကြစို့သိရှိမနေနဲ့နော်ကိုကယောဂီမှတ်နေရင်အမှတ်ကလေးနဲ့နေလိုက်ဘာဖြစ်လို့လဲဆိုရင်ဒီမြင်တာကြားတာနာနာစားတာကိုအမှတ်ကလေးနေနေတော့ဒီမြင်ကြားနာစားပေါ်မှာဆွဲလန်းမှုတဏှာဖြစ်ပါအောင်မလား တကယ်မှတ်နေဩကြားပြီးပြောက်ကြားပြီးပြောက်ကြားပြီးပြောက်သွားတာနဲ့ဒီမှာအစွဲကြံခဲ့ရလားမကြံခဲ့ဘူးအဲ့ဒါအဓိကပဲအာတဝနေရာကျမှပိုအကျယ်ရှင်းအောင်မယ်ဦးဇင်းနော်ဒီဒီဟာတွေကိုဘယ်လိုဖြတ်ကျော်မလဲဆိုတာဒါတော့အမှန်ကလေးနဲ့နေတဲ့တွေ့ဒီကြားခက်ကလေးမှာမြင်ခက်ကလေးမှာဖြစ်လိုက်တဲ့အာယုံဒီကိုရှင်မှာဆွဲယူစုပ်ယူထားလိုက်တဲ့ဟာမျိုးမရှိတော့တဲ့အတွက်နောင်ပြန်စဉ်းစားစရာခြေသေးရလားဖိုင်မရှိရင်ဖိုင်ထဲမှာ save လုပ်ထားတာမရှိရင်ကွန်ပျူတာထဲမှာပြန်ဖွင့်ကြည့်ဘာမှမရှိဘူးဒါပဲ file ကို save လုပ်တာဒီဥပါဒဏ်နဲ့ကတ်ထားလိုက်တာပဲဆွဲထားလိုက်တာ file ကို save လုပ်တယ်ခေါ်တယ်အမှတ်နဲ့နေတာဒီမှတ်လိုက်တာဖြစ်တဲ့အတွက်ပေါ်ပြီးပြောက်ပြီးတက်တက်ပြောပါဆိုဖြစ်ပြီးပြစ်ဒါကိုပြောတာဖြစ်ပြီးပြစ်ပြီဆိုမှတော့ကြံငယ်သေးရလားမကြံငယ်ဘူးအဲ့ဒါဝိပဿနာရဲ့အမှတ်ပဲကောင်းပြီအဲဝိပဿနာနဲ့ပဲတာပဲနေ့စဉ်ဘဝမှာကျတော့လောဘဖြစ်တော့မနော်မတရားလောဘအထူးသဖြင့်ဝိသမလောဘဒါတွေဖြစ်တော့မယ်ဆိုလို့ရှိရင်မိမိတို့ကဒီလောဘရဲ့နောက် consequences ကိုပြန်စဉ်းစား လောလောရမအောင်မစဉ်းစားနဲ့စားရမအောင်မစဉ်းစားနဲ့လောလောလတ်လတ်ချမ်းသာမအောင်မစဉ်းစားနဲ့နော်ဒုက္ခအနန္တရဒုက္ခလောလောလတ်လတ်ရှိနေတဲ့ဒုက္ခကလေးနောက်ွယ်မှာဒုက္ခအရှိကြီးရှိတယ်အဲ့ဒါကိုစဉ်းစားဒါတော့ဒုက္ခကလေးကတူတူကလေးတော့ရလိုက်မယ်သို့တော့ဒုက္ခကအရှိကြီးကြံနေခဲ့မှာအများကြီးသွားမှာလိုက်လာမှာအဲ့ဒီအရှိကြီးကဒီတိတ်တိတ်ကလေးဒုက္ခနဲ့ဆိုင်ရင်ဒုက္ခဆိုတာရှိတောင်ရှိတယ်လို့ပြောလို့မရဘူး တော့အာဒီအကုသိုလ်ကမနှဲဘူးနော်နော်လုတ်တော့တယောက်စားတော့အများခံရတော့တယောက်တည်းဒါတော့မိမိကစဉ်းစားမှာအဲ့ဒီလိုမျိုးအပေပုံတော်ကြနေကြပြီးမှတော့တက်လို့လမ်းမရှိဘူး it's a very difficult to find the exit we don't know how to out how to go out exit ပြောက်သွားပြီအဲ့လောက်ထိအောင်ခက်သွားတာထွက်လမ်းမရှိဘူးမျိုးရဲလမ်းလေတာကထွက်လို့ရသေးတယ် အဲ့ဒါလောက်ခက်သွားမှာလို့ကိုကိုကိုအဲ့ဒါလို့ဆင်ကျင်လိုက်မိရင်တော့အဲ့ဒီအောင်လုပ်ဖို့ကိုကတွန့်သွားတယ်ဒါကိုဆိုလို့တယ်နေ့စဉ်ဘဝမှာ လောဘတွေဖြီးစည်းရင်အဲ့ဒီဖြီးစည်းတဲ့လောဘကိုကိုခံရမယ်အပြစ်နဲ့စဉ်းစားကြည့်ပါတို့မို့ဆိုရင်တော့အခုတစ်ဆက်ရလဲနဲလာကွာတစ်ဖက်ရလဲနဲလာကွာတဲ့လုံးလိုက်မယ်တစ်ဆက်တစ်ဖက်ကိုစားတဲ့အချိန်လေးဒီဘာမှမကြလိုက်ဘူးခံရမယ့်အချိန်ကဘယ်လောက်မှမသိဘူးအဲ့ဒါလို့စဉ်းစားမိရင်တော့ မိမိမလုပ်ဖြစ်ဘူးအဲ့ဒါရှောင်ပြစ်တယ်လို့ဆိုလိုတယ်အဲ့ဒါကိုဘယ်လိုရှောင်မလဲဆင်ကျင်မှာအပြစ်ကိုဆင်ကျင်မှာလို့ဆိုလိုတယ်ဒါမိမိတို့ ਨੇ တိတ်ဆိုင်တယ်နော်အဲ့ဒီဟာဆင်ကျင်မှုဒါကြောင့်အမြဲတမ်းဆင်ကျင်ဆင်ကျင်ဆိုတာဟာဒီတစ်ခုလုပ်ငန်းတစ်ခုရဲ့အကျိုးဘာရှိမလဲဆိုတာကိုစဉ်းစားလို့ပြောတာဒါမှမဟုတ်ဆိုလို့ရှိရင်အကုသိုလ်ကမလို့ရစရာဘာမှမရှိဘူးကံကောင်းပြီဦးဇင်းတို့သာသနာမှာအမတန်ထင်ရှားတဲ့ငခုံဆရာတော်ကြီးဆိုတာရှိတယ်လူတွေတော့ကြားမှုချင်းမှကြားမှုမယ်ဦးဇင်းတို့ဘုန်းကြီးလောကမှာနာမည်ကြီးနော် ။ဘာကြောင့်လဲဆိုတော့ဦးဇင်းတို့စာသာသနာမှာဆိုလို့ရှိတယ်စာတက်နှခုံစာကုံမကြီးတော့စာပြောတဲ့အင်းဆိုတာဇတော်ကြီးသုံးပါ။စာတက်တဲ့နေရာမှာငခုံစာတော်ကြီးကဘသူ့ကိုဘသူမှမမိဘူး။စာကုံအောင်တိတဲ့နေရာမှာမကြီးတော့ဆရာတော်ကနာမည်ကြီးတယ်။စာပြောတဲ့နေရာမှာသဲအင်းကနာမည်ကြီးတယ်။ဆိုတော့ဒီငခုံဇတော်ကြီးဆိုတာသာသနာမှာအမတန်ထင်ရှားတာ။ तू ကဘုရားစုလည်းပန်ထားတယ်လို့ပြောတာပဲ။ तू तू ပန်နေတာ။ဒါတော့ငခုံဆရာတော်ကြီးကဘုရားရှင်တို့ရဲ့သဘာဝအလျောက် တခါတလေလောဘဖြစ်မယ်တခါတလေဒေါသဖြစ်မယ်ဒေါလောဘဒေါသဖြစ်ပြီဆိုရင် तू ကဘာလုပ်လဲဘာမှမလုပ်တော့ဘုရားရှိသွားဘုရားရှိသွားပြီးတော့တခါတည်းဥကြဘုရားတပည့်တော်ငခုံတဲ့တန်တမအမတန်ရုပ်မှာဆိုးဝါးညစ်ပတ်တဲ့လောဘတွေဖြစ်နေပါတယ်မြတ်စွာဘုရားဒေါသတွေဖြစ်နေပါတယ်မြတ်စွာဘုရားဆို confession လုပ်တာလေအဲ့ဒါဘုရားတပည့်တော်ရုပ်မှာတဲ့ဟောဒီလောဘဒေါသအညစ်ဆိုးတွေကိုပယ်ပြအောင်ကယ်မတော်မူပါမြတ်စွာဘုရားဆိုတော့ဘုရားဟိုတခါတည်းငါဤကိုယ်တွင်လောဘဝင်ကဝင်လာတော့လောဘမဖြစ်အောင်လောဘကင်းစင်ဘုရားရှင်ကိုငါလင်းရှိခိုးမိပါ၏ ငါဤကိုယ်တွင်ဒေါသကဝင်လာဒေါသမဖြစ်အောင်ဒေါသကိစ္စဘုရားရှင်ကိုငါလျင်ရှိခိုးမိပါ၏ငါဤကိုယ်တွင်မောဟဝင်ကဝင်လာမောဟမဖြစ်အောင်မောဟကိစ္စဘုရားရှင်ကိုငါလျင်ရှိခိုးမိပါ၏ငါဤကိုယ်ရဲ့မာနဝင်ကဝင်လာမာနမဖြစ်အောင်မောမာနကင်းစင်ဘုရားရှင်ကိုငါလင်ရှိခိုးမိဖို့ဆိုဘုရားတခါတည်းတင်းရှိခိုးနေတာလေဆိုတော့သူ့ဘာသာသူဝန်ခံမိသားဖြစ်ပြီးတော့တခါဘုရားရှိခိုးနေပြောင်းသွားမှထားလာတာအဲ့ဒါသူရဲ့ဟောရအကုသပဲနီး ဆိုသူ့ကိုယ်သူဘုရားရှိခိုးသွားဝန်ခံတာတပိတော့တဏ္ဍာမှာလောဘတွေဖြစ်နေပါတယ်ဗျာဒေါသတွေဖြစ်နေပါတယ်ဗျာဒီအယုတ်တရားတွေအယုတ်ဓမ္မတရားတွေပြောင်းတပိတော့ကဲမတော်မူပါဘုရားဆိုဗဇက်ကလည်းပြောပြီးတော့ဘုရားရှိခိုးဆိုတော့ကိုကိုကိုလည်းဝန်ခံပြီးသားလေဘေးနာကြရင်လည်းငခုံကြီးစာတက်တယ်ဆိုတော့ထင်ကြီးမနေနဲ့လောဘတွေဖြစ်နေတာဆိုဝန်ခံရတာအဲ့ဒါမာနနှိမ့်တာလူကကိုကိုကိုသူတော်ကောင်းလို့လို့ပါလို့လို့ဆိုတော့သူများမြင်အထင်ကြီးစရာလေဒါပေမဲ့မင်းတို့စာတက်တဲ့ငါမထင်နဲ့ငါလည်းဖြစ်တာပဲဆိုပြီးတော့ဒါဝန်ခံတာပဲဘုရားလည်းဝန်ခံတာပဲ ဒါ confession လုပ်တာပဲပြီးတော့ဘုရားကြည်ညိုပြီးတော့ဩငါတို့တော့ဒီလောဘဒေါသမောဟမာနတွေရှိနေတော့ဒီလူတွေဖြစ်နေတာပဲဆိုတော့ဘုရားတော့ဒါတွေမရှိတော့အေးမှာပဲဆိုဘုရားကုံကြည်ညိုတော့အဲ့ကြမှာဘုရားကုံကြည်ညိုရင်ဘုရားရှိခိုးရင်ပျောက်သွားမှစိတ်ကလေးငြိမ်မှသူ့နေရာသူပြန်လာတာတဲ့အဲ့ဒါဦးဇင်းတို့တရားဓမ္မတွေလည်းနော်လောဘဒေါသမောဟတွေနှိပ်နှိပ်စစ်ပြီးဆိုတော့ဩငါတို့တော့အဲ့ဒါတွေရှိလို့နှိပ်စစ်တာပဲဆိုကိုကိုကို confession လုပ်ပြီးတော့ဘုရားသွားရှိခိုးနေပြီးတော့အဲ့ဒါနော် အဲ့ဒါပြီးတော့ဘုရားနဲ့ဘုရားအာယုံလေးပြူနေလို့ရှိရင်ကိုယ်ရှိနေတဲ့အကြမ်းတတ်နေရပျောက်သွားတက်တာသွားလို့ရှိရင်စိတ်ကငြိမ့်သွားတာဒါငကုံစတော်ကြီးရဲ့နော်ပြောရမယ်ဆိုလို့ရှိရင်တော့သူ့ရဲ့ဖြစ်နေတဲ့ကိလေသာဝင်ရင်အဲ့ဒါလိုနည်းနဲ့ပဲတယ်တဲ့ဒါပြီးတော့ဒီပုရုပုရုဇဉ်တို့ရဲ့ delay ဆိုတာသိတဲ့အတိုင်းပဲဦးဇင်းတို့ကပုရုဇဉ်ဆိုတာဟာဦးဇင်းတို့မှာဒီကြားနာတင်ကြားဆုံးမထားတဲ့ဇကားလေးကြောင့်မလို့ဒါလေးရဲ့ အကြနာဘုံတုတလေးကြောင့်သာလေဒီအာဟုသူတွေကငြိမ့်နေတဲ့အဟုသူဟာဆိုတော့မတွေ့လိုက်နဲ့တွေ့လိုက်ပေါက်ကွဲတာပဲချင်းချင်းပေါ်လာတာဆိုတော့ရန်အိုးကြီးလိုပဲဦးဇင်းတို့ရဲ့ခန္ဓာကိုယ်စိတ်အစဉ်နဲ့မှာကိလေသာကအစဉ်သက်ပေါက်ဖို့အစဉ်သက်ကွဲဖို့အစဉ်သက်ရန်ပုံကြီးလိုပဲနော်တခါတလေတော့သူတော်ကောင်းရအောင်သူတော်ကောင်းတရားလေးတရားလေးနာအားထုတ်ပါညာဆိုတော့ကိုကိုကတော့သူတော်ကောင်းစည်ရင်ဝင်တယ်ဆိုပြီးတော့တခါတလေတော့ပြောတာပေါ့အာယုံ၅ပါးဆိုတာကာမဂုဏ်တရားဆိုတာယွန်စရာကောင်းတယ်ဘာဖြစ်တယ်ညာဖြစ်တယ်ဟိုလိုဖြစ်တယ်ဒီလိုဖြစ်တယ်ပြောမှာပေါ့ ဒါပေမဲ့လေးဟိုတိတက်ကလေးတစ်ခုရှိတယ်ပုဒုဇဉ်ဒလိမတွေ့ကရွန်းနေမတွေ့တော့ရွန်းနေတွေ့ကြလျင်ခင်တွေ့သည်စင်တကယ်အမြဲတဲ့ကဲတွေ့ကြတော့ခင်တွေ့သွားရောကိလေသာအရှိမှန်လျင်ထိမခနိုင်ပဲညှိပြန်လျင်တကယ်ဆွဲတာမို့ဘယ်လွယ်လို့မရပါဘူးအဝိဇ္ဇိဆိုအောင်ငရဲကိုလားနှစ်ယောက်တွဲကြကြတော့မရှောင် နှစ်ယောက်တွဲကြတာတော့မရှောင်ဘူးတဲ့ကရှေ့ဆက်တော့မှကြံတော့မရွတ်တော့မကောင်းတော့ငရဲတောင်အဝေစီတောင်ကြမှာတဲ့နှစ်ယောက်တူတူကြမယ်ဆိုလို့တော့ကိစ္စမရှိဘူးတဲ့သွားမယ်တဲ့ကဲကဲကိလေသာအရှိမှလည်းထိမခံနိုင်ပဲအထိကိုမခံနိုင်တာအမြင်မခံနိုင်ဘူးညှိပြန်ရင်တကယ်ဆွဲတာမညှိဘူးဆိုမှတော့ကြည်ကြီးလေလောဘလည်းအချိတ်ပဲဒေါသလည်းအချိတ်ပဲညှိပြန်လည်းတကယ်ဆွဲတာမို့ပယ်လွဲလို့မရပါဘူးတဲ့ကဲပယ်လို့မရဘူးဘာဖြစ်လို့ဦးဇင်းတို့ဟာအစင်သင့်ရှိနေလို့ ဒါကြောင့်ရှေ့လဲတိုးပြီဆိုတော့နောက်ကိုတရားမသိတော့ဘူးလေမသိတဲ့ခါကျတော့အဝေစီဆိုအောင်ငရဲကိုလာပေးဒါပေမဲ့ငရဲကြမှာနော်ဒါလို့နော်အဝေစီကြမှာအဝေစီဆိုအောင်ငရဲကိုလာနှစ်ယောက်တွဲကြကြတော့မရှောင်ဆိုပြီးရှေ့တာဆက်တာတိုးလေတော့တယ်နောက်ဆွဲကိုမရတော့ဦးဇင်းငယ်ငယ်တုန်းကဇက်ပွဲတစ်ခုမှာမုဒုလက္ခဏာဇက်ကိုကတာဥဒတ်ရှင်ကြီးရှင်မတင်မောင်ဇက်ကကြည်ဘူးတဲ့သူလည်းနေလိမ့်မယ်ဦးဇင်းတော့မမေ့ဘူးဒါကိုရုပ်သေးဒုတ်ထုတ်ကလေးဆိုတော့သွားကြည့်တော့ ဟရိတ္တအလောင်းတော်ယတိကြီးကတခါတော့မုဒုလက္ခဏာကိုတွေ့နန်းတော်တဲ့လာဆွန့်ခံတဲ့အခါကျတော့မုဒုလက္ခဏာလည်းမြင်ရောယတိတိတ်ခါအိန္ဒိတွေပြောင်းပြီးတော့မှတခါတည်းဟာမုဒုလေးရဲ့မုဒုလေးရဲ့ဆိုပြီးတော့နောက်ကနေလိုက်လိုက်ပြီးတော့တခါတည်းဆွန့်ကတဲ့မုဒုနောက်ကိုနောက်ကလိုက်နေတော့နောက်ကနေအမတ်ကြီးတွေကဘေးကနေလှမ်းပြောတယ်ကိုတော်ကြီးဖရာကိုတော်ကြီးဖရာသင်္ကန်းတော်ပါဖရာသင်္ကန်းတော်ပါဖရာဆိုတော့နောက်ကသင်္ကန်းကြီးပြုတ်ကြံနေကလို့လာပေးတဲ့အမတ်ကြီးကိုတခါတည်းနောက်ပြန်ကန်ပြစ်တာဂန်းဂန်းกว่าဆိုပြီးတော့ကန်တယ်သူဂန်းကလည်းမသိတော့သင်္ကန်းလည်းမမှတ်မိတော့ဘူးလေ အဲ့ဒါမျိုးကိုပြောတာဒါကြောင့်ဦးဇင်းတို့မှာရှိနေတဲ့ပုထုဇဉ်တွေကကိလေသာဆိုတာကအာယုံအတွေ့မခံနိုင်ဘူးအတိမခံနိုင်ဘူးအညိမခံနိုင်ဘူးဖြစ်လိုက်တာနဲ့တခါတော့ပေါက်ကွဲသွားတာဒါတော့ဒီပေါက်ကွဲမဲ့ပေါက်ကွဲဖို့ ready ဖြစ်နေတဲ့ဒီကိလေသာရဲ့သဘောတရားဟာဒီဦးဇင်းတို့သင်ကြားခြင်းမှတ်သားခြင်းလေ့လာခြင်းလိုက်နာခြင်းနဲ့ဦးဇင်းတို့အပေါ်အရှိန်လေးကိုအသာကလေးတတ်ထားတာအသာကလေးတတ်ထားတာဒါကြောင့်နေ့စဉ်ဘဝထဲမှာမိမိတို့ဒါပေါ်ပြီဆိုရင် အချိန်တက်စရာလေးတခုကိုယ်မှရှိပေးစေဒါကိုပြောချင်တာရိတ်တာလည်းဘယ်သူမှတစ်ချိန်လုံးသွားမနေဘူးဒါတော့ကိုယ်မှအချိန်တက်စရာဘာလို့တယ်လဲဆိုရင်စင်ကျင်မှုတရားယောနိသောမနိတိကာရတရားဗါတယ်လေယောနိသောမနိတိကာရတရားလိုတယ်အဲ့ဒါလေးတွေကိုမိမိတို့ထားရှိပါစေအဲ့ဒါမရှိဘူးဆိုရင်တော့ကိုယ်မှာဒုက္ခတွေတွေ့လိမ့်မယ်အာဟုသို့လှုပ်ဖို့အတွက်လက်လက်နှင်းမှာမဟုတ်ဘူးဝင်လက်လေးမှာမဟုတ်တော့ဘူး ခုနဦးတဲ့ဟိုတဲ့နဲ့ပြောသလိုပဲဟရိတ္တစရေတေကြီးပြောသလိုဂန်းဂန်းกว่าဆိုတာထဲရောက်သွားလိမ့်မယ်နော်ကောင်းပြီအဲ့တော့ဒီနေရာမှာဦးဇင်းတို့ဝိပဿနာရှုကြတော့မယ်ဆိုလို့ရှိရင်ဘုသူရဖြစ်စရာလေးတခုထည့်ပေးတယ်ဦးဇင်းတို့ပါဠိမှာတော့နံပါတ်3အကြောင်းမှာအတိတ်ကမ္မဘုံတမစ္ဆဓမ္မတမစ္ဆဓမ္မသစ္စာလေးပါးတရားဆိုတာလေးပါခဲ့တယ်ဒါတော့သစ္စာလေးပါးတရားကိုကောင်းစွာသိခြင်းကြောင့်ကောင်းစွာသိမြင်ပြီးလို့ဆိုတဲ့နေရာမှာစာပေမှာရှင်းထားတာလေတော်တော်လေးဘုသူတာဖြစ်ဖို့ကောင်းတယ် ဒါတော့သစ္စာလေးပါးတရားကိုရှုတဲ့နေရာမှာဝတ္တသစ္စာဝိဝတ္တသစ္စာလို့နှမျိုးစီရှိတယ်ဒုက္ခသမုဒယသစ္စာဒီဝတ်သုံးပါးနဲ့ဆက်ဆက်နေတဲ့အတွက်ကြောင့်မလို့ဝတ္တသစ္စာလို့ခေါ်တယ်နိရောဓနဲ့မေဃသစ္စာဒီဝက်ကင်းကြောင်းဝတ်သုံးပါးကနေကင်းလွတ်သွားတဲ့ဝိဝတ္တသစ္စာလို့ခေါ်တယ်ဒါတော့ဝိပဿနာရှုတဲ့အခါမှာလောကုတ္တရာတရားတွေကိုရှုလို့မရဘူးဘာကိုရှုရတယ်လဲဆိုလောကီဖြစ်တဲ့ဥပါဒณะခန္ဓာယုံ nant ခန္ဓာတွေကိုရှုရတာဒါတော့ဒုက္ခသစ္စာကိုပိုင်းခြားသိအောင်ရှုရတယ် သမုဒိယသစ္စာကိုပယ်သောအဖြစ်သိအောင်ရှုရတယ်အဲ့ဒါတော့သူတို့ဝတ္တသစ္စာလို့ခေါ်တယ်ဒုက္ခသစ္စာနဲ့သမုဒိယသစ္စာကိုရှုရတယ်ဝိပဿနာရှုတဲ့အခါမှာလောကုတ္တရာလို့ခေါ်တဲ့និရောဓတို့မက္ခတို့ကျတော့ဝိပဿနာမရှိရဘူးဒါလည်းဥစဉ်တို့ဘုဒ္ဓတာပြီးမှတ်ထားဘာဖြစ်လို့လဲလောကုတ္တရာတရားဆိုတာကပယ်ရမယ့်တရားမဟုတ်ဘူးမိမိတို့ကသိအောင်လုပ်ရမယ့်တရား ဒါကြောင့်စာပေမှာတော့ဦးဇင်းတို့အိဋ္ဌံကန္တံမနာပံလို့ဆိုထားတယ်အိဋ္ဌံအလိုရှိရတဲ့တရားကန္တံနှစ်သက်ရတဲ့တရားမနာပံမြန်နှုတ်ရတဲ့တရားဆိုတော့မိမိတို့အထုတ်တော့မယ်ဆိုဩလောကုတ္တရာဓမ္မတရားဓမ္မကြီးတွေကိုငါတို့ရရင်ကောင်းမှာပဲရအောင်အထုတ်ရမှာပဲမဲ့တရားတွေသိအောင်သိကျင်လိုက်တာဒီတရားမျိုးသိရရင်ကောင်းမှာပဲလို့မိမိစိတ်ထဲမှာဖြစ်ချင်ရခြင်းသိချင်သောစိတ်ကလေးနဲ့တောင်းတတဲ့စိတ်ကလေးမျိုးဖြစ်လို့ရှိရင်ဒါပြီးပြီလုံလောက်ပြီလို့ဆိုလိုတယ်ဦးဇင်းတို့ဓမ္မညာပုဂ္ဂိုလ်တယောက်အတွက်နော်တကယ်မိမိတို့ရှုရမှာက ဒုက္ခရဲ့တရားဒုက္ခသစ္စာတွေရှိနေတဲ့လောကီခန္ဓာယုံ nant တရားတွေကို ရှုရမှာနော်ဒါကြောင့်ဒီနေရာမှာသစ္စာလေးပါးလို့ဆိုပေမဲ့တကယ်ရှုရမှာကနှစ်ပါးပဲရှုရမှာနော်ကောင်းပြီဒါတော့ကောင်းပြီကာမပယ်တဲ့အခါမှာကာမဂုဏ်ကိုပယ်လို့ပြောထားတာရှိတယ်ဒါတော့ကာမဂုဏ်ကိုပယ်ဆိုတဲ့နေရာမှာဦးဇင်းတို့ကာမဂုဏ်နဲ့တွေ့တဲ့အခါမှာပယ်တဲ့ဆိုတဲ့နေရာမှာ နေ့စဉ်ဘဝအနေနဲ့ပြောကြပါစို့နော်တာမန်ပုဂ္ဂိုလ်တယောက်တည်းနဲ့ဆိုလို့ရှိရင်တော့ဒီတီလအခြေခံရမယ်ဘာဖြစ်လဲလဲဆိုလို့ရှိရင်တီလရှိတဲ့ပုဂ္ဂိုလ်များသည်ထားပါတော့နော်ပါဏတိပါဒအာဒိနာဒါနာကာမေတုမိဆာသရမုတ္တဝါအကုန်လုံးဟာတီလလုံးပဲဆိုလို့ရှိရင်အဲ့ဒီဟာတွေကိုရာဂနဲ့ပတ်သက်တဲ့ဟာတွေကိုမကျူးလွန်တော့ဘူးဒါတော့ဦးဇင်းတို့နေ့စဉ်ဘဝမှာတီလကိုယ်တာလုံးပဲဆိုရင်လောဘဖြစ်เสียအာယုန်တွေနဲ့သူတစ်ပါးအပေါ်မှာ အနိုင်ယူတာအနိုင်ကျင့်တာခိုးတာဝက်တာမတရားလိမ်တာလုပ်ပါအောင်မလားမလုပ်တော့ဘူးအဲ့ဒါကိုယ့်ရဲ့ပထမဆုံးအဆင့်ပဲကိုယ်နိုင်ရကိုယ်ပယ်ရမှာလေအနာဂတ်မရောက်သေးတဲ့ပုံကိုယ်တွေ့ဒါတော့ကောင်းပြီဇံဝင်စားတဲ့ပုံကိုယ်တွေကြတော့ဇံကိုရောက်ဥပ္ပစာရနဲ့အပ္ပနာသမารီရောက်ပြီဆိုရင်တော့ပရမဇံလောက်ကိုရောက်တယ်ဆိုရင်တောင်ဇံသမားကြတော့ तू ကကာမိဆန္ဒနိဝရဏ तू တော့ပယ်သွားပြီသို့တော့ဇံဆိုတဲ့အမျိုးကလည်းပဲရှောတတ်သေးတာပဲဇံဝင်ရတော့လည်းပဲရှောတတ်သေးတယ်တို့သူတို့စိတ်တော့မချဘူး ဓမ္မပတ်၈ပါးရတာတော့စိတ်မချအောင်ဒါတော့ဝိပဿနာအနေနဲ့ပြောမယ်ဆိုရင်တော့ခုနကလိုအစစ်စစ်ယုံ nant တရားကိုပွားများမယ်ဆိုရင်ယုံ nant တရားကိုတခါတည်းအစစ်စစ်ရှုသွားမယ်ဆိုလို့ရှိရင်တော့သောတာပန်တဂရကအနာဂံအဲ့လိုစစ်တဲ့စစ်တဲ့စစ်တဲ့ရောက်သွားလိမ့်မယ်ဒါတော့သောတာပန်ကိုမိမိတို့ရောက်တယ်ဆိုလို့ရှိရင်သောတာပန်အဆင့်ကနေလက္ခဏာရင်၃ပါးတင်ပြီးတော့ရှုလို့ပေါ့နော်ဒီအနာဂံအဆင့်ကိုရောက်ပြီဆိုလို့ရှိရင်တော့မေဖို့ကိုရောက်ရင်တော့ ကာမတစ်ဆက်တပုံမှာရှိတဲ့ကတ်တွယ်နေတဲ့ကာမတဏကာမရာဂအဲ့ဒီမှာဆန္ဒအကုန်ပြတ်သွားတယ်ပြတ်သွားတယ်ဒါတော့ तू ကဘုံသုံးခုအနေနဲ့ပြောထားတာကိုကာမဘုံမှာတွယ်သောဆိုတာကာမတစ်ဆက်တပုံရှိတယ်နတ်ပြည်6ထပ်လူဘုံ အပယ်၄ဘုံဘယ်နှဘုံလဲဆက်တပုံအဲ့ဒီမှာတွေ့တာကန့်ညိနေတဲ့တဏှာကိုအနာဂံရောက်ရင်ပယ်နိုင်ပြီဒါတော့အနာဂံကိုရောက်မှပယ်မယ် ဆိုတဲ့အခါကျတော့ဒီနေရာမှာပြောစရာရှိတာကဘုရားတို့စာမှာရှိတယ်ပထမစာကြောင်းကလူဘုံ၌ဖြစ်တဲ့တဏှာရာဂဒိဗ္ဗေတုကာမေတုနတ်ဘုံ၌ဖြစ်တဲ့ကာမတဏှာဒါတော့ဒီနေရာမှာလူဘုံရှောင်ခွာယဟန်ဝယ်လာတဲ့ပုဂ္ဂိုလ်ဟာယဟန်ဝယ်ပြီးတော့ဘာကြောင့်နတ်ပြည်မှာကတ်တဲ့တဏှာကိုရှောင်အောင်ပါလဲဆိုတော့နတ်ဘုံနဲ့နန်းနဲ့ပတ်သက်တဲ့နတ်တို့ရဲ့စည်းစိမ်ချမ်းသာတွေကိုတိပြီးဖတ်မိပြီးတော့နတ်ဘုံဒီဒီမှာဖြစ်တဲ့စည်းစိမ်တွေကိုဖတ်ပြီး သိရှိပြီးတဲ့ခါကျအခုမိမိသင်္ကန်းဝတ်ရတယ်ရဟန်းဝတ်နေရတယ်ကုသိုလ်ကြောင့်မလို့နတ်ဘုံကိုဘုရားရောက်ရင်ကောင်းမှာပဲဆိုတဲ့ရာဂတဏှာမျိုးကိုပြောတာနော်လူစတဲ့သဘောကကုသိုလ်ကလေးလုပ်ပြီးစဉ်းစားနော်ဒီနေရာတော်တော်လေးလာပြီဘာဖြစ်လို့ဒီစကားပြောတယ်လဲကုသိုလ်လုပ်ပြီးရင်ငါဘာရမှာလဲဆိုတာကိုလူတွေအမြဲတမ်းစဉ်းစားတယ်မစဉ်းစားဘူးလားစဉ်းစားတယ်စဉ်းစားတော့ကိုတွေ့ဘူးတာနဲ့စဉ်းစားတယ်နော် ဒါတော့လူချမ်းသာကြီးတွေတကယ်စီးစိမ်ချမ်းသာကြီးတွေချမ်းသာနေတဲ့ပုဂ္ဂိုလ်ကြီးတွေကဗိမာန်ကြီးတွေနော်အာဘယင်ကြီးတွေဖြစ်တယ်ဆိုလဲအဲ့ကြီးကျယ်ခမ်းနားတဲ့နန်းတော်ကြီးတွေနော်ဦးစင်ပြည့်တဲ့ရောက်တော့ကဗာဆိုင်နန်းတော်ကြီးဆိုတာတော်တော်ကြီးကျယ်တာပဲဘယင်တွေရဲ့နတ်ဒီရွှေဘုံရွှေနန်းရွှေကျငန်းနေဆိုပြီးတော့မှစာရီမှာပြောတာအဲ့ဒီကြမှာဦးစင်ကတကယ်လက်ခံသွားတာဗမာပြည်မှာရှိတဲ့မန္တလေးနန်းတော်ကရင်နံကြီးတုတ်ထားတာအတွင်းကရွှေရောင်ကလက်တုတ်ထားတာဘယ်မှမလဲဘယင်တော်ဖြစ်ရှင်စရာမရှိဘူး နော်တက်သားနန်းတော်ကြီးနေနေရတာပြင်သက်ကမှဖာရီမှာရှိတဲ့ဘာဆိုင်နန်းတော်ကြီးမြို့ပြင်မှာရှိတဲ့ဘာဆိုင်နန်းတော်ကြီးအေးရမအကြီးကြီးပဲတကယ်တကားလေဘယင်ဖြစ်ရှင်စရာဆိုအဲ့ကြမှာသွားတွေ့တာဒါတော့ဘယင်ဖြစ်ရှင်တဲ့သူအဲ့လိုနန်းတော်ကြီးတွေမြင်ပြီးရင်ငါဘယင်ဖြစ်ဖြစ်ရင်ကောင်းမှာပဲဆိုတာတဏအဲ့ဒီမှာလာတာထိုနည်းလည်းကောင်းတူစွာနော်နတ်ဘုံကနတ်နတ်နတ်တွေအကြောင်းကြားပြန်တော့နတ်ပြည်ဖြစ်ရှင်တယ်နတ်မှာသွားဖြစ်ရှင်တယ်ဆိုတော့မိမိကုသလုပ်ပြီးရင်စိတ်ကလေးအဲ့ဒီကိုညွတ်ညွတ်သွားတာ နတ်ဖြစ်ချင်တာတထေးဖြစ်ချင်တာနော်အာနာရှင်ကြီးတွေဖြစ်ချင်တာကိုကမြင်ဘူးလို့ဒါကြောင့်မလို့အဲ့ဒီမှာကန့်ကြီးတဲ့တဏှာကိုလည်းပဲလို့ဆိုလို့တယ်လွတ်မြောက်ရေးအတွက်သွားဖို့ပြောတာဒီဘုံဒီဘဝတွေမှာရှိတဲ့ဒုက္ခကမရှိဘူးလားကာမဒုက္ခရှိတယ်နော်ကာမဒုက္ခရှိမဲ့သူတည်းမြင်တာတွေနေဆိုတာကာမဒုက္ခကရှိတယ်လို့ပြောလို့မရလောက်ကိုနဲလွန်းလို့မြတ်စွာဘုရားကဒါကိုပဲဟိုရှုံချထားတာ ဒါကြောင့်မလို့ဒီနေရာမှာလူဘုံနတ်ဘုံတို့၌ဖြစ်စေတတ်တဲ့ကာမတဏ္ဍာကိုလည်းပယ်ရမယ်ဆိုတော့ကာမဘုံဆိုတာကဘယ်ကြမှာအကုန်ပယ်မလဲဆိုရင်အောက်ဆင်ညာပယ်လို့မရဘူးသောတာပန်တဂရကံပယ်လို့မရသေးဘူးအနာကံကိုရောက်ခါကြမှာကာမတစ်ဆက်တဲ့ဘုံကိုခုနကပြောတယ်ညိကတွေ့တာမို့အကုန်ပယ်လို့ရတာကောင်းပြီကာမတဏ္ဍာနဲ့ပယ်ပြီဆိုရင်အနာကံတော့ဖြစ်ပြီပြီးပြီလားဖေရမပြီးသေးဘူးအနာကံဖြစ်တဲ့အခါမှာ तू ကဘယ်ပြောက်လဲဆိုလူပြည်ကနေအနာကံဖြစ်ရင်တုဋ္ဌာဝါဒဘုံ အမတန်ချမ်းသာတဲ့အမတန်မြင့်မြတ်တဲ့မြမာကြီးတွေအရိယာမြမာကြီးတွေဖြစ်တဲ့ဘုံကိုရောက်မယ်အမတန်ချမ်းသာလို့ဒီလောက်နဲ့ရပြီလားဆိုတော့အေးတဲ့မင်းတို့အနာဂံမြမာကြီးတွေတုဒ္ဒဝါဒဘုံမှာဖြစ်လို့ချမ်းသာပြီမဲ့မင်းတို့တန်တန်ဘဝခန္ဓာရှိနေတဲ့အတွက်ခန္ဓာရှိရင်ဒုက္ခရှိမယ်သင်္ခါရဒုက္ခရှိတယ်သင်္ခါရဒုက္ခမလွတ်နိုင်ဘူးဦးဇင်းတို့လိုပဲဒီဟိုအလိုလေးအမေလေးអော်နေရတဲ့ခေါင်းကိုက်ခါနာတာဘာနာညာတာအဲ့ဒီလိုဒုက္ခဒုက္ခဆိုတဲ့အမျိုးမရှိဘူးပဲထား တိသာထင်ရှားတဲ့ဝိပရိနာမဒုက္ခဖောက်ပြန်နေတာမရှိဘူးပဲထားနော်ဖြစ်ပြနေတဲ့သင်္ခါရဒုက္ခမရှိဘူးလားရှိတယ်ဒါတော့တို့ဖြစ်ပြနေတဲ့သင်္ခါရဒုက္ခမင်းတို့မလွတ်သေးဘူးတဲ့ဒီဒုက္ခရှိတာပဲတဲ့ဒါတော့တို့ကိုယ်၌ကလည်းဗြဟ္မစိစိန်ကဒုက္ခမရှိဘူးလို့ထင်လောက်အောင်ကောင်းနေတဲ့အတွက်တို့ဗြဟ္မဘုံကကတ္တတနာကြံသေးတယ်ဘယ်မှာကတ္တတနာအဲ့ဒီဗြဟ္မဘုံမှာကတ္တတနာကိုဘဝတနာလို့ခေါ်တယ်ဘာလို့ခေါ်ဟေးရူပနဲ့အရူပဗြဟ္မနှစ်ဘုံမှာ ကပ်ရင်အဲ့ဒီတဏှာကိုဘဝတဏှာအဲ့ဒီဘဝကလည်းလွတ်အောင်ကြိုးစားလေအောင်ဆိုတဲ့ခါကျတော့သစ္စာလေးပါလို့အကုန်သိမှရန်တာဖြစ်ရန်တာဖြစ်ခါကျမှရူပရောအရူပရောကတ်တဲ့တဏှာကလွန်မှကြော်မှပြီးမှဟုတ်တယ်မဟုတ်လားအဲ့ဒီကြမှာပြတ်သွားမှာအဲ့ဒီခါကြောင့်မလို့ဒါကြောင့်မလို့အတိတ်ကမှာဘုံသမစ္ဆာဓမ္မံနဲ့အဲ့ဒီမှာသစ္စာလေးပါးတရားကိုကောင်းစွာသိခြင်းကြောင့်ကာမဘဝ ရူပဘဝအရူပဘဝတိသောဘဝ၃ပါးကိုကျော်လွန်၍တရားဤဆိုလိုတာကလွန်သွားပြီပြီးပြီ that's it ပဲจิตจิตจิตเสียကြံเสียမရှိတော့ဘူးလို့ဆိုလိုတယ်ဒါကြောင့်အဲ့ဒီနော်ထိုဘဝ၃ပါးကိုကျော်လွန်၍တည်သောယန္တိလောကကြီးနဲ့မညိမတွယ်အောင်ကောင်းစွာจิตနေသည်မြည်ဆိုတော့ gain ဘယ်ရောက်သွားပြီလဲအဲ့ဒီဘုန်းကြီးအဲ့ရန်ရတာဖြစ်ပြီပြီးရောဘော gain ဟုတ်တော့မဟုတ်လားဘုရားအဲ့ဒီတိပို့ပြတာ ဆိုလိုတာကအဲ့ဒီမှမရောက်သေးရင်ကျင့်စရာမကုန်သေးရင်အမားတစ်ခုဆိုတာလေးရှိနေတယ်အစွဲတစ်ခုဆိုတာရှိနေတယ်ဒီအစွဲတန်းလန်းနဲ့ဒါကိုကောင်းတယ်လို့ဘလို့လို့ perfect ဖြစ်တယ်လို့ဘလို့ပြောမလဲမပြောနိုင်ဘူးဒါကြောင့်ဘုရားအဲ့ဒီကြီးပဲပို့ပြတာသူ့ရဲ့တာကကအဲ့ဒါပဲတမ္မာပရိပါဇိနိယဆိုတာအမှန်ကတော့တမ္မာပရိပါဇိနိယကယာကတဏလောဘကင်းရေးကိုပြောတာဆိုတော့ယာကတဏလောဘကင်းရေးကလည်းအနာဂံမှမရောက်ရင်မကင်းနိုင်သေးဘူးမကင်းနိုင်တဲ့အတွက်အ ਨੇ ဆုံးတော့အနာဂံနဲ့ gain ဆိုတော့ဒီတုတ်ကဘာဘယ်ဘာဇယိုက်ကိုဖျောက်တာလဲဆိုရင်ယာကဇယိုက်ဖျောက်မှာတဏှာပျောက်ရမှာတဏှာကအ ਨੇ ဆုံးအနာခံရောက်မှာကိုပပယ်နိုင်မှာဒါတော့ဦးဇင်းတို့ဒီလေ့လာနေတာကအနာခံအဆက်ကိုလမ်းလေ့လာနေတာနော်ကောင်းပြီဒါတော့ဟောဒီဂါထာလေးရဲ့လူရဲ့အောက်မှာဟိုရင်လေးမာစီဆိုတော်ဘုရားကြီးရဲ့ဆောင်းပုတ်ကလေးပူဇော်ကြအောင်ဆိုလူပိကာမနဂါမ ဆိုကြည့်ပါအောင်နောက်တစ်ခေါက်ေးပြောရမယ်ဆိုရင်တော့တဲ့အာယုံ၅ပါးကာမဂုဏ်တရားလူပြည်မှာ ကတ်တဲ့ကာမဗြမပြည်မှာရူပဘုံမှာကတ်တဲ့ကာမနော်အရူပဘုံမှာကတ်တဲ့ကာမဆိုတော့ကာမဘုံမှာကတ်တဲ့ကာမရောရူပရောအရူပရောအဲ့ဒီကာမအလုံးကိုခြုံလိုက်ရင်တော့ အာယုံ၅ပါးမှာကတ်တဲ့ကာမကိုပယ်လို့ဟောဒီကာထာဆိုလိုရင်းဖြစ်တယ်နော်။ကောင်းပြီဦးဇင်းတို့နောက်ထပ်နံပါတ်၄ကာထာကိုသွားမယ်။အားလုံးဦးဇင်းနဲ့တူတူပူဇော်ကြည့်ရအောင်နှစ်ခေါက်လောက်ပါဠိပေါ့နော်။ဝိပိဋ္ဌိကတဝါနပေတုနာနိဂောဒံဂတရိယံဇဟေယဘေခုအနုရောဓဝိရောဓဝိပဟိနောသမ္မာသောလောကေပြိပစီယ ဝိပိဋ္ဌိကတဝါနာဘေတုနာနိဂောဒံကတရိယံဇဟိယဘိက္ခုအနုရောဓဝိရောဓဝိပဟိနောသမ္မာသောလောကေပရိပဇေယလူပေါင်းရှောင်းခွာ စွာဘုရားအမှန်ကတော့ပထမကထာပြောလိုက်တယ်ဆိုရင်ဉာဏ်တာဖြစ်သွားရင်နောက်ထပ်ဟောစရာတောင်းမလို့တော့ဒါပေမဲ့နတ်မြမာတွေမှာလည်းဇယအမျိုးမျိုးရှိတယ်နားလည်မှုမျိုးမျိုးရှိတယ်ပထမကထာမှာပြောတဲ့ပုံစံမျိုးပေါ့နော်ဒီလောကီမင်္ဂလာတွေကိုပယ်ရှားရမယ်လို့ပြောမှနားလည်သွားတဲ့ပုဂ္ဂိုလ်တွေအတွက်ပထမဆုံးကထာနဲ့ပြောတယ်နောက်ဒုတိယကထာအရအာယုံ၅ပါးမှာကန့်ညိတတ်တဲ့ကာမဂုဏ်တွေကိုပယ်ရမယ်လို့သကလုံးသုံးပြောမှ နားလည်မဲ့နတ်ပြမာတွေတွေ့ဒုတိယဂါထာဆက်ဟောတယ်နောက်ထပ်အခုတတိယဂါထာဆက်ပြီးတော့ဟောတာကလည်းပဲဒီအဓိပ္ပာယ်အားဖြင့်ရှေ့တုန်းကပြည့်စုံပြီးသားဖြစ်ပေမဲ့သကလုံးအားဖြင့်သူတို့နားလည်မဲ့အဲတင့်ရတင့်ရပေါ့နော်ဒီလိုပြောမှနားလည်မယ်ဆိုအဲ့ဒါလိုလှမ်းပြီးတော့သကလုံးကိုလှည့်ပြောတာပဲအမှန်တကယ်တမ်းပြောမယ်ဆိုရင်ပထမဆုံးဂါထာနဲ့လုံလောက်တယ်အလုံးစုံဒုတိယဂါထာပဲဒါတည်းမလို့တော့ဘာဖြစ်လို့လဲကာမဂုဏ်ပဲခွာပြီးတော့ဒီဘဝသုံးပါလွန်အားထုတ်ဆိုရင်ဒါရဟန္တာဖြစ်နေပြီးပြီပေါ့ရဟန္တာဖြစ်ပြီးဘာကြံသေးလို့လဲ ကျင့်စရာဆိုတော့သို့သောအဲ့ဒါလိုပြောပြီးမှနားမလဲတဲ့နတ်ပြမာတွေရှိသေးတယ်တဲ့အဲ့ဒါကြောင့်အဲ့ဒါကိုပြန်ပြီးတော့ဒီအတိတ်ပဲပဲအဲ့ဒါကိုပြန်ပြီးတော့ဒီပြင်စကလုံးနဲ့လှဲပြီးတော့မှပြောတယ်ဒါကြောင့်ကောင်းပြီနံပါတ်1တိပဲကဝိဝိပိဋ္ဌိကတ္တဝါနာပေတုနာနိဗမာလိုတဲ့တဲ့ပြောမယ်ဆိုလို့ရှိရင်ဂုံတိုက်တာမလောက်တော့ဘူးလို့ဆိုလိုတယ်ဂုံမတိုက်နဲ့သူတို့ဘာတွေတယောက်နဲ့တယောက်ချစ်ခင်မှုချစ်ခင်ညီညွတ်မှုဖြစ်နေတဲ့လူတွေကိုကွဲပြအောင်ဂုံမတိုက်နဲ့လို့ဆိုလို နော်ဦးဇင်းတို့ဝိသကာရမကြီးကြောင်းတော်တော်များများဘုန်းကြီးတွေလည်းဟောတယ်ဦးဇင်းလည်းဒီမှာနှစ်ခါသုံးခါရှိပြောဘူးတယ်ဆိုတော့ဝိသကာရမှွေလိုက်တာတခါတည်းဝေသာလေးပြည်တခါတည်းအမတန်ညင်ညွတ်ပါတယ်ဆိုတော့ဝေသာလေးပြည်ဒီမိုကရေစီစနစ်နော်အဲ့ဒီခေတ်ကဒီမိုကရေစီကဏ္ဍအုပ်ချုပ်ရေးလို့ခေါ်တယ်ကဏ္ဍဆိုတာအုပ်စုဂိုင်းဆိုတော့သူကလည်းသူအလှည့်ချအုပ်ချုပ်နေတယ်အဲ့ဒီခေတ်ကတည်းကဒီမိုကရေစီရှိတယ်ေသင်္ကားစားတာမဟုတ်ဘူးဦးဇင်းအိန္ဒိယမှာလည်းရှိတယ်နော်ဆိုတော့အဲ့ဒီမှာအဲ့ဒီလောက်ညင်ညွတ်တဲ့တိုင်းပြည်ကိုဝိသကာရတယောက်တည်းမွေးတာအကုန်ပြီးရောတခါတည်းဇာတတအုပ်ကိုတိုင်းပြည်ကိုသွားပြီးတော့တိမ့်ပြစ်တာကြည့် ဒါဂုံတိုက်တာရဲ့အကျိုးဆက်အဲ့တော့ဒီလိုဂုံတိုက်တဲ့အတွက်ဦးဇင်းမပြောဘူးသေးတဲ့ story တစ်ခုထပ်ပြောမယ်တခါတော့ကဦးဇင်းတို့ရာဇကျုပ်ပြည်မှာတောင်ကြီးဒီဂိစကုတ်တောင်ပေါ်မှာဂိစကုတ်တောင်ပေါ်ကျောင်းဆိုတာရှိတယ်ဖျားဘူးသွားတဲ့လူတွေတွေ့မှာပေါ့တောင်ပေါ်ကျောင်းမှာသတင်းသုံးနေတော့ရှင်မမောက်ကလန်ကိုရမြကြီးနဲ့ရှင်လက္ခဏာတို့တောင်ပေါ်ကနေမြို့တဲ့ဆွမ်းကန်ထွက်လာတော့လမ်းမှာထူးထူးဆန်းဆန်းဝိပိတ်တာကြီးတကောင်တွေ့တာအမတန်ထူးဆန်းတာနော်ဝိပိတ်တာကြီးက အဲဟိုမဦးစင်တော်ရေးထားပါတယ်သူကသူ့ရဲ့ခန္ဓာကိုယ်ရဲ့ပုံသဏ္ဍာန်ကဘာလဲဆိုရင်လူကိုဝက်ကောင်းနှာခေါင်းကအမိထွက်ပါးစပ်ထဲကလောက်တွေထွက်နေတာအဲ့ဒီလိုဟာကိုသူကရှင်လက္ခဏာသွားတွေ့တာအဲဟိုရှင်မမောက်ကလန်တွေ့တာရှင်မမောက်ကလန်ကနေတွေ့တော့အဲပြုံးတာပေါ့နော်ဘုရားတို့ပြုံးတဲ့ပုံစံမျိုးလိုပြုံးတော့ရှင်ရှင်လက္ခဏာကိုပြောရင်တော့မဟုတ်တာတွေပြောတယ်ဆိုပြီးတော့သူ့ကိုကဲ့ရဲ့လိမ့်မယ်တော့ကြမမြင်လို့ကဲ့ရဲ့လို့ရှင်အပြစ်ဖြစ်မှာစိုးလို့ဆိုပြီးတော့မှ သူကမပြောဘူးအေးတို့ဘုရားရှိခိုးမှပြောတော့ပေါ့ကွာဆိုပြီးတော့ဒါလေးနေလိုက်တယ်အဲ့တော့ရာဇီကျူမျိုးတဲ့ဆွန့်ခံဝင်ပြီးတော့ရှင်လက္ခဏာခေါ်ပြီးတော့မှဝိလူဝံကရာဇီကျူမျိုးအပြင်ပစ်တယ်အပြင်ပစ်တယ်ဆိုတော့ဝိလူဝံကြောင်းနဲ့ဝင်းပြီးမြတ်စွာဘုရားပြောပြီးတော့မှအဲ့ဒီအကြောင်းပြောပြတာဒီလိုတော့ရာဇီကျူအဲဂိတ်စကုတ်တောင်ပေါ်ကြောင်းကဆင်းလာတော့လမ်းမှာဒီလိုတော့ထူးဆန်းတဲ့ပိတ်တာကြီးဒီကောင်တွေ့တယ်တယောက်တွေ့တယ်အဲဘယ်လိုတွေ့တယ်လဲပြောဆိုဟာတပည့်တော်ဗျာနော်လူကိုဝက်ကောင်း နှာခေါင်းကနှာခေါင်းဘက်ကအမေးထွက်ပြီးတော့ပါးစပ်ထဲကပိုးတွေတပိုးတွေတမွားမွားနဲ့ထွက်နေတာတွေ့တယ်ဗျာအဲ့ဒါကြီးဒီလိုသွားတွေ့ခဲ့တယ်ဆိုတော့အေးတဲ့ငါဖះကတမ္မာသမ္ဗုဒ္ဓဖះဗောဓိဝေချင်းချင်းတုန်းကဒီလိုအဲ့ဒါကိုငါတွေ့ခဲ့ပြီးပြီတဲ့မြတ်စွာဘုရားကိုအဲ့ဒါတွေတွေ့တယ်လှမ်းတွေ့လို့ရတယ်ဒါပေမဲ့မြတ်စွာဘုရားမပြောဘူးဘာဖြစ်လို့မပြောလဲဆိုသူသာတွေ့ပြီးတော့ကြံတဲ့လူကမတွေ့မြတ်စွာဘုရားဘာရှောင်းပြောနေတာတုံးဆိုဘုရားပုံမှာပြင်မာတာတွေဖြစ်ကုန်မှာဆိုလို့ကိုမမြင်လူတွေကဒီလိုပဲပြောတာပဲ ဒါမင်းမြင်သလား Can you prove it လူတွေကဒါမင်းတောင်း proof လုပ်လို့ရလားဒီနေ့ကကလေးတွေပြောတဲ့စကားလုံးလေ Can you prove it နော်ဦးဇင်းတို့အများအားပြောနေရတယ် brain ကြောင့် heart ကြောင့်နှလုံးကတည်တယ် brain ကတည်တယ်ဒါတော့ဦးဇင်းပြောတယ်ဦးဇင်း neurologist တွေဒီနေ့အဖြေရတာ neuroscience မှာရတဲ့အဖြေကြီးကုန်ပြီလားလို့ဦးဇင်းမေးလိုက်တယ် neuroscience မှာတွေ့ထားတဲ့အုံနောက်နဲ့ပတ်သက်တဲ့ပညာဒီနေ့မင်းတို့ကုန်ပြီလားဆိုတော့မကုန်သေးဘူးတဲ့မကုန်သေးရင်မင်းတို့လေ့လာအောင်ပေါ့ တို့ဘုရားတော့နှလုံးကသိတယ်လို့ပြောတာပဲလို့နော်ဒါပါတော့ဒါတို့တော့မမြင်ဘူးလေဥစ္စာပြီးဒီမှာတို့ဒါတို့ကဥစဉ်တော့မမြင်ဘူးဘာဖြစ်လို့လဲနှလုံးနဲ့အုံနောက်ဒီပထဝီဓာတ်ထဲမှာပါတယ်ပထဝီဓာတ်20ထဲမှာရှိတယ်တို့ကလည်းတို့ connection နဲ့ရှိတယ်ဒါသို့တော်မြတ်စွာဘုရားခရရကိုညွှန်ပြတယ်ထားပါတော့နော်ဥစဉ်တော့မမိတဲ့အရာတွေမှာအဲ့ဒါလိုမှန်ပြီးတော့သိအောင်လို့အဲ့ဒါတော့ရှင်လက္ခဏာကလည်း तू ကအဲ့ဒါလိုမမြင်တဲ့အတွက်ရှင်မောက္ကလန်ကမပြောဘူးသူ့ပေါ်ပြမမိမှာဆိုလို့ ဟုတ်တယ်တဲ့ငါလည်းပဲအဲ့ဒီလိုကဲ့ရဲ့မှာစိုးလို့ကဲ့ရဲ့တယ်ဆိုတာကဲ့ရတာကိုကြောက်လို့မဟုတ်ဘူးသူတို့အပြစ်ဖြစ်မှာစိုးလို့ငါဘုရားမပြောခဲ့ဘူးဆိုတော့အဲ့ဒီဝက်ကြီးရဲ့ story ကိုသူကအဲ့မှာမြတ်စွာဘုရားပြန်ဟောတာကတ္တမဘုရားရှင်လက်ထက်တုန်းကစရောကြီးနှစ်ပါအသက်ကတိတ်မကွာဘူးနည်းနည်းလေးပဲအကြီးငယ်လေးပဲနည်းနည်းပဲကွာတယ်အဲ့ဒါညီညွတ်ညွတ်နဲ့နေလာခဲ့တာအဲ့ဒါတော့ ရိုးသေးသေးနဲ့အငယ်လောက်တဲ့ပုဂ္ဂိုလ်ကတကယ်ကိုမှဝကြီးဝငယ်ပြုပြီးတော့တပိတ်သင်္ကန်းကင်ပြီးတော့သွားရင်လားအဲ့လောက်တောင်နေတာသူတို့အသက်ကမကွာဘူးနှစ်ပါးနည်းနည်းလေးပဲကွာတာဒါကိုဓမ္မတိကရန်တပါရောက်လာပြီးတော့เจ้าကြီးအမတန်ကောင်းတော့ဒီเจ้าကြီးသူလိုချင်တာဘာဖြစ်လို့လဲဆိုတော့ तू အဲ့ရွာထဲမှာရောက်တော့ဟိုနာဆွန်ကန်သွားဒီနာဆွန်စားသွားအလှူတန်းပေါ်တယ်ဆိုပါတော့ဗျာငါရာဒီเจ้าရလဲရင်တော့ဒီเจ้าကြီးလည်းရအလှူတန်းလည်းပေါ်တကာကမတွေလည်းချမ်းသာဒီလိုစကြက်ကိုကြည့်ပြီးတော့ငါဘယ်လိုရမလဲ ဒီဆရာတော်နှစ်ပတ်မနည်းနည်းအောင်ခလောက်ဆန်လင်းတော့ငါရမှာပဲဆိုပြီးအဲ့ဆရာတော်နှစ်ပတ်ကိုမတက်အောင်တူတူပြောကြဆိုအသားလေးဟိုဘေးပြောလိုက်ဒီဘေးပြောလိုက်နေသူကတပားနဲ့တပားအထင်မအောင်သူကလောက်တာဒါတော့နှစ်ပေါင်းများစွာနေလာခဲ့ပြီးတော့ငါကလည်းသူ့ကိုမပြောဘူးသူကလည်းငါ့ကိုမပြောအဲ့ဒီတော့ဆရာတော်ကြီးနှစ်ပတ်တယောက်နဲ့တယောက်အထင်မှားပြီးတော့ကြောင်းကထွက်သွားကြတာထွက်သွားကြတဲ့ခါကျတော့နောက်နေ့တွေဆွန်းကန်သွားဆွန်းစားသွားတော့ရွာတွေကကို့မြော်တယ်ဟာကို့ဆရာတော်တွေပျောက်သွားတော့မပါတော့ဘူးအာဂန္ဓုပဲလာတယ် ဟာရှင်ဗျာဒီလိုလို့ဆရာတော်ဘယ်ကြွတော့အကျုပ်မပြောပါနဲ့တော့ဗျာတခါကြီးရဲ့အကျုပ်မမေးပါနဲ့တော့ဒကမကြီးရဲ့ဆရာတော်နှစ်ပါးဒီမတက်လို့ထွက်သွားကြတာကြုတ်တားတယ်ဆရာတော်တွေမကြွပါနဲ့ဗျာဘာဖြစ်လို့လဲဗျာတပတ်နဲ့တပတ်တိခါမှဗျာဘာဖြစ်ညာဗျာဟန်ဆောင်ပန်ဆောင်လောက်တာဆိုတော့ဇာတော်တွေကတယောက်နဲ့တယောက်လှည့်ကိုမကြည့်တော့ဘူးတခါတည်းတယောက်နဲ့တယောက်ကြိုးပေးထွက်သွားတာထွက်သွားတဲ့အခါကျတော့နောင်ကြတော့ကသဗ္ဗဖျက်ရှင်လက်ထက်ကအသက်ကတတန်းရှိတဲ့အခါကျတော့နှစ်ပေါင်း100လောက်ကြာပြီးမှပြန်တွေ့တာတွေ့တဲ့အခါကျတော့အဲ့ဒီမှာသူတို့တွေကအဲ့ဒီအကြောင်းတွေပြန်ပြောကြတော့ဟာငါမပြောရဘူးတဲ့မင်းက ဟာဘုရားတပည့်တော်လည်းရှင်ဆရာတော်အဲ့လိုမလျှောက်ပါဘူးမပြောရပါဘူးဟာဒါဆိုပြဿနာပါလေဟိုကောင်ဖြစ်မယ်ဒီဓမ္မဂတိကရံကိုတို့နှစ်ပါးမပြောတဲ့စကားတွေတစ်ပါးနဲ့တစ်ပါးကြားမှာခလောက်ဆန်ပြီးတော့လောအောင်ရံဖြစ်အောင်လုပ်တာပဲဆိုပြီးတော့မှအဲ့ဒါမှသူတို့လည်းသူတို့ရွာသူတို့ကြောင်းပြန်သွားပြီးတော့မှအဲ့ဒီဓမ္မဂတိကရံကိုနှင်ချပြလိုက်တယ်ကဲကိုတော့သွားတော့ကိုတော့ဒီဒီဟိုတဲ့နေကိုလှုပ်တယ်ဆိုတော့အဲ့ဒီအာဟုသူကြောင့်အပယ်ငရက်ကြသွားတာအဲ့ဒီဂုံးတိုက်တဲ့ပြဿနာဟိုတဲ့အာဟုသူကြောင့် ငရဲကြပြီးတော့လွတ်လာတော့အာဟုသူအရှိန်ကမပြေသေးဘူးငရဲမှာခံလောက်တဲ့အာဟုသူတာမရှိလို့လွတ်လာပြီမဲ့ तू ကဘာဖြစ်လဲပိတ်တာဖြစ်တယ်ပိတ်တာဖြစ်တော့ဂိဇဂုတ်တောင်ကြီးရဲမှာအခုနကလူကိုဝက်ကောင်းနှာခေါင်းကအမိပေါက်ပါဇက်ထဲကပိုးလောက်တဲ့တဖွာဖွာနဲ့ကြတယ်ပိတ်တာဖြစ်တာအဲ့ဒါဘာလို့လို့လဲอืมအဲ့ဒါပဲเนาะဒါတော့မိမိတို့အဲ့လိုအတိလေးရှိရင်ဒီစကားတစ်လုံးဟာ အထူးသဖြင့်တိလရှိသောပုဂ္ဂိုလ်များကောင်းတဲ့မြတ်တဲ့တိလရှိကြတိလဝန္တပုဂ္ဂိုလ်တွေလူဖြစ်ဖြစ်ရဟန်းဖြစ်ဖြစ်မိမိတို့တတိထားပြီးတော့ရှောင်ခြင်းခံလဲရရင်ငရဲကဘလောက်ခံရမှာနှစ်မပါဘူးငရဲလိုပဲပါတယ်လွတ်လာပြန်တော့လူမရောက်သေးဘူးပိတ်တာဖြစ်အောင်ဘလောက်ခံရမှမသိဘူးကျွတ်မယ်လို့ပြတ်စော်ပြဘယ်တော့ပြီးမယ်လို့မပါသေးဘူးနော်ဒါဂုံးတက်ရတဲ့အကျိုးအာအာကုသိုလ်ကျိုးပြောတာနောက်တစ်ခုသွားကြတော့နော် နောက်တစ်ခုကတော့ဒေါသကိုပယ်ရမယ်တဲ့ဒါတော့တိတဲ့အတိုင်းပဲလောဘနဲ့ဒေါသဟာဒေါသကိုအနာခံရောက်မှပယ်လို့ရတယ်အနာခံမမရောက်သေးရင်ဒေါသမပယ်နိုင်ဘူးသို့တော်တစ်ခုတော့ရှိပါတယ်ောတာပန်ဖြစ်ပြီးရင်တော့အပေကိုကြစေနေလောက်တဲ့အကျမ်းစာဒေါသတွေတော့ကုန်သွားပြီသို့တော့သူတို့မှာအပေကိုမရောက်နိုင်လောက်တဲ့နုနယ်တဲ့ဒေါသလေးတွေတော့ရှိသေးတယ်လို့အဲ့ဒါကိုပြောတာဒါတော့အမျက်ကဘယ်ကြမှာပြတ်တယ်လဲဆိုရင်ဒေါသအနာဂံဖြစ်မှာပြတ်ပါတယ်လို့မှတ်ထားပါတော့ နောက်တစ်ခုသူတစ်ပါးတွေကိုကဲ့ရဲ့လောက်နှမျောစင်းနေတဲ့ဂဒရိယဆိုတဲ့အဲ့မစ္စရိယပြောတာအဲ့ဒီမှာဂဒရိယဆိုတာဥစဉ်တို့စကလုံးအသက်ပဲဂဒရိယဆိုတာဘာနဲ့သူက synonymous လဲဆိုရင်မစ္စရိယနဲ့စကလုံးအတူတူပဲနော်ဒါပေမဲ့မစ္စရိယနဲ့ဂဒရိယကနှမျောတာချင်းတူတယ်ဝန်တိုတာချင်းတူပေမဲ့ဒီဂရီကွာနေတယ်ဒီမှာဂဒရိယဆိုတာကသူတစ်ပါးတွေကိုအမြင်ကတ်လောက်အောင်ဖြစ်တာ မစ္စရိယဆိုတာတော့ကိုယ့်ဟာကိုယ်နှမျောတာတက်တက်ပဲနော်ဆိုတော့အဲ့မှာဂတရိယဆိုတာလေးဦးဇင်းထည့်ပေးလိုက်တယ်ဘုဒ္ဓတာဖြစ်ဖို့မိမိပိုင်ပစ္စည်းကိုနှမျောဝင်တိုရင်တော့မစ္စရိယလို့ခေါ်တယ်သူကိုယ်တိုင်မိမိကိုယ်တိုင်ပေါ့နော်ဒီမစ္စရိယကင်းယုံတာမဟုတ်ဘူးကိုယ့်ဟာကိုယ်နှမျောတာတယ်မကတော့ပဲနဲ့သူတို့ဘာတွေလှူရင်ပေးရင်ကိုင်းရင်တိုင်းရင်လဲဟေးမင်းအဲ့လောက်ကြီးမလှူနဲ့မင်းမကြမ်းမဲနဲ့မင်းသားစားမရစားမင်းနောက်ဘွားစားနောက်ကအိုးစားဘာစားညာစားချောင်းမှာပေါ့ ဟာမင်းကွာသူ့ပေးမစားမင်းမိပါတယ်ပေးပါလားဘုန်းကြီးတွေအိပ်ပြီးစားနေတာကွာမင်းမလို့လူတယ်ကွာဟုတ်လားယောဂီတွေဝါစားပြီးရခန်းထဲသွားငိုက်နေကြမှာပါကွာမရှိတဲ့ကလေးတွေပေးတာမှတော်သေးတယ်သူတစ်ပါးလူမရကွာရေပလို့စီလို့အပေါက်ရှာပြီးတော့မလူပြစ်အောင်သွားတားတာအဲ့ဒါပြီးလည်းမဟုတ်ဘူးအဲ့ဒီအလူခံမဲ့ပုံကိုယ်တွေလည်းခုနပြောသလိုမကောင်းတဲ့ဘက်ကကဲ့ရဲ့သေးတာကဲ तू ဟာလည်းမဟုတ်ဘူးနော်အဲ့ဒါတော့ကိုကိုယ်တိုင်နှမျောရင်ရိုးရိုးကိုယ့်ဟာကိုယ်နှမျောရင်ဗာလဲ မစ္စရိယကိုဟာမဟုတ်သူများလူတော်ကိုမနေနေလို့သွားမစ္စရိယဖြစ်ရင်တော့ကတရိယကတရိယမဖြစ်စင်နဲ့မစ္စရိယလောက်တင်တော်သေးတယ်ဒီဂရီအရန်กว่าတော့နော်ခံရမယ်ဟာမတက်တာဘူးသူတစ်ပါးလူတာကိုမလူဖြစ်အောင်လူခံတဲ့ပုံကိုယ်ကိုလည်းကဲ့ရဲ့လိုက်သေးတဲ့ကဲဘုန်းကြီးကလည်းခုနပြောတဲ့ပုံစံမျိုးပေါ့နော်ယောဂီဆိုလည်းယောဂီပေါ့ဘာပဲဖြစ်ဖြစ်ပေါ့ဗျာအလူခံမဲ့ပုံကိုယ်ကိုမကောင်းတဲ့ဘက်ကကြည့်ပြီးတော့ကဲ့ရဲ့တယ်အဲ့ဒါဂတရိယပူဆိုးတယ်ဒါပေမဲ့သူတို့ကတော့ synonymous ပဲနှမျောတာတော့နှမျောတာပဲမတူတဲ့အကြောင်းပြောပြတာ နော်โอเคဒါမစ္စရိယဒါတော့မစ္စရိယမှာလည်းခုန၅မျိုးရှိတဲ့အကြောင်းဦးဇင်ထပ်ထည့်ပေးပါတယ်နန္တနန္ဒာအတ္တပါရင်ပေါ့နော် နေရာကြောင်းကန်တိုက်တာအိမ်နဲ့ပတ်သက်လို့မိမိတို့နေတဲ့နေရာနဲ့ပတ်သက်ပြီးတော့မစ္စရိယဖြစ်တာလည်းရှိတယ်မိမိတို့ဘုန်းကြီးများဆိုတော့ဒဂရဂမကိုသူများတွေကသူများတွေကလာပြီးတော့ရင်းနှီးသွားမှာကြီးညိုသွားမှာဒီပြင်ဘုန်းကြီးတွေကိုကြီးညိုမှာမျိုးဒါကဘုန်းကြီးဘက်ကကြည်တာပေါ့နော်လူတွေဘက်ကဆိုတော့ကိုသိတဲ့လူဒီပြင်လူမသိစေချင်တာ ဒါမျိုးပေါ့အဲ့ဒီလိုမျိုးကုလမစ္စရိယဆိုတာလည်းရှိတယ်ကိုရတယ်လို့လက်လာပါသူတို့ဘာတွေမရစေချင်တာကိုရတဲ့လက်မျိုးသူများမရစေချင်တဲ့လာဘမစ္စရိယဆိုတာလည်းရှိတယ်ပြီးတော့မှဝဏ္ဏဆိုတာနှစ်မျိုးရှိတယ်နော်အစင်းကိုလည်းပဲအစင်းယူပါယုံကိုလည်းဝဏ္ဏလို့ခေါ်တယ်ဂုံတရင်ကြော်စောမှုကိုလည်းဝဏ္ဏလို့ခေါ်တယ်ဒါတော့ကိုလိုမလှစေချင်တာလည်းဝဏ္ဏမစ္စရိယကိုနာမည်ကြီးသလိုကြော်ကြားသလိုဂုံတရင်ထင်ပေါ်ကြော်ကြားသလိုမကြော်ကြားစေချင်တာလည်း ဝဏမစ္စရိယပြီးတော့မှဓမ္မမစ္စရိယဆိုတော့ကိုသိတဲ့တရားမျိုးမသိစေချင်တာလဲဓမ္မမစ္စရိယနော်အဲ့ဒါကိုယ်ရှိတာလေးများမပြောဘဲမနေနဲ့သူများသိချင်ပြောနော်သူများမသိသေးတာလေးတစ်ခုကိုသိအောင်ပြောလို့ရှိရင်ဦးဇင်းတို့လိုပလင်ပေါ်တက်ပြီးတော့မှတရားဟောနေမှမဟုတ်ဘူးကိုယ်အသိသူများကို share လေးလုပ်လိုက်ရင်အဲ့ဒါသာသနာပြုတာပဲကဲသာသနာကပလင်ပေါ်တက်မှပြုတယ်များမထင်နဲ့ဘူးကိုသိတာလေးတစ်ခုကောင်းတာလေးတစ်ခုဘာ anything ပဲနော် any knowledge ပဲ ဘုရားသာသနာနဲ့ပတ်သက်လို့ဘုရားရဲ့အဆုံးအမတစ်ခုကလေးပဲဖြစ်စေအောင်တော့သူတစ်ပါးကမတည်သေးလို့တိအောင်ပြောပြတာတိအောင်သင်ပေးတာဒီလည်းပဲသာသနာရဲ့ဘုရားရဲ့အဆုံးအမကိုသူတစ်ပါးကိုပြုပေးလို့ပြပေးလို့သာသနာပြုတယ်ပဲခေါ်တယ်အဲ့ဒါကိုသာသနာပြုဆိုဘုန်းကြီးတွေပဲဆိုင်တယ်များမထင်နဲ့ကိုကသူတစ်ပါးဘသူဘို့ဖြစ်ဖြစ်ဘသူကိုပဲဖြစ်ဖြစ်ကိုသားသမီးကိုဇနီးမယားလင်းယောက်ျားမိတ်ဆွေတငယ်ချင်းအပေါင်းအသင်းဘသူဖြစ်ဖြစ်အဲ့ဒါဒါကြောင့်ရှိရင် သူတို့ဘာကို ပြောပေးရမယ်အော်လေ့လာတဲ့ပုံကိုတွေ့ပေါ့နော်အဲသူတို့ဘာနားမထောင်နိုင်ကြတယ်သူကမပြောနဲ့ရံဖြစ်နေလိမ့်မလားတဲပြီးတော့စကားများတယ်ဆိုပြီးတော့ကောင်းပြီမိမိတို့ကဓမ္မနဲ့ပတ်သက်လို့မစ္စရိယမရှိစေနဲ့လို့ဆိုလိုတယ်ဒါမစ္စရိယ၅မျိုးပေါ့နော်ကောင်းပြီနောက်တစ်ခုကတော့ဘာလဲဆိုရင်အာယုန်တို့၌ရာဂဖြင့်တတ်မဲ့ပြီးလိုက်လျောညီတွေဖြစ်မှုချစ်ခင်မှုကိုအရတ္တမဲ့ဖြင့်ပေးရမည်အဲ့ဒါကတော့ဘာလဲဆိုရင် ဦးဇင်းတို့ဒီနေရာမှာလိုက်လျောအနုရောဓဆိုတာလိုက်လျောညီတွေရှိမှုဝိအဲဝိရောဓကဆန့်ကျင်မှုအနုရောဓဝိရောဓဒါဒါမဲ့ဟိုလူတွေမှာတော့အနုလောမပတိလောမတော့ကြားဘူးနေတယ်နော်အနုလောမပတိလောမပရိစ္ဆသမုပ္ပါမအနုလောမပတိလောခေါ်တာမျိုးနော်အနုလောမပတိလောမဆိုတာဟိုတော့ငါဗမာပြည်ဟိုတော့ငါလည်းပဲကြားဘူးတယ်မဟုတ်လားလို့ဘယ်ခက်တော့ငါလဲအနုလောမပတိလောမတွေတုံးပါတယ်ဟိုတော့ငါအညာမညာတွေပါတယ်လေကြားဘူးတယ်လူကြားဖို့အဲ့ဒီစကားလုံးနဲ့ပါဠိတွေယူသုံးတာ ဆိုတော့အနုလောမပတိလောမဒီမှာပါဝိရောဓဆိုတာအလျောဆန့်ကျင်ဘက်ပြောတာဒီနေရာမှာအလျောဆိုတာဘာကိုပြောချင်တာလဲဓမ္မအရာလောကအရာတော့သူပြတော်ဘာဒီနေ့ဆန့်ကျင်အဲအလျောဖြစ်အောင်ညီညွတ်အောင်ပေါ့နော်ညီညွတ်ရေးကိုရှေ့ကျူပြီးတော့လက်လျောညီတွေနေတတ်ဖို့ကတော့အရေးကြီးတယ်နော်ဒါပေမဲ့ဒီမှာအနုရောဓဆိုတာကတခြားကိုပြောတာမဟုတ်ဘူးကိုယ့်ရဲ့အကြိုက်အတွင်းကရာဂကလေးနဲ့တဏှာလောဘနဲ့အပြင်ဘက်ကအာယုံနဲ့ကြိုက်မာလေးကိုတွဲပြီးတော့ကြိုက်တာကိုပြောတာတော့ပေါ့ရလား ကိုယ့်ရဲ့ကိုကြိုက်တာလေးနဲ့တွေ့လို့ရှိရင်ကိုကလက်မခံဘူးလားစိတ်ထဲကလက်ခံလိုက်ပြီးကြည်စရာလေးဆိုကြည်နေနားထောင်စရာလေးနားထောင်နေပြီနော် နားထောင်နေတာဦးစင်တွေ့ဘူးတယ်ဟိုးတော့ကရွာတွေမှာတောတွေမှာဆိုလို့ရှိရင်စိတ်ဒီအတန်ချက်စစ်ဆိုတာတော့ရွာတိုင်းနေရာတိုင်းမရှိတဲ့ခါကျတော့ရွာကတနေရာမှာတချင်းဖွင့်နေတာတချင်းဖွင့်နေတဲ့ခါကျတော့မမအေးတချင်းဖွင့်တာကိုလူတယောက်ကစက်ဘင်းကိုအဲ့နားမှာရက်ပြီးတော့တော်တော်လေးလက်လှမ်းတယ်တော်တော်ဝေးသွားရင်မကြားမှာဆိုအဲ့နားမှာစက်ဘင်းလုံးပြီးတော့ဒီလိုနားထောင် အဲလူတော့ငါမြဘာလုပ်နေသွားမယ်လို့ဆိုနေစမ်းမအောင်ခွာမှာတချင်မပြီးသေးဘူးတဲ့ကဲဟောဘာဖြစ်သွားလဲအလျော်အလျော်ဖြစ်နေတာအလျော်ဖြစ်နေတာနားနဲ့တချင်နဲ့အဲ့ဒါအလျော်ပဲတော့ပေါ်ရလားကိုကြိုက်တာလေးဆိုရင်စပင်းကိုရက်ပြီးတော့နားထောင်တာကြည့်ဒါဥစဉ်ကိုတွေ့တွေ့ခဲ့တာအခုမှတရားလို့သဘောပေါက်လို့ဩ तू အနုရောဓဖြစ်နေတာကိုဆိုတာနော်အဲ့ဒါပဲနော်ကောင်းပြီအမျိုးသမီးတွေလာတော့မယ် ဟာနှစ်ကကုန်ကန်နေပြီလျှော့လိုက်တာတခါနဲ့သူတို့လမ်းအဝယ်စားတွေလျှော့တာဝယ်နေသည်ဖြစ်စေမော်နေသည်ဖြစ်သွားကြည့်ဆိုင်ထဲမှာတော့ဟာဒီဆေးလို့ငါကြိုက်တယ်ဒီဒီဇိုင်းလေးငါကြိုက်တယ်ဆိုမျိုးလုံးလည်းကတ်ခနဲ့ကတ်မသွားဘူးလားမဝယ်နိုင်မှန်းသိပေမဲ့လည်းပဲသွားလိုက်ပြီးတော့မှကြည့်လိုက်ရမှာအဲ့ဒါမျိုးလုံးနဲ့အလျော်ပါလဲအဲ့ဒါမျိုးလုံးနဲ့အလျော်ကတ်သွားတာရှေ့ဆက်မသွားနိုင်ဘူးမကျင်တော့ဘူးရှေ့တော့မှနောက်ပြန်လှည့်သွားတယ်ကဲအဲ့ဒါမျိုးလုံးနဲ့အဆင်းနဲ့ကြိုက်သွားတာ အာရေမွေးရောင်းတဲ့ဆိုင်မှာတခါတည်းအပေါက်ကဖွင့်ထားတာဟုတ်လူတွေအဝယ်ထွက်လို့ဖွင့်အနံ့ကတခါလူနဲ့ထွက်လာဟုံးနဲ့ဆိုထွက်လာအဲ့နာဖြတ်သွားအနံ့မှုေးလိုက်တာဟာမျက်နာပဲလေဆိုင်ထဲကိုရောက်မသွားဘူးလားဦးစင်းရောက်တယ်ဦးစင်းကတော့ရောက်တယ်သူတို့ကြီးပဲပြောတဲ့ထင်ပါဆိုလို့ဦးစင်းကတော့ရောက်သွားတာပါမှုေးလိုက်တာပါလို့ဩရင်မွေးဆိုင်ဖြစ်နေတော့ဆိုတော့နှာခေါင်းကပဲဆွဲသွားလဲရင်မွေးဆိုင်ကိုဆွဲသွားတာကဲအာရှင်နာလဲရောက်တခါခွေးကြီးကသေးပြီးတော့ပုတ်စော်နန်းနေတာတခါတည်း ထောင်းရတဲ့ဆိုနှာခေါင်းလာထီတယ်စိတ်ထဲကတဲငါဒီခွေးပုတ်ကြီးကွာစီပင်ကလည်းလာမရှင်းဘူးဘာဖြစ်တယ်ညာဖြစ်တယ်နဲ့ကိုမလဲမတည့်ဘူးလားလို့အဲ့ဒါကြတော့အဲ့နှာခေါင်းကအနံ့ကခွေးသေးကောင်ပုံးနေဘာဖြစ်သွားပြီလဲဝီရောဒဖြစ်သွားပြီအဲ့ဒါကြတော့ဝီရောဒဖြစ်သွားပြီစောစောတို့ကရင်မှုလို့သွားတဲ့နှာခေါင်းလေးပေါ့စီပေါ့စီနဲ့သွားသေးရဲ့လားအဲ့နာကိုအေးအနုရောဒနဲ့ဝီရောဒသဘောပေါက်ပြီနော်အေးအဲ့ဒါနှစ်ခုလုံးပဲတဲ့ကဲအနုရောဒလည်းမကောင်းဘူးဝီရောဒလည်းမကောင်းဘူး တနည်းလောဘလည်းမကောင်းဘူးဒေါသလည်းမကောင်းဘူးလို့ပြောတာအဲ့ဒါတော့စာပေကတော့အနုရောဓဝိရောဓဝိပ္ပဟိနောအနုရောဓဆိုတဲ့အာယုံကိုຢာကနေတန့်ပစ်တဲ့လက်လျောညီတွေရှိမှုအာယုံကိုလည်းပယ်လောဘကိုလည်းပယ်ကိုမကြိုက်ပါဘူးဆိုတဲ့အာယုံဇိုးတွေနဲ့တွေ့လဲဒေါသကိုပယ်ဒါတော့ဒီနေရာမှာလက်လျောညီတွေရှိမှုချစ်ခင်မှုကိုဘာနဲ့ပယ်တယ်လဲစာလေးနည်းနည်းဖတ်ကြည့်စမ်းပါချစ်ခင်မှုကိုရတ္တမနဲ့ပယ်တယ်နံပါတ်5ကျတော့ဘာနဲ့ပယ်တယ် ဟွန်းအနာဂါမိမိနဲ့ပယ်တယ်နော်ဒါတော့ဒေါသကတော့အနာဂါရောက်ရင်ကုန်တယ်ဒါပေမဲ့ကိုကြိုက်တာလေးကိုချစ်ခင်တွေ့တာလေးကိုကြတော့ဘယ်ကြမှာကုန်တယ်လဲအရတ္တမေကြမှာကုန်တာအောက်ကြိုင်တွေ့လိမ့်မယ်အောက်ကဒါကြိုင်နော်ဒါတော့ဒီဂါထာမှာတော့အဲ့ဒါလောက်ပဲထားပြီးတော့ဒီဂါထာရဲ့အချုပ်မဇီဆိုရကြီးရဲ့ဆောင်းပုတ်ကလေးကိုကိုင်းပူဇော်လိုက်ကြစို့ဂုံချောစကား အောင်ဂုံချောစကားဟုတ်ပြီဒါအဲ့ဂါထာလေးရဲ့လူရင်းစကားတွေကိုချုပ်ပြီးတော့ဆိုတော့ကြီးကကြစ်ကြစ်ကလေးနော်တန်ပေါက်စီပေးထားတယ်။ကောင်းပြီနောက်တစ်ခုသွားကြလို့နော်။အဲ့တော့ဒီအော်ပါဠိလေးရွတ်ဆိုလိုက်ကြဆိုနော်အားလုံးဇွန်းတို့ပါဠိလေးပူဆိုတာပေါ့။ ဟိတဝါနပိယင်းစအပိယင်းစအနုပါဒာယအာနိတိတောကုဟိစီတံယောစနိယေဟိဝိပ္ပမုတ်တောဓမ္မာသောလောကေပရိပစေယဟိတဝါနာပိယင်္စအပိယင်္စအနုပါဒာယအာနိတိတောကုဟိစီတံယောဇနိယေဟိဝိပ္ပမုတ်တော ဓမ္မာသုံးလောကေပရိပ္ပစေယမြတ်မလို့ယဟန်တိ အဲ့ဒီဂါထာမှာတော့အချုပ်ကတော့သူလည်းပဲရှေ့ကဟာတွေနဲ့တူတူပါပဲစကလုံးပြောင်းပြီးတော့ဘုရားရှင်ကနိပိရဲ့ကြွယ်ကြွယ်နဲ့ဟောတာနော်ဟောတတ္တဝါတွေဟာဒီစကားလုံးပြောရင်တိလိမ့်မယ်ဟိုစကားလုံးပြောရင်တိလိမ့်မယ်ဆိုတာမြတ်စွာဘုရားတိတဲ့ခါကျစကားလုံးတို့လဲလဲလဲလဲပြီးတော့စကားလုံးအလဲအလဲနဲ့ပြောသွားတာအဓိပ္ပာယ်ကတော့ဒါပဲเนาะပြန်ပြီးတော့ကြည့်လိုက်မယ်ဆိုရင်ယဟန်ကယုံ nant ခန္ဓာကိုတဏှာဒိဋ္ဌိတို့စွန့်ဖြင့်မစွဲလန်းခြင်းကြောင့် နော်တစုံတစ်ခုသောယုံနာခန္ဓာတို့၌တဏှာဒိဋ္ဌိတိဟုသောမိယာမိကြောင်းဖြင့်မကတ်မိခြင်းကြောင့်ချစ်အပ်သောတတ္တဝါသင်္ခါရတို့ကို၎င်းမချစ်အပ်သောတတ္တဝါသင်္ခါရတို့ကို၎င်းဆန္ဒရာဂကိုပယ်ခြင်းအဖြစ်စွန့်ရ၏ထို့သောပယ်စွန့်ခြင်းကြောင့်တာယောစဉ်ဆဘာတိဟုသောဆွဲငင်တွဲရှင်တတ်သောတရားတို့၏လောကီအာယုဖြစ်သောတေဘုံမကခြိတိုင်များမှမဲ့စခန်းပေါက်၍လွတ်မြောက်သည်ဖြစ်ရ၏ဒါဒီဂါထာရဲ့အဓိကပဲ ဒီနေရာမှာပြောချင်တာကယုံနံခန္ဓာဆိုတာကအစွဲလန်းခံရတာနော်ယုံနံခန္ဓာကအစွဲလန်းခံရတာအဲ့ဒီယုံနံခန္ဓာကိုစွဲတာကစွဲတတ်တာကဦးဇင်းတို့တဏှာရဲ့ဒိဋ္ဌိရဲ့ဆိုဥပါဒနှစ်ပါးရှိတယ်ဒါတော့ဘာကြောင့်မလို့စွဲတယ်လဲဆိုလို့ရှိရင်ဒီယုံနံဒီယုံနဲ့ဒီနံရဲ့အပေါ်မှာနံပါတ်1ကဒိဋ္ဌိရဲ့လွှမ်းမိုးချဲ့လဲမှုပဲ အဲ့ဒါလေးဦးဇင်းတို့သိရမယ်တဏှာဒိဋ္ဌိနှစ်ပါးမှာဒိဋ္ဌိကိုအရင်စခိုင်းကြဆုံးလုပ်ငန်းတစ်ခုမှာဒိဋ္ဌိဝင်ပြီးအတိမှားပြီးဆိုတာနဲ့တပြိုင်နက်ကြံတဲ့အဖြေဘာမှမစဉ်းစားနဲ့တော့တောက်လျှောက်အမှားသွားမယ်ဟုတ်တယ်မဟုတ်လားဆိုတော့အဲ့ဒီမှာဒဏဒိဋ္ဌိကဘာလဲဆိုရင်ပြောမယ်ဆိုလို့ရှိရင်တော့ဒီထက်မှာဦးဇင်းတို့ပြောနေတဲ့လက္ခဏာ၃ပါးအနိစ္စဒုက္ခအနတ္တကိုဒါမြဲတဲ့သဘောရှိတယ်ချမ်းသာတဲ့သဘောလည်းရှိတယ်ဒါကိုခံစားနေတဲ့အတွင်းထဲကသိနေတဲ့အတ္တကောင်လေးစိုးလေး ဝိညာဉ်ကောင်လေးဆိုတာလည်းရှိတယ်ဒါလေးကအနှစ်သာရရှိနေတယ်ဆိုပြီးတော့အဲ့ဒီလိုဆွဲထားတာဆွဲနေတဲ့အခါကျတော့ဒီအဆွဲရှိနေတဲ့အတွက်အမားကဖုံးထားပြီးဖြစ်တဲ့အတွက်ဒီယုတ်နံနဲ့ဒီယုတ်နေဒီနံကိုနောက်ကတဏှာကဘာဖြစ်ရောလဲအဲ့ဒီမှာဆွဲတာပဲဒါတော့အဲ့အဆွဲကလည်းပဲဒီယုတ်ဒီနံကိုပထမဒိဋ္ဌိက နော်အနိစ္စဒုက္ခအနတ္တအတုပဆိုတဲ့သဘောကိုနေစ္စဒုက္ခအတ္တတုပဆိုတဲ့ပြောင်းပြန်နဲ့ထင်ထားပြီးအဲ့ဒီအထင်နဲ့ဆွဲဒါဥပါဒံတစ်ပါး ပြီးတော့နောက်တစ်ခါကျတော့လောဘကြတော့အဲ့ဓာတွေကိုသူကလိုချင်မှုနဲ့ဒါတွေမရှိဘူးမရှိဘူးဆိုတာအနိစ္စဒုက္ခအနတ္တမရှိဘူးလို့သူကဟိုကောင်ကလိန်လိုက်ပြီမို့လားအလင်ခံလိုက်ရပြီအလင်ခံလိုက်ပြီဆိုလို့ရှိရင်ဈေးဝယ်တဲ့သူလိုပဲဈေးတယ်နဲ့ဈေးဝယ်ဈေးတယ်ကသူ့ပစ္စည်းညံ့တဲ့အခုဘယ်တော့မှမပြောဘူးဟုတ်တော့မဟုတ်လားနော်အိမ်ရောက်မဲ့သူအိမ်ရောက်မဲ့သူကငါအိမ်ပွဲစားကလေဟောဒီအိမ်မှာညံ့နေတဲ့အကွက်ဘယ်တော့မှမပြောဘူးငါလိုကွေးရှင်းကောင်းတယ်အမိုးကဘလို့နရံကဘလို့အကုန်ပြောမယ် မကောင်းတဲ့နေရာဘယ်တော့မှထောက်မလို့ဒါတော့ကောင်းတဲ့နေရာလေးပဲတည်တယ်ဆိုတော့အိမ်ဝဲပဲသူကဝဲပြီပေါ့ပွဲစားပိုင်သူတို့အပြစ်ပြောတယ်မင်းတို့ရင်ဖြစ်နေဝင်တော့ကြာလူရတာအဲ့ဒီလိုပဲဈေးဝယ်နဲ့ဈေးတဲ့ဟာဘယ်မပြောသလိုဈေးဈေးတဲ့နဲ့တူတဲ့ဒိဋ္ဌိကခန္ဓာအပြစ်ကိုမသိတော့ဘူးလိမ်ပြီးလှဲ့ပြီးဆိုတော့ဈေးဝယ်နဲ့တူတဲ့တဏှာဘာဖြစ်ပြီလဲဝယ်ပြီပေါ့ကြိုက်ပြီပေါ့ကြိုက်ပြီပေါ့ဒါဟုတ် ဒါဆိုတော့ဒိဋ္ဌိတဏ္ဍသူတို့ဘယ်လိုလုပ်တယ်လဲဆိုတာသဘောပေါက်မှာမလားအဲ့ဒါနဲ့ခန္ဓာကိုဆွဲတော့တာပဲဆိုတော့တဏ္ဍနဲ့ဒိဋ္ဌိကအယူအမြင်မှားသောအဖြစ်ဆွဲခြင်းလိုလားသောအဖြစ်ဆွဲခြင်းဆိုတော့သူကဆွဲတတ်တယ်ခန္ဓာကအဆွဲခံရတယ်အဲ့ဒီတော့ဒီနေရာမှာဒီတဏှာဒိဋ္ဌိနဲ့မိယာမိကြောင်းဖြစ်တဲ့ချက်တဲ့တတ္တဝါသင်္ခါရကို၎င်းမချက်တဲ့တတ္တဝါသင်္ခါရတွေကို၎င်း အဲ့တော့အဲ့ဒီနေရာမှာဆန္ဒရာဂကိုပယ်ကြည့်ရမယ်ဆွင့်ရဆိုအဲ့ဒီပေါ်တွေမှာစွဲလန်းတတ်တဲ့ခန္ဓာပေါ်မှာစွဲတတ်တဲ့ဆန္ဒရာဂဆိုတာတဏှာပြောတာတဏှာဆိုတဲ့ဥပါဒံကိုပယ်ပါတဲ့ဒါပထမပြောတာပြီးတော့မှတခါပါလဲဆိုရင်တန်ရုပ်စဉ်၁၀ပါးစွဲငင်တွဲရှင်တတ်သောတရားတို့ဤလောကီအာယုံဖြစ်သောဒေဝမကခြိတိုင်ဒီနေရာမှာကျိုးရယ်ခြိတိုင်ရယ်အချီခံရတဲ့တတ္တဝါရယ်၃မျိုးရှိတယ်ဘယ်နှမျိုး၃မျိုးเนาะ ကြည့်လိုက်ပါလားကျွဲတစ်ကောင်နွားတစ်ကောင်ကိုချိန်မယ်ဆိုရင်တိုင်ငုတ်ရှိမယ်ကျိုးရှိမယ်ကျွဲရှိမယ်သို့မဟုတ်နွားရှိမယ်ဒီတိုင်းပဲအဲ့တော့အဲ့ဒီလိုနည်းနည်းခြီးထားတာခြီးတဲ့ခါကျတော့ဒီနေရာမှာတန်ရုပ်စင်ကကျိုးပဲနော်တန်ရုပ်စင်ကကျိုးဆိုတော့အဲ့ဒီမှာလောကီမှာရှိနေတဲ့အာယုန်တွေကတိုင်အဲ့ဒီခြီးတိုင်းမှာခြီးခံထားတာကတတ္တဝါတွေဒါတော့တန်ရုပ်စင်10ပါးနဲ့၎င်းတို့၏လောကီလောကီယုံ nant ခြီးတိုင်းများမှာလွတ်မြောက်ပြီးသောဆိုတော့ တာရောက်စဉ်ဆယ်ပါးလုံးပြတ်ပြီးပြီဆိုတော့ဒါဘယ်အဆင့်ရောက်သွားပြီလဲယဟန္တာမှာပဲပြတ်မှာယဟန္တာမဖြစ်သေးသေးမြတ်တစ်ချောင်းမဟုတ်တစ်ချောင်းကတော့ကြံနေဦးမှာပဲဒါအဲ့ဒီဂါထာရဲ့လူရင်းအိဗယ်ကောင်းပြီဒါတော့ဥစဉ်နဲ့အောက်ကအိဗယ်ကိုသွားမယ်ဥပါဒနဲ့ခန္ဓာဆိုတာလောကီခန္ဓာပြောတာဥပါဒံဆိုတာတဏှာနဲ့ဒိဋ္ဌိကနေပြီးတော့မှအခုနကပြောတဲ့စွဲလန်းခံရတဲ့လောကီဘိုင်းမှာရှိတဲ့ခန္ဓာကို ဥပါဒာနဲ့ခန္ဓာလို့ခေါ်တယ်နော် ရိုးရိုးကတော့လောကုတ္တရာလည်းခန္ဓာပဲလောကီလည်းခန္ဓာပဲဒါပေမဲ့လောကုတ္တရာဘက်ကခန္ဓာကဝိဇ္ဇနုကတဏှာဒိဋ္ဌိနဲ့ပဲလွန်သွားပြီစွဲလို့ကတ်လို့မရတော့ဘူးမရတော့သူခန္ဓာဆိုတဲ့ဖွဲ့စည်းမှုတစ်ခုတော့ကြံခဲ့တယ်သို့တော့တဏှာဒိဋ္ဌိနဲ့ပဲလွန်သွားပြီလွန်သွားတော့ तू ကတ်လို့လည်းမရဘူးတွေ့လို့လည်းမရဘူးလိုက်လိန်လို့လည်းမရတော့ဘူးအဲ့ဒီကြတော့အဲ့ဒါကြတော့ तू ဘယ်ပဲဆွလိန်လို့ရလဲဆိုရင်ဥစဉ်တို့လောကီပဲရတယ်ဒါကြောင့်လောကီမှာရှိတဲ့ရုပ်တွေနာမ်တွေခန္ဓာမှန်သမျှသည်ဥပါ ဒါနဲ့ခန္ဓာဥပါဒာနဲ့အစွဲခံရမယ်ယုံနာနေကြီးပဲအဲ့ဒါကိုဘာခန္ဓာခေါ်ဥပါဒာနဲ့ခန္ဓာအဲ့ဒီဟာကိုဥစ္စနေဝိပဿနာရှုတာဟောလောကီပဲသွားလောကုတ္တရာကြော်ရှုလို့မရဘူးအဲ့ဒါကဟိုပယ်ဟိုထဲမှာဘာခေါ်မလဲဥစ္စနေတိအောင်ရှုရမှာလောကီပဲမှာရှိတယ်ဟာဒါတော့အဲ့ဒီလောကီပဲမှာရှိနေတဲ့ဟာတွေကိုဥပါဒာနဲ့ခန္ဓာကိုတဏှာဒိဋ္ဌိတို့ဖြင့်မြဲမြဲမြံမြံပြင်းထန်စွာအာယုံကိုဆွဲယူခြင်းဆိုတာအဲ့ဒီတဏှာဒိဋ္ဌိနဲ့ဆွဲယူခြင်းမရှိလျင်၎င်း တဏှာဒိဋ္ဌိတို့ဖြင့်ယုံနာခန္ဓာတို့၌ငါငါဥစ္စာပုဂ္ဂိုလ်တ attva ကိုထင်မှားခြင်းအပြင်အဲ့ဒါကဒိဋ္ဌိကိုပြောတာဆိုတော့ပထမပြောချင်တာကဒီလောကီပိုင်းဆိုင်ရာခန္ဓာဒီဥပါဒနဲ့ခန္ဓာတွေကိုတဏှာနဲ့ဆွဲလန်းတာလည်းမရှိဘူးဆိုရင်တို့တို့မို့အဲတဏှာနဲ့ဆွဲလန်းတာလည်းဒိဋ္ဌိနဲ့ဆွဲလန်းတာလည်းမရှိဘူးငါငါဥစ္စာဟုဆိုပြီးတော့မှအဲဒါလည်းပဲတဏှာဒိဋ္ဌိနှစ်ခုလုံးပေါ့နော်ပုဂ္ဂိုလ်တ attva ဟုထင်မှားတာလည်းမရှိဘူးဆိုရင် အဲ့ဒီထင်မှားတာလည်းမရှိတော့ဘူးဆိုရင်နောက်ပြီးတော့ကြံသေးတယ်အဲချစ်အပ်မုံအပ်သောတတ္တဝါသင်္ခါရတို့ကိုပယ်စွတ်နေရ၏ချစ်အပ်မုံအပ်တဲ့တတ္တဝါဆိုတဲ့နေရာမှာနည်းနည်းလေးနောက်ထပ်ပြောစရာရှိသေးတယ်ချစ်အပ်မုံအပ်ဆိုတာကအချစ်ခံရမယ့်ဟာကိုပြောတာကိုကအကြိုက်ခံရမယ့်ဟာနော်ဒါတော့ကြိုက်တတ်တာကဒီမှာရှိတယ်တဏှာတို့ဒိဋ္ဌိတို့ဒီမှာရှိတယ်ဘယ်သူမှရှိလဲဆိုကိုယ်မှရှိတာဘယ်သူမှလဲ ကိုကနေအပြင်မှာရှိနေတဲ့ဟာအရာတွေကိုကြိုက်မှချစ်အပ်တဲ့အရာကိုကချစ်တတ်တဲ့အရာဆိုလိုတာကအပြင်းမဲ့မှာရှိနေတဲ့သိရှိသိမဲ့ကအချစ်ခံရတာအကြိုက်ခံရတာဆိုတော့ပယ်မဲ့အခါကြလို့ရှိရင်အပြင်းဘက်ကကြီးပယ်လို့ရပါမလားမူရင်းကဘယ်မှာရှိလဲဆိုတော့ကိုယ့်ရှင်မှာရှိနေတာဒါကြောင့်ဆရာတော်ကြီးကစာအုပ်ထပ်ပြင်ပြောင်းထားတယ်အတိတ်ကိုသိအောင်လို့ချစ်တတ်သည့်ဆန္ဒရာကနေမုန်းတတ်သည့်ဒေါသတို့ကိုပယ်စွန့်ခြင်းကိုပင် ချစ်အပ်မုန်းအပ်သောတတ္တဝသင်္ခါရတို့ကိုပယ်စင့်သူဆိုလိုသည်ကဲစာတိုင်းဖတ်သွားရင်ဘာမှမသိလိုက်ဘူးတည်တည်ချာချာပြင်ပေးလိုက်မှဖျောက်ပေးလိုက်ရတယ်ဦးဇင်းတို့ဒီစာတွေကိုကောက်နေတဲ့စာတွေကိုအတိတ်ပဲကောက်နေတယ်ဒါတော့တကယ်တမ်းပြောမယ်ဆိုရင်နော်ဦးဇင်းတို့ကကိုယ်တန်ရောစဉ်ကိုယ်ပေးတဲ့ဥပါဒံတန်ရောစဉ်တွေကိုပယ်မယ်ဆိုတဲ့အခါကျတော့တန်ရောစဉ်တို့ဥပါဒံတို့ကဆွဲပြီးတော့ကတ်မဲ့ဟာကိုပယ်ရမှာမဟုတ်ကိုယ်ရှိမှဆွဲတတ်တဲ့ ဥပါဒံတဏဒိဋ္ဌိခြင်တဲ့မဲ့တာယောဇဉ်ကိုရှိမှရှိတာဖြစ်တယ်လို့ကိုရှိရှိတဲ့ဥပါဒံကိုရှိရှိတဲ့တာယောဇဉ်ကိုဖြတ်ရပယ်ရမှာသူတို့ကဆွဲလန်းတတ်တယ်ခြင်အောင်တတ်တယ်ကိုကိုပြန်ချီမှာကျိုးတယ်နော်ဒါတော့ကောင်းပြီဒါတော့မိမိတို့ဘယ်ပုံကိုယ်တွေကြလို့ရှိရင်ဘယ်ကျိုးတွေရှိသေးတယ်လဲဆိုတာတာယောဇဉ်10ပါးနဲ့ပုံကိုယ်နည်းနည်းတွဲပြီးတော့အောက်မှာဇာတ်လေးပြထားတယ် ဆိုတော့ပုဂ္ဂိုလ်ဘက်မှာပထမဆုံးပုဂ္ဂိုလ်ကပုရုဇဉ်ဒုတိယအုပ်စုမှာသောတာပန်တဂရကတတိယကအနာကံသရုတ်တာကယဟန္တာဆိုတော့ပုရုဇဉ်ပုဂ္ဂိုလ်မှာညာဘက်ချမ်းမှာတန်ဟုတ်စဉ်ဘယ်နှပါးရှိလဲဆိုအလုံးဖတ်ကြည့်ပါဦးကာမရာဂဘဝရာဂတန်ရောစဉ်ပဋိကတန်ရောစဉ်မာနဒိဋ္ဌိဝိသိကိစ္စအိဒ္ဓမစ္စရိယအဝိဇ္ဇာ အားလုံးပေါင်း10ချောင်းနဲ့ခြိထားတာနည်းနည်းနောနောမဟုတ်ဘူးနော်ဘယ်ပြင်းကျင်သေးလို့လဲဟမ်ဟမ်30ပုံကြိုက်တဲ့ပုံပြည့်10ချောင်းကတန်းလမ်းပဲအဲ့ဒါဘသူတွေအတွက်လဲပုထုဇဉ်အတွက်ကောင်းပြီအဲ့ဒီ10ချောင်းကနေဦးဇင်းတို့ကစူးစမ်းအားထုတ်မှုနဲ့နော်သောတာပန်ဖြစ်ပြီးတော့မို့တဂရကံအထိရောက်သွားပြီဆိုလို့ရှိရင် တော့ဘယ်နှချောင်းပြတ်သွားတယ်လဲဆိုတော့၅ချောင်းပြတ်သွားတယ်နော်ဘယ်နှချောင်းတွေပြတ်တယ်လဲဆိုရင်ဒိဋ္ဌိတန်ရုပ်စဉ် ဝိသိကိစ္စတန်ရောစဉ်တိလပတပရမတာတန်ရောစဉ်အိတ်တာတန်ရောစဉ်မစ္စရိယတန်ရောစဉ်အဲ့ဒီ၅ချောင်းပြတ်ထွက်သွားပြီဆိုတော့ဒါပေမဲ့သူ့မှာ၅ချောင်းတော့ကြံသေးတယ်နော်ဆိုတော့အဲ့ဒီ၅ချောင်းကအဓိကအချောင်းတွေပဲဒီတန်ရုပ်စဉ်အချောင်းတွေပြတ်သွားပြီဆိုလို့ရှိရင်သူတို့ကတော်တော်ကြီးကိုမှပေါ့သွားပြီနော်ပြင်းထန်တဲ့အကုသိုလ်တွေကိုမလုပ်တော့ဘူးပြင်းထန်တဲ့ဆင်းရဲဒုက္ခမျိုးမဖြစ်တော့ဘူးစိတ်ပိုင်းဆိုင်ရာပေါ့နော်ဒါတော့အဲ့ဒီ၅ချောင်းကအဓိကအချောင်းတွေပဲ အဲ့ဒါပြီးတော့ gain နောက်တစ်ခုတက်ကြစို့အနာဂံကိုရောက်ပြီဆိုရင်နောက်ထပ်နှစ်ချောင်းထပ်ပြတ်တယ်ကာမရာဂတန်ရောစဉ်ပဋိကတန်ရောစဉ်ကာမရာဂဆိုတာဒီအခုပြောမယ်ဆိုရင်ကာမရာဂဆိုတာကာမတစ်ဆက်တစ်ပုံမှာခြီတော့မဲ့တန်ရုပ်စဉ်မရှိတော့ဘူးကာမတစ်ဆက်တစ်ပုံကိုဘယ်တော့မှပြန်မဆင်းဘူးဒါကြောင့်အနာဂံဒီဘယ်မှာပဲဖြစ်တော့တယ်လဲဆိုတော့တုဒ္ဓဝါဒပုံမြမပုံမှာပဲဖြစ်တော့တယ်ကာမမှာတက်မြင့်တဲ့တဏှာလုံးဝပြတ်သွားပြီနော် ပြီးတော့ပဋိကတန်ရောစဉ်ဆိုတာဒေါသကိုပြောတာနော်ဆိုတော့ဒေါသကအနာဂံဖြစ်တော့လုံးဝဟိုကပယ်သွားပြီမရှိတော့ဘူးဒေါသကအနာဂံရောက်ရင်ပျောက်သွားပြီ နောက်ရန်တာကြတော့ကြံတဲ့၃ပါးကြံသေးတယ်ဘဝရာဂတန်ရုပ်စေမာဟမ်ကြည်ဘဝရာဂဆိုတာကရူရူပဘုံရဲ့အရူပဘုံရဲ့အဲ့မြမနှစ်ဘုံမှာတက်တဲ့တဏဘဝတဏကိုဘာဘဝရာဂတန်ရုပ်စေလို့ခေါ်တယ်ဘာဖြစ်လဲလဲဆိုတော့ သူတို့ကိုယ်၌ကလည်းအနာဂံပြီးတော့ဇံဘုံဒုက္ခကဒုက္ခဟာရှာလို့မရလောက်အောင်ကိုမှချမ်းသာသွားတာအဲ့ဒါလောက်ဒုက္ခဘုံကြီးထဲမှာအစီအစိတ်ဒုက္ခဘုံကြီးတဲ့ကိုရောက်သွားတဲ့ခါကျတော့ဒုက္ခကိုဖျားကတာမပြရင်သင်္ခါရဒုက္ခကိုထောက်မပြနိုင်မြမာတွေကသူတို့ကိုသူတို့အဲ့ဒါဒီထာဝရဘုံဖြစ်သွားပြီဒီနေရာနဲ့သူတို့ရက်တော့မှာ ဒါကြောင့်ဘုရားအဲမင်းတို့မှာဒုက္ခဒုက္ခဝိပရိနာမဒုက္ခတွေမထင်ရှားပြီမဲ့နော်သင်္ခါရဒုက္ခမင်းတို့ရှိတယ်တဲ့ဘဝရှိဒုက္ခရှိအဲသင်္ခါရဒုက္ခပြောတာရုပ်တဏ္ဍာနေဖြစ်နေတာဟုတ်ဒါကြောင့်သူတို့ကအဲ့ဒီမှာဒုက္ခကိုမတွေ့လောက်တော့တဲ့အတွက်ကြောင့်တို့ရောက်တဲ့ဘုံကတော့ဒုက္ခအကုန်ပြည့်ပြီဆိုပြီးတော့ကတ်တဲ့တဏှာလေးကိုဗာဒနာဘဝတဏှာအဲ့ဒီဘုံဘယ်ဘုံမှာဖြစ်တယ်လဲဆိုရင်ရူပဘုံရဲ့အရူပဘုံရဲ့ဖြစ်တယ်ဦးဇင်းတို့လူဘုံမှာမဖြစ်ဘူးဦးဇင်းတို့လူဘုံမှာဖြစ်တာကာမရာဂ ကာမဘဝဖြစ်တာကာမရာဂဖြစ်တာနတ်ဘုံမှာလည်းကာမရာဂပဲဒါတော့အနာဂတ်ဖြစ်တော့ကာမအကျဉ်းစားကြီးတွေကကာမချမ်းသာတယ်ဆိုတာအလကားပါကွာဆိုအဲ့ကျမှပြောတာဟုတ်တယ်မဟုတ်လားကာမဘုံကချမ်းသာဆိုတာအလကားနတ်ပြည်လည်းအလကားဆိုတာအဲ့ကျမှအလကားဆိုတော့ပယ်ချလိုက်တာဒါပေမဲ့ဗြဟ္မဘုံကချမ်းသာကြတော့အရန်ကောင်းလုံးပြီးတော့ဖြစ်နေတော့အဲ့ဒီကျတော့သူကမိမ့်မိန်ကြီးခံစားပြန်ရောအဲ့ဒါကြောင့်အဲ့ဒီကနေတက်အောင်လို့ဘုရားထားဟောရတယ်သင်္ခါရဒုက္ခတွေကောင်းပြီရှေ့သွားတော့ရဟန္တာဖြစ်တဲ့ခါကျအဲ့နောက်ဆုံးကြံတဲ့ဘဝရာဂတန်ရောစဉ် မာနကြည့်နော်မာနဘယ်ကြောင့်မပြောက်ဘူးလဲရဟန္တာရောက်မှပြုတ်တယ်တိတ်သေးကလေးမိမိကလေးကြံတယ်ဟိုဦးဇင်းမာနအကြောင်းနေလာကြမှာထပ်ပြောမယ်ဘာကြောင့်မာနကြံတယ်လဲဆိုတော့နော်ဦးဇင်းတို့တော့မတူဘူးပြီးတော့အဝိဇ္ဇာအဝိဇ္ဇာလည်းဒီကြမှာပြောက်တယ်ကောင်းပြီဒါတော့ဒေါသကိုဘယ်အဆင့်မှာပြောက်တယ်လဲလောဘကြတော့ရဟန္တာကြမှာပြောက်တယ်ကောင်းပြီနော်အချက်နဲ့အမုန်း မပြောချင်လဲပြောရမှာပဲနော် तू ကပြောထားတာကိုပြည့်ရင်စလေပြည့်ရဆိုတာဘာလဲဟွန်းဖះပြောလို့ကြုတ်ပြောတာခင်ဗျာကြုတ်ကြီးပဲပြောတာမထင်နဲ့တော်ကြဒီဘုန်းကြီးကဘုန်းကြီးတမ်းမဲ့နဲ့ချစ်တာတွေမုန်းတာတွေလာလုံနေတယ်ပြောမှလည်းဟိုမှာပါပြီးသားအပိယင်ကမုန်းတာလေဟုတ်တော့မဟုတ်လားအချစ်နဲ့အမုန်းအမုန်းကဘယ်ကြဆုံးလဲအနာဂတ်မှာဆုံးတယ်ဒါပေမဲ့ချစ်တတ်တဲ့တဏှာတွေ့တာတတ်တဲ့တဏှာလိုချင်တဲ့တဏှာကျတော့ပွေး ပြီးတော့ပြုတ်ပြုတ်ကလေးနဲ့ဘယ်ထိတက်သွားလဲ။ညာနာတိတက်တာ။တွေ့တွေ့တယ်ပေါ့လား။ဟွန်းညာနာတိပါသွားတာမေ့ပါသွားတာ။ဘဝကိုချစ်တဲ့တဏ္ဍဘဝကိုကြိုက်တဲ့တဏ္ဍက။ဒါကြောင့်မလို့ तू ကမုန်းတယ်မကြိုက်ဘူးဆိုတော့ဒေါသတို့ပဋိကတော့ဒီအနာခံအဆင့်နဲ့ပြုတ်ကျန်နေခဲ့တယ်။ဒါပေမဲ့တစ်ခါတလေမှဒါကြောင့်မလို့ပြောတာပေါ့။မုန်းတဲ့သူကိုမကြိုက်တဲ့သူကိုမုန်းလို့လွယ်တယ်ဖြတ်လို့လွယ်တယ်ချစ်တဲ့သူကိုမေ့ဖို့ ခက်တယ်ဟောမင်းမင်းလေးပါမသွားဘူးလားလို့အဲ့ဒါပြောတာကိုကြိုက်နေပြီဆိုတော့မင်းမင်းလေးပါသွားတာအဲ့ဒါကြီးပြမဖြစ်တော့ကြိုက်နေတယ်ဘဝကိုကြိုက်တဲ့ဘဝကိုဒုက္ခရှာမရတော့ဒါသည်ပဲနိဗ္ဗာန်ထင်ပါတယ်ဆိုတာဖြစ်မသွားဘူးလားအေးအဲ့ဒီဘဝထွက်ဖို့သူတို့အင်တင်တင်ဖြစ်သွားတယ်ဖះကထောက်လို့ဖះထောက်ပြလို့ဒါကြောင့်မလို့မဟုတ်သေးဘူးသင်္ခါရဒုက္ခတွေရှိတယ်ဆိုတာသိကြကြမှာဩဆိုပြီးတော့ တခုပြန်သူတို့ပြန်ပြီးတော့ဆက်ကြိုးစားရတာလေအဲ့ဒါကြောင့်မလို့ကြံတယ်ဘဝရာကတန်ရုပ်စင်တို့မာနတို့ဝိဇ္ဇာတို့ပြောင်းပြီးမှရန်တာဖြစ်သွားကြတာနော်ဒါကြောင့်ဒီလောဘရဲ့တွေ့တာမှုကပုံစံမျိုးမျိုးနဲ့လူကိုလှည့်သွားတာကိုပြောတာကောင်းပြီဒါကြောင့်ဒီဦးဇင်းတို့တတ္တဝါတွေကို30တဲ့ဘုံကနေမလွတ်အောင်ဟာနော်အကျမ်းတစ်မျိုးအလတ်တစ်မျိုး အနုတစ်မျိုးနဲ့ခြိထားတာနော်ကြည့်အနာဂံဖြစ်တဲ့အနာဂံသုတ်တဝါဒဗြဟ္မာကြီးကိုတောင်းမှ မြမဘုံကဒုက္ခနဲ့လှဲပြီးတော့မှဒါဒီပင်လေနိဗ္ဗာန်ပဲလေမင်းတို့ရှာတဲ့နိဗ္ဗာန်ပဲလို့ထင်လောက်အောင်မာယာကောင်းတယ်တဏှာရဲ့မာယာဘယ်လောက်ကြောက်စရာကောင်းလဲနော်အဲ့ဒါလောက်ဒီဒါကြောင့်မလို့ဦးဇင်းတို့ကမြမဘုံကိုရောက်တဲ့သုဒ္ဓဝါဒမြမကြီးလည်းပဲသုံးချောင်းအခြေခံရတော့မယ်နော်အလျှောက်ကောင်းရင်အလျှောက်ကောင်းရင်အာသုံးချောင်းတော့ကြံသေးတယ်အနာကအလျှောက်တော့ကောင်းပါတယ်သို့တော့ तू ဘယ်နှချောင်းကြံသေးလဲ ဟွန်းအလျှောက်ကောင်းပြီမ၃ချောင်းတော့ကြံသေးတယ်ဆိုအဲ့ဒါပြောတာနေမှာပဲဟုတ်လားအခုသူ၃ချောင်းကြံသေးတယ်တော်တော်လေးလျှောက်တာပဲသူလည်းပဲလျှောက်လာပြီဘောတက်လာပြီလေဒါကြောင့်ကောင်းပြီတန်ရုပ်စဉ်၁၀ပါးဒီတတ္တဝါတွေ30ဘုံကနေလွတ်မသွားအောင်ခြီးတဲ့သူကဘာတဲ့လဲကျိုးတဲ့ဒါတော့အဲ့ဒီအာယုံ၅ပါးဆိုတာဟောဒီကာမဂုဏ်တရားဟောဒီရုပ်တင်နန်းနေလောကီအာယုံကာမဂုဏ်တရားတွေဆိုတာဟောဒီခြီးတိုင်းကြီးနဲ့ဦးဇင်းတို့တတ္တဝါတွေကအခုနအကြောင်းအမျိုးမျိုးကြောင့်ကြိုက်ချင်းကြောင့်လဲခြီးခံရတယ်မကြိုက်ချင်းကြောင့်လဲ အချီခံရတယ်လေအခုနပြောပြီလူတွေကပြောတယ်သားသမီးတွေမိုက်လို့နော်ဆိုမိဘတွေကဒီသားဒီသမီးငါပြောတာနားမထောင်ဘူးဒီနေ့ကစားငကသူ့အတန်တောင်မကြချင်ဘူးပြက်တယ်ငါတို့ကအဲသူကဒီလိုပြောတာမိဘတွေကနော်အထူးသဖြင့်သမီးတွေလင်နောက်လိုက်သွားရင်အာပြက်တယ်ငါတို့စကားနားမထောင်သူကဒီလိုကျန်တဲ့ညီကောင်မောင်နှမတွေသူတွေဟဲ့နင်တို့မပြောနဲ့အဲသူကအဲ့လိုပြက်တယ်သူကဒီလိုပြောတော့ကြားတော့မကြချင်ဘူး နော်ဦးစင်းကဦးစင်းတခါကြီးအဲ့လိုပြောမှုတယ်တခါကြီးတခါကြီးကသမီးပေါ်မှာအဲ့ဒါလိုပြတ်တယ်ဆိုရင်အဲ့ဒီမပြတ်တာကလည်းပဲတန်ရုပ်စင်ပဲသူဘာမပြတ်ပဲကြံနေကြတယ်ဒေါသတန်ရုပ်စင်လေပဋိကတန်ရုပ်စင်ဟုတ်တော့မလားလို့စောစောလေးတော့ငါကိုသမီးပေါ်ငါသမီးပဲဆိုတဲ့အဖြစ်နဲ့ချက်နေတာကဘာတန်ရုပ်စင်ကလောဘတန်ရုပ်စင် ကာမရာဂတန်ရုပ်စင်ဒါသမီးကိုချက်တာလေ ကိုပြောလို့မရဘူးဆိုတော့မုန်းသွားတဲ့ခါကျတော့လောဘကနေဘာပြောင်းသွားလဲဒေါသပြောင်းပဋိကတန်ရောစဉ်ကပြက်ရလားတန်ရောစဉ်ဘယ်ပြတ်မလဲနာမည်ပြောင်းယူလိုက်တာပဲရှိတယ်ဟုတ်တယ်ပေါ့လားဒါကြောင့်မလို့ငါတို့ကပြတ်တယ်လို့များမပြောနဲ့မပြတ်ဘူးလို့အေးပြတ်တယ်လို့ပြောလေလေမုန်းလေလေကြိုးကချီးလေးလေဒီတာမကြချင်မှုလေကဲအတန်းကနားကိုတိုးတယ်သောတာပတ္တရာရောက်အတိစိတ်ဖြစ်သူမကြချင်တဲ့အတန်းလည်းဖြစ်ရောဒေါသကထောက်နဲ့ထွက်သူ့ကိုဘာချီသွားပြီလဲဒေါသချီတယ်မသိလိုက်ဘူးကိုက ကဲကိုချီတာသိလိုက်လားမသိဘူးချစ်စရာအာယုံကိုချစ်မှသာချီတယ်လို့ထင်တာမဟုတ်ဘူးမကြိုက်တာလဲချီတာပဲမကြိုက်လို့စိတ်က against ဖြစ်ပြီးဆိုတာနဲ့တပည့်နဲ့ငါတော့တစ်ချောင်းချီပြီးတော့မှလိုက်ဒါတော့မြတ်စွာဘုရားကချစ်လည်းမချစ်နဲ့မုန်းလည်းမမုန်းနဲ့ဘာဖြစ်လဲလဲဒီမှာတူတူဓမ္မပဒမှာပြောထားတာရှိတယ်ဥစဉ်ရှင်ပါဆိုလို့မရဘူးအခုတော့ပြောရမှာသဘောရှိတယ်ချစ်တဲ့ပုံကိုယ်တွေနဲ့မတွေ့ပြရစေနဲ့ မုန်းတဲ့ပုံကိုယ်တွေနဲ့လည်းမတွေ့ပြရစေနဲ့တဲ့ဟာဘာဖြစ်တာတော့ချစ်တဲ့ပုံကိုယ်နဲ့တွေ့တာမကောင်းလို့ဆိုချစ်တဲ့ပုံကိုယ်နဲ့တွေ့ပြန်တော့လေအဲ့ချစ်နေတဲ့ပုံကိုယ်တွေမတွေ့ရတဲ့အခါမှာဒုက္ခကဖြစ်ပြန်နေတဲ့မုန်းတဲ့ပုံကိုယ်တွေနဲ့တွေ့ပြန်တော့လေမတွေ့ချင်တာကြီးကိုတွေ့ရတဲ့အတွက်ဒုက္ခကဖြစ်ပြန်နေတဲ့ဘယ်ဟာလွတ်သေးလဲဒါကြောင့်အချစ်နဲ့အမုန်းနှစ်ခုလုံးဒီမကောင်းဒီနှစ်ခုလွတ်သွားမှဟေးဒါမှကြိုးပြတ်တာပေါ့အဲ့ဒါကြောင့်ဒီကထာမှာပြောတာ ချစ်ချင်းရောမုန်းချင်းရောဟိတ်တော်နာပယ်လိုက်တော့တဲ့မင်းတို့ဘာမှမထားနဲ့လို့ပြောတာချစ်ချင်းမုန်းချင်းတစ်ခုလုံးကိုပယ်နော်ဓမ္မသာလေမိမိကျိုးပြတ်မှာကိုဒါတော့ဦးဇင်းတို့ကချစ်ရတဲ့အာယုံလေးကိုနော်တာရုပ်စင်လေးကိုကောက်နေမထင်နဲ့သူကလည်းကျိုးရချောင်းဆိုလို့မုန်းရင်လည်းပဲကျိုးရချောင်းပဲဒါတော့တတ္တဝသင်္ခါရဆိုတာတက်ရှိပဲဖြစ်ဖြစ်အသက်မဲ့ပဲဖြစ်ဖြစ်ကျိုးရချောင်းချောင်းနဲ့ကြိုက်မိပြီဆိုရင်တော့ကြိုက်တဲ့ကျိုးသည်တာရုပ်စင်ပဲအဲ့ဒီအာယုံကိုကိုချီခံရတာလို့ဆိုလို့ ။ဒါကြောင့်ပြင်ပမှာရှိနေတဲ့အာယုံ၅ပါးယုံ nant တရားတွေလောကီအာယုံတွေခြိတိုင်းကြီးဒါကိုမိမိတို့ကမပြတ်နေတဲ့အတွက်အဲ့ဒီရှိတဲ့နေရာလေးမှာတဝဲလဲလဲနဲ့မရက်ဘူးဖြစ်မျိုးလားဖြစ်နေပြီကိုကြိုက်ပြီဆိုတဲ့အာယုံနာကမိမိတို့ကတပွားမှခေါ်လို့မရတော့ဒါကြောင့်မျက်စိအောက်ကခမရလိုပဲပြောတာကျုံမပြောအဲ့ဒါကြည့်လေ ဆိုတော့အဲ့ဒီနာကပြောင်းမသွားစေချင်တာအဲ့ဒါဆိုတော့အဲ့ဒါကတ်ခါကတ်နေပြီကိုချီနေပြီကဲအာယုံငါးပါးကိုကအချီခံရပြီကိုကအချီခံရတဲ့ဘာတူလဲတတဝါကိုကအဲ့ဒါချီတိုင်းသည်အာယုံငါးပါးချီတာကတာရုပ်စဉ်ကျိုးဒါဆိုရင်ကိုပါလဲဆိုတာအကွဲပြီပေါ့ဒါကြောင့်ဒီအချစ်နဲ့အမုံနှစ်ခုလုံးမရှိမှအေးမှဖြစ်တဲ့အတွက်အကိုင်းဆောင်မှုကလေးဆိုကြည့်ကြစို့ချစ်မုံပဲပြီး ချမုံပဲပြီးမဆွဲမီလွတ်လျင်ထွက်နိုင်သည်ဒါခုနကခါတာကိုမဆီဆိုဘုရားကြီးကနော်အဲဆောင်းမုတ်ကလေးတွေစီပေးထားတာကောင်းပြီနောက်တစ်ခုသွားကြစို့နော်อืม 9ပါးပဲဟုတ်လားတပါးကြံနေကြတယ်ထင်တယ်ဩသီလပတ္တကြံသွားတယ်ဟုတ်တယ်ဟုတ်တယ်အဲ့ဒါလေးဖြည့်ပေးလိုက်ပါနော်อืมသီလပတ္တပရမတ္တတန်ရုံစင်းဟုတ်တယ်ပရုဖတ်တုံးကဖတ်တော့ဖတ်လိုက်တာပဲမျက်စိကရှန့်သွားတယ်နော်ဟုတ်တယ်သီလပတ္တပရမတ္တတန်ရုံစင်းလို့အဲ့ဒါလေးထည့်လိုက်ပါဦးနော်အဲ့ဒါကဒိဋ္ဌိနော်သီလပတ္တပရမတ္တတန်ရုံစင်းဆိုတာဒိဋ္ဌိပြောတာ ကျေးဇူးတင်ပါတယ်အဲ့လိုသေးသေးချာချာလေးဖတ်ပေးတာဒါဆိုရင်တော့အဘိဓမ္မာကြည်ချောင်းတော့ထင်ရှားသွားပြီနည်းနည်းမြင့်ပြောလို့ရလောက်ဘူးဆိုတဲ့သင်္นานသားတွေကကဲဒါဆိုရင်နောက်တစ်ခုနော်ကာထာလေးတစ်ပုဒ်ပူဇော်ကြတာပေါ့နံပါတ်6ကာထာနာသော ဥပတိတုတာရမေတိအာဘအာဒာနေတုဝိနေယသံဒရာဂံ သော အနိတိတောအနိညာနေယောသမ္မာသုံးလောကေပြိပစီယနောက်တစ်ခေါက်နာသော ဥပတိတုသာရမေတိအာဒာနေတုဝိနေယသံဒရာဂံသောအနိတိတောအနိညာနေယောဓမ္မာသော လောကေပြိပစီယမြန်မာလို့ Ahem. <clears throat> ဒီနေရာမှာပထမဆုံးအကြောင်းလေးကဥပရိဆိုတဲ့ခန္ဓာ၅ပါးမှာအနှစ်သာရမရှိတော့မတွေ့တော့ဘူးလို့ဒီလိုအဓိပ္ပာယ်ရှိပါတယ်ဒုတိယကတော့ဆွဲလန်းတဲ့ခန္ဓာ၅ပါးပေါ်မှာအဲဆွဲလန်းမှုစန္ဒရာဂကိုပယ်ဖြောက်ရမယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်တတိယစာကြောင်းလေးကတော့အဲသူကနှမျိုးပေါ့နော်ဒီခန္ဓာ၅ပါးပေါ်မှာတဏှာဒိဋ္ဌိတို့ ਨੇ မိတွယ်မှုမရှိဘူးလို့လည်းအဓိပ္ပာယ်ရှိတယ် ပြီးတော့မှအဲဒီတရားတွေကိုသိတာဟာသူတို့ဘာတွေကိုအမိပြုသိတာမဟုတ်ဘူးဆိုတဲ့သဘောလည်းအတိပ္ပယ်ရှိတယ်။အနေညနရောဆိုတာကသူတို့ဘာပြောမှသိတာမဟုတ်ဘူးလို့အတိပ္ပယ်ရှိတယ်။ချင်းချင်းလေးပေါ့နော်စကလုံးက။ဒါတော့အဲ့ဒီနေရာမှာဦးဇင်းတို့ဒီဦးဇင်းနှစ်နီးလုံးထည့်ပေးလိုက်တယ်။ဒီနေရာစာပေလေးနည်းနည်းစာအကြောင်းပေအကြောင်းလေးနည်းနည်းပြောအောင်ဟုတ်လား။ဘုန်းကြီးတွေဒီနေရာမျိုးကိုရောက်ပြီဆိုရင်ဇတော်ကြီးတွေကစက်တက်တဲ့ဇတော်ကြီးတွေကဒီနေရာကိုအတိပ္ပယ်အမျိုးမျိုးနော်ဖွင့်ဆိုပြီးပေးကြတယ် ဒါတော့ဒီဘခုတ်ကူမဟာဝိတုဒါရမလဲလိုက်ဆိုတော့ဒီတိုက်ဥဆိုတော့ဘုရားကြီးကတော့အထကထာဆိုတာဖွင့်ဆိုခြင်းမြတ်စွာဘုရားဟောတဲ့ကျမ်းကိုဖွင့်ဆိုခြင်းအထကထာမှာဒီဒီပါဠိတွေကိုဒီလိုအ ਨੇ ရောစနာရမယ်ပေးရမယ်ဆိုပြီးတော့ဖွင့်ဆိုထားတဲ့ဤအတိုင်းသူကအ ਨੇ ရောစနာပေးသွားတယ်ပေးတဲ့အတွက်ကြောင့်ဒါကိုဦးဇင်းတို့ကအထကထာနီးလို့ခေါ်တယ်ဒါတော့မဆီဆိုတော်ဘုရားကြီးဟောတဲ့တမ္မာပရိပါဇိနိယတရားကိုကြည့်တဲ့အခါကျတော့သူက အဲ့ဒီအထာဂရမှာပေးရုပ်ပေးစဉ်အတိုင်းအခြားဆရာတော်များပေးရုပ်ပေးစဉ်အတိုင်းလည်းအနည်းနဲ့တရားကိုပြန်တယ်ပြီးတော့သူ့အကြိုက်လည်းထပ်ပြန်တယ်သူ့အကြိုက်ပြန်တဲ့ခါကျတော့သူကပထမအကြောင်းကပထမပထမဆုံးပြန်တယ်ဒုတိယအကြောင်းကဒုတိယပြန်အတန်းလိုက်ပြန်သွားတယ်ဆိုတော့မဟာဝတ္ထုတော်ဓမ္မဆိုတော့ဘုရားကြီးကတော့တဲ့ဥဆိုတော့ဘုရားကြီးကတော့ဒုတိယအကြောင်းကစပြီးတော့ပြန်တယ်ပြန်တဲ့အခါမှာစာပေရဲ့သဘောနဲ့အကျင့်သဘောနှစ်ခုခွဲကွဲသွားတယ် အဲ့တော့စာပေသဘောအရာအထာဂရဏိအရာပြန်ဆိုတာကတော့ဦးဇင်းတို့ဖတ်လိုက်တယ်ယဟန်ဒီပြင်းထန်စွာဆွဲလန်းအပ်သောလောကီခန္ဓာ၅ပါးတို့၌ဆွဲလန်းကန့်ညစ်တတ်သောတဏှာလောဘကိုအရတ္အရတ္တမေဖြင့်ပဲဖြောက်ပြီး၍ဆိုတာကအဲ့ဒါဒုတိယအကြောင်းရဲ့အဓိပ္ပာယ်နော်အာဒါနေတုဝိနည်းစန္ဒရာဂံဆိုတဲ့စကားလုံးကိုပြောတာဒုက္ခဣတိယခန္ဓာ၅ပါးတို့နဲ့အိဋ္ဆအိဋ္ဆဒုက္ခအတ္တတုပဟူသောအနှစ်သာရမရှိသည့်အဖြစ်သို့ အမြင်မှောက်မှားရရောက်မသွားတော့ပြီဆိုတာကနတ်သောဥပဒိတုတာရမေတိဆိုတဲ့အတိပ္ပယ်ကိုပြန်တာဆိုတော့ဒုတိယပြီးမှပထမအကြောင်းပြန်တယ်ဒါကအထာဂရမှာဖွင့်ဆိုခြင်းတည်းမသိဆိုတော့ဘုရားကြီးကသူကအဲ့ဒီလိုဆိုရင်တဲ့ तू ကကျင့်စဉ်ဘက်ကလိုက်စဉ်းစားတယ်အဲ့ဒီလိုဆိုခဲ့လို့ရှိရင်တဲ့ तू ကပထမပြောခြင်းတဲ့အတိပ္ပယ်က तू ကသူ့ရဲ့အတိပ္ပယ်တိုက်ကြည့်မယ်ဆိုရင်စန္ဒရာဂဆိုတာတဏှာကိုပြောတာ ဘာကိုပြောတာလဲတဏှာနော်တဏှာဘယ်အဆင့်မှာပဲ no no no no no no အနာကကာမတဏှာကာမတဏှာဘယ်အဆင့်မှာပဲအနာကံကိုပယ်လိုက်ကြဆိုအနာကံလောက်ပဲထားပါတော့ကဲအနာကံအဆင့်မှာပယ်ပြီးမှအခုနကခန္ဓာ၅ပါးပေါ်မှာအနှစ်သာရမရှိဆိုတာကိုတွေ့ရတော့မယ်ဆိုတဲ့အဓိပ္ပာယ်ရောက်နေတယ်ဒီတိုင်းဆိုရင်တော့ဟုတ်တယ်မဟုတ်လားသူကဒီခန္ဓာ၅ပါးပေါ်မှာဆွဲတဲ့ဆန္ဒရာကတဏှာကိုပယ် အဲ့လိုပယ်လိုက်တဲ့အတွက်ကြောင့်ခန္ဓာ၅ပါးပေါ်မှာရှိနေတဲ့ငကိုတော့ကနေစာဒုက္ခအတ္တသူပါလို့ဟောတော့ကထင်ထားတာတွေအခုချိန်ကြတော့အခုကြည့်လိုက်တော့မတွေ့တော့ဘူးဆိုတော့ तू ကအနာဂါဖြစ်မှာပထမအဲ့ဒီပြီးကကြမှာအဲ့ဒီအနှစ်သာရမတွေ့တာကဒုတိယဒါဆိုအနာဂါမဖြစ်ရင်ဒါတွေ့ပါမလားမတွေ့ဘူးအဲ့ဒီစာအဲ့ဒီလိုအဓိပ္ပာယ်ရောက်သွားတွေ့လားခက်တယ်ဆိုအဲ့ဒါကိုပြောတာ ဒါဆရာတော်ကြီးစဉ်းစားတာဦးဇင်းတို့လိုအုံနောက်သင်းမွားနဲ့ဖြုတ်အုံနောက်လုံးနဲ့ဒါမပေါ်တော့ဘူးဒါတော့ကျင့်စဉ်အရာပြောမယ်ဆိုရင်တဲ့ကျင့်စဉ်အရာပြောမယ်ဆိုလို့ရှိရင်တော့မမြင်လို့တိမယ်အဲ့ဒါကိုသူကြိုက်တယ်မမြင်လို့အနှစ်သာတော့ရှာလို့ကိုမရတော့လို့ဟောအနှစ်ရှိတယ်လို့ထင်တာမရှိဘူးတိတဲ့ခါကျတော့အဲ့ဒီမှာပယ်မှုကလာတာငါကတော့ကောင်းမယ်လို့ထင်တာရှာကြည့်တယ်ကိုထင်တဲ့ဟာတည်းတကယ်မတွေ့တဲ့ခါကျတော့အဲ့ဒါကိုလိုပါအောင်မလားမလို့တော့ပါဘူးကွာမလို့ကျဆိုအဲ့ဒီကျတော့ဘာလုပ်လိုက်လဲပယ်ပြီအဲ့မှာပယ်ပြီ အနှစ်ကိုရှာကြည့်လို့မတွေ့တဲ့အတွက်ပယ်တာပယ်တဲ့အတွက်အနာဂတ်ဖြစ်ရမှာဆရာတော်ကအဲ့ဒီအနှစ်ကိုကြိုက်တယ်မဆိုဆရာတော်ကြီးကဒါဥစဉ်တော့စဉ်းစားလို့ကိုမရတယ်ဆရာတော်ကြီးကသူထောက်ပြထားလို့အော်ဟုတ်သားပဲဆိုတော့ကောင်းပြီဒါတော့သူ့ရဲ့သူ့ရဲ့အနှစ်တွေပဲကဆင်းရဲရဟန်းဒီဆင်းရဲဤကတ်မိ၍တရားခန္ဓာ၅ပါးတို့ ਨੇ လိုလည်းပဲပြောကြဆိုခန္ဓာ၅ပါးတို့ ਨੇ အနှစ်သာရရှိသည်ဟုမှတ်ထင်ခြင်းသို့မရောက်တော့အဲ့ဒါဝိပဿနာအဆင့်အနေနဲ့ဝိပဿနာအားထုတ်ရင်ကျင့်ကြံသွားတယ် ကျင့်ကြံသွားတဲ့ခါကျတော့အနှစ်သာရကိုထားပါတော့ဗျာဦးဇင်းတို့လောကီဝိပဿနာအဆင့်ပဲဆိုပါအောင်တော့အရိယာကိုမဆုံးနဲ့ကိုယ်လှမ်းမိလို့တည်းတကယ်ရရှိအားထုတ်လို့တကယ်လည်းတေးသေးချာချာအားထုတ်မယ်ဆိုရင်လူတွေမှာညံလေးတက်သွားလို့ဥရိယပြညံကနေအထက်ကိုဘေင်္ဂဘေယညံနော်ဒီအာဒီနဝညံနေဗိဒာညံဆိုတဲ့အဲ့ဒီနေရာကိုရောက်ပြီဆိုရင်ဒီသဘောတရားတွေကဘာပဲပြောပြောကိုညံအလဲရောက်ကိုတွေ့လာတယ်အနှစ်သာရမရှိတဲ့အကြောင်းအပြစ်တွေအကြောင်း အဲတွေ့လာတဲ့ခါကျတော့အဲ့ဒီအနှစ်သာရကိုမတွေ့တော့ဘူးစောစောလေးတုန်းကတို့ကောင်းတယ်လို့ထင်တာတွေကလည်းပျောက်သွားပြစ်တဲ့သဘောတွေထိတ်လန့်စရာသဘောတွေဟာဒီသဘောကြီးတွေနဲ့ဖွဲ့စည်းထားတဲ့ဖွဲ့ဆိုတော့ညင်းငွေတဲ့သဘောတွေညင်းငွေပြီဆိုတော့မနေချင်းတော့ဘူးလွတ်ထွက်ရလမ်းကိုရှာပြီးဒီလိုဓမ္မကအစင်တိုင်းသွားတာအစင်တိုင်းသွားတဲ့ခါကျတော့ကိုကကျင်ရင်ကျင်ရင်ကနေအဲ့ဒီကောင်းတယ်ဆိုတဲ့အရာတွေကကျင့်တဲ့ထဲမှာတကယ်အနှစ်သာရရှာကြည့်တော့ယုံနဲ့နံကိုတွေ့တယ်ယုံနဲ့နံကနေအကြောင်းကျိုးတွေ့တယ် အကြောင်းကျိုးကနေအနိစ္စဒုက္ခအနတ္တလက္ခဏာသုံးပါးတွေ့တယ်အဲ့ဒီကနေဖြစ်ဖြစ်ဥရိယဘယကိုတွေ့တယ်တွေ့ရင်ကနေကျင်းကျင်းကနေအဖြစ်နဲ့အပြစ်မှာနှစ်ခုမှာပေါ်လိုက်ပြောက်လိုက်မှာ ပေါ်တာမပေါ်တော့ပဲအပြောက်အပြစ်အဖြစ်ပစ္စည်းဓာတ်တွေပဲတန်းတွေ့တာပစ္စည်းဓာတ်တွေတွေ့တာနဲ့ပြစ်တဲ့ပြစ်တာကိုမြင်တဲ့ဘယ်ကညာကနေဟာဒါကြီးကတော့ဒီတန်းဆိုတော့ငါတို့ထင်သလိုမဟုတ်တော့စိတ်ထဲမှာတမျိုးမနစ်မြို့သလိုဖြစ်တော့ကြောက်တတ်တဲ့ထိတ်တဲ့လမ်းတဲ့သဘောဘယဆိုတာမှဖြစ်တာဘယကဒါကြီးဒီလိုပါပဲလားကြောက်တဲ့စိတ်တွေဖြစ်တော့ ဟာစောစောတုန်းကချစ်စရာခင်စရာနဲ့အပြစ်မြင်တော့အာဒီနဝအပြစ်မြင်တဲ့စိတ်တွေဖြစ်လာတာအဲ့ဒီလိုဉာဏ်ကတက်သွားတာတက်သွားတာအဲ့ဒီကနေပြီးတော့မှတခါတည်းလွတ်ထွက်ရလမ်းကိုရှာရှာတော့မက်ကိုရောက်မက်ကိုရောက်တော့အဲ့ဒီမှာလွတ်လွတ်တဲ့အတွက်မက်ကိုရောက်ပြီးဉာဏ်ကတက်ဆိုတော့ဇရောရဲ့အနေနဲ့ကတော့မာစီဇရောရဲ့အနေနဲ့ကတော့သူ့ရဲ့အထာဂရာပေးတာထက်ကျင့်စဉ်အရာတက်တဲ့လမ်းကိုအနှစ်သာရမတွေ့ဘူးခန္ဓာ၅ပါးမှာနေသတုကအတ္တတုပဆိုတဲ့အနှစ်သာရမတွေ့တော့လို့ဒါကိုပယ်ပြီးမှ ညံရအောင်တက်တာဒါကိုလိုချင်တာ तू ကဒါကြောင့်မလို့ तू ကဒီနေရာမှာတော်တော်ကြီးနဲ့နေတယ်ဦးဇင်းတို့တော်တော်မစဉ်းစားနိုင်ဘူးဒါကိုဒါတော့အထာဂရနီးကမှားတယ်လို့တော့မဆိုလို့ဘူး तू ကကျင့်စဉ်ကြီးဆိုရင်တော့ကျင့်စဉ်အတိုင်းဆိုရင်ဒီလိုကပိုကောင်းပါတယ်ဆိုလို့ဆိုတော့ကြီးကပြင်သွားတယ်ဦးဇင်းစာအုပ်မရှိလို့ခုဖတ်ပြစရာမရှိဘူးစာအုပ်ကမယူခဲ့မိလို့နော်ဒါကြောင့်ဦးဇင်းကဒါဟာမှတ်သားတဲ့နဲ့ဆိုလို့ဦးဇင်းနှစ်မျိုးလုံးထည့်ပေးလိုက်တယ်နော်ပထမနီးကအထာဂထာနီးဒုတိယနီးကမာစီဆိုတော်ကြီးရဲ့ကျင့်စဉ်အတိုင်းသွားတဲ့နီး ကောင်းပြီတတ္တရာကတတ္တရာအပိုက်ကလေးကတော့သောအနိတိတော့အနေညနေရောဒီနေရာမှာခန္ဓာ၅ပါးဒီပေါ်မှာတဏှာဒိဋ္ဌိတွေစွာပြမမိတွေ့တော့ပဲဆိုတာအဲ့လိုအမိအတွက်ကတ်မှုကင်းသွားပြီလို့ပြောတာနော်အဓိပ္ပာယ်ဒါပါပဲပြီးတော့နောက်ဆုံးဘိုက်ကတော့အဲ့ဒီအနိစ္စဒုက္ခအနတ္တသဘောကိုယ်ပိုင်ဖြတ်ကျော်ပြီးတော့ကိုယ်တိုင်သိပြီသူများပြောလို့သိတာမဟုတ်တော့ဘူးလို့ဆိုလိုတယ်ဒါတော့ကောင်းပြီအဲ့ဒါကိုဦးဇင်းတို့အဓိပ္ပာယ်လေးရှင်းလိုက်မယ်ဥပဒိဆိုတာလေးအရင်ရှင်းမယ်ဥပဒိဆိုတာ လေမရှင်းခင်မှာအဲအဲ့ဒါအရင်ရှင်းကြပါစို့နော်ဒါတော့ဥပတိဆိုတာကဒီကပ်မိ၍တီးရလို့ဆိုလိုတယ်ဘာတွေကပ်မိတယ်လဲဆိုရင်ဆင်းရဲတွေကပ်မိပြီးတော့တီးနေတဲ့နေရာဒုရမုတ်ချမ်းသာရောဆင်းရဲရောနှမျိုးလုံးကပ်မိပြီးတော့တည်နေတဲ့နေရာကိုဥပဒိလို့ခေါ်တယ်။ဒါတော့ဥပဒိကတဲ့တဲ့ပြောမယ်ဆိုရင်ဘု து ကိုယူမလဲဆိုရင်ခန္ဓာကိုပဲဆိုလိုတယ်ဒီခန္ဓာကြီးကိုဥပဒိလို့ခေါ်တယ်။ဒါတော့ဥပဒိ၄မျိုးဦးဇင်းတို့ပိဋကစာပေမှာရှိတယ်ဒါလေးကိုဦးဇင်းတို့ပြိဿများ နော်နောင်လဲနောက်ဆုံးပြီးကနေမှတစ်ခါတွေးဦးမယ်ဆိုတော့အခုကတည်းလို့ရှင်းထားလိုက်မယ်ကာမှုပတိ၄မျိုးဥပဒိက၄မျိုးရှိတယ်နံပါတ်၁ကကာမှုပတိတဲ့ကာမှုပတိဆိုတာကဒီကာမဂုဏ်ချမ်းသာဆိုတာလည်းရှိတယ်သူဟာနဲ့သူဒါတော့ဒီကာမဂုဏ်ချမ်းသာကိုခံစားမယ်ဆိုရင်တဲ့ဒီကာမဂုဏ်ချမ်းသာအပေါ်မှာအမိပြုပြီးတော့ခံစားရတာဖြစ်တဲ့အတွက်ကာမဂုဏ်ချမ်းသာဒီ base နဲ့တူတယ်သူကတီးရဒါတော့ကာမဂုဏ်ချမ်းသာဒီကာမဂုဏ်၅ပါးဒီ ကာမှုပတိကာမဂုဏ်ချမ်းသာ ဖြစ်ဖို့အကြောင်းတရားနော်တီယာဌာနလို့ဆိုလိုတယ်ဒါနံပါတ်1နံပါတ်2ကခန္ဓုပတိခန္ဓာဥပတိခေါ်တယ်ခန္ဓာဥပတိဆိုတာကလောကမှာသိကြတဲ့အတိုင်းပဲအိုနာသူဆိုတဲ့ဆင်းရဲဒုက္ခများစွာရှိတယ်အဲ့ဒီဆင်းရဲဒုက္ခများစွာကဘယ်ကိုမိပြုဖြစ်တယ်လဲဆိုအိုနာတိဆိုတာခန္ဓာရှိမှဖြစ်တယ်ဆိုတော့ခန္ဓာကသူ့ရဲ့အိုနာတိရဲ့တီယာဖြစ်မနေဘူးလားတီယာဖြစ်နေတဲ့အတွက်ဒီအိုနာတိဖြစ်ဖို့အရေးဘယ်သူရှိမှဖြစ်ခန္ဓာရှိမှဖြစ်ရင် ဒီအိုနာတိဒုက္ခရဲ့တရားဒီဘယ်သူဖြစ်သွားပြီလဲခန္ဓာဖြစ်သွားပြီဒါကြောင့်ခန္ဓုပတိလို့ခေါ်တယ်။နောက်ကိလေသူပတိကိလေသာလောဘဒေါသဆိုတဲ့ကိလေသာတွေကသူတို့ရှိတဲ့အတွက်ကြောင့်အဲကိလေသာတွေကိုဥစဉ်တို့ကမတွန်းလှန်နိုင်လို့သူတို့ရဲ့အထိန်ချုပ်အောက်မှာဥစဉ်တို့ကသွားနေရတာဖြစ်တဲ့အတွက်သူတို့အလိုတိုင်းလိုက်ပေါင်မှားမိတဲ့အတွက်ကြောင့်ဒီကိလေသာတွေရဲ့တွန်းအာလှည့်ပြားမှုကြောင့်ပုရိသေတွေကအကုသိုလ်အမှားတွေလုပ်မိတယ် အကုသိုလ်အမှားတွေလုပ်မှုတော့အပယ်ကျတယ်အပယ်ကျတယ်ဆိုတော့ဒီအပယ်ကျအောင်ဘသူကပို့လဲဆိုရင်ဒီကိလေသာပို့တာကိလေသာသည်အပယ်ရောက်ဖို့အကြောင်းတရားဖြစ်တဲ့အတွက်ကိလေသာသည်ဥပဒိကိလေသူပဒိလို့ခေါ်တယ်နောက်တစ်ခုကအဘိသင်္ခါရအဘိသင်္ခါရဆိုတာကတဲ့တဲ့ပြောရရင်ဦးဇင်းတို့ပရိသတ်သမုပ္ပါလေ့လာမှုတဲ့သူဆိုရင်သိတယ်အဘိသင်္ခါရဆိုတာဘာလဲဆိုရင်သင်္ခါရပြောတာပဲသင်္ခါရဆိုရင်ကံပဲကံကကုသိုလ်အကုသိုလ်နှစ်မျိုးဒါတော့ လောကမှာတတ္တဝါတွေဖြစ်တယ်ဆိုတာကဒီဘဝတစ်ခုကိုရောက်ဖို့အတွက်ကုသိုလ်တော်၎င်းအကုသိုလ်တော်၎င်းဒီကံနှမျိုးတစ်မျိုးမျိုးကပို့ပေးမှရောက်တယ်ရောက်တဲ့ဘဝကလည်းပဲဒုက္ခဟုတ်တယ်မဟုတ်လားရောက်လျာဘဝဆိုတာလဲဆင်းရဲဒုက္ခတွေရှိနေတဲ့အခါကျတော့ဒီဘဝဒုက္ခကိုရောက်ဖို့အတွက်ပို့ပေးတာဘာလို့လဲဆိုရင်ကုသိုလ်အကုသိုလ်ကံဒါတော့ဒီဘဝကိုရောက်အောင်ဒုက္ခရှိတဲ့ဘဝကိုရောက်အောင်ပို့ပေးတဲ့ကံဒီကုသိုလ်အကုသိုလ်ဖြစ်တဲ့အတွက် အဲ့ဒီကုသိုလ်အကုသိုလ်ကံဒီဘဝဒုက္ခရောက်ဖို့အကြောင်းတရားဖြစ်လို့အဘိသင်္ခါရုပတိလို့ဒီလိုခေါ်တယ်နော်ဒါတော့ကောင်းပြီဦးဇင်းတို့ဒီနေရာမှာဥပဒိနဲ့ဒီလောက်ပဲထားစို့ပေါ့နော်ပြောချင်တာကအဲ့ဒီခန္ဓာဆိုတဲ့ဥပဒိတရားတွေပုံမှာမိမိတို့ကမတည်သေးရင်တာရလို့ခေါ်တယ်အနှစ်တာရအဖြစ်စွတ်မှတ်ထားတယ်ဒါတော့ဒီအနှစ်တာရရှိတယ်ကောင်းတယ်ရမြဲတယ်ရဒါစံစားစရာရှိတယ်စသဖြင့်ပစ္စုပန်ဘွားရောအနာဂတ်ဘွားရော ပြီးခဲ့တဲ့ခန္ဓာတွေရောအမျိုးမျိုးဆွဲလန်းမှုရှိတယ်ဆိုတဲ့အခါကျတော့အဲ့ဒါကိုတရားအမြင်ဝိပဿနာအမြင်မရှိသေးတဲ့ညအဲ့ဒီအဆွဲဘယ်တော့မှမပြောင်းနော်ဦးဇင်းတိုတိုလေးပဲပြောမယ်ဦးဇင်းဒီပြီးခဲ့တဲ့အဲလာဒီဇင်ဘာလာတော့ကမလေးရှားသွားပြီးတော့တရားပြတော့စပတ်မှာပြတယ်အစ္စမလင်မှာနော်ဘရူနိုင်းတို့ဘာလို့ရှိတယ်နားပေါ့အဲ့ဒီမှာတရားပြတော့နှစ်ပတ်တရားပြတော့ အမ်ခရိယာမျိုးသားခရိယာအမျိုးသမီးတယောက်ဗမောတော့ဘာသာမဟုတ်ဘူးနော်ခရိယာနေလက်လာတယ်မွတ်စလင်နေလက်လာတယ်ဆိုတော့ခရိယာတစ်ပါးတယောက်က तू ပင်စင်သွားပြီဒါပေမဲ့ तू အသက်ပြည့်ပင်စင်တော့မဟုတ်ပါဘူး तू ကြည့်ရတယ်ကျမကြီးပင်စင်နေတူတယ်အသက်60ကျော်ကျော်လောက်တော့ရှိပြီပထမဆုံးနေ့မှာတရားစစ်တော့ तू တရားမလျှောက်တော့ဘယ်တော့မှလည်းခရိယံဖြစ်တဲ့တရားလည်းမလုပ်ဘူးဝိပဿနာလုပ်ကြည့်ပါလားလို့ဖော်ရင်ပြောတဲ့အခါကျတော့ဝိပဿနာလားအားထုတ်တဲ့သဘောရှိတယ်အဲ့ဒါနဲ့ तू က ဒီတရားကျင့်ကြံအားထုတ်ဖို့နိလန်းနေလည်းမကျွမ်းသေးဘူးပြီးတော့မှသူ့မှာလည်းခံစားမှုတစ်ခုဖြစ်နေတော့မျက်နှာမကောင်းဘူးအဲ့ဒါနဲ့ဦးဇင်းကမေးကြည့်တယ်အမ်တရားထုတ်လို့ရလားမရဘူးဘလို့ဖြစ်လို့လဲညာလို့ဖြစ်လို့လဲမေးကြည့်တော့ဦးဇင်းတို့တရားထုတ်တော့မယ်ဆိုလို့ရှိရင်ရှစ်ပါးသီလစောင့်ရတယ်ရှစ်ပါးသီလထဲမှာသူတိတ္တထာခိုးတာဘာညာတွေရှော့ရတယ်မှာပါတယ်မေတ္တာပို့တာတွေပါတယ်မေတ္တာလည်းမျိုးမျိုးပို့ကြတယ်ပေါ့နော်အဲ့တော့အဲ့ဒီမှာဒီသီလတွေကဘာတွေလဲလို့လေ့လာတဲ့အခါမှာနံပါတ်1သီလသည်သူ့အတ္တမတတ်ရဘူးဒါရှိနေတယ် ရှိနေတော့သူ့အသက်မတတ်ရဘူးသူ့အသက်မတတ်ရဘူးဆိုတာခေါင်းထဲမှာစွဲသွားတယ်နော်ငါတတ်ခဲ့ဘူးတယ်ငါခုတရားထုတ်တယ်ရပါမလားတန်တရားဝင်သွားပြီဆိုတော့အဲ့ဒီတန်တရားကြီးက doubt ကသူဖြစ်နေတဲ့ခါကျတော့တရားထုတ်လို့မရဘူးအထုတ်လို့မရတော့ပထမဆုံး interview မှာသူကဘာပြောလဲဆိုသူ့မှာပြဿနာရှိနေတယ် personal problem ရှိနေတယ်ကဲဒါဆိုငါ့ကိုပြောလို့ရရင်ပြောပါလားဆိုပြောလို့ရပါတယ်တဲ့ဆိုတော့ပြဿနာကသူကနော်မယုတ်သေးစကား ဟောတော့က abortion သုံးခါလောက်ခဲ့ဘူးတယ်နော် abortion သုံးခါလောက်ခဲ့ဘူးတာဖြစ်တဲ့အတွက်ကြောင့်ဒါလူသားမှုဖြစ်နေတယ်လူသားမှုဆိုတော့ဒီ abortion ကပြောမယ်ဆိုလို့ရှိရင်တော့သူခန္ဓာသူပိုင်နေပေါ့ဗျာ liberal ဝါဒအရာ तू ကြိုက်တယ်လို့စီမံလို့ရမယ်နော်ဒါတော့သူခန္ဓာကြမ်းမာရေးတူပဲဖြစ်ဖြစ်လိုချင်လိုပဲဖြစ်ဖြစ်မလိုချင်လိုပဲဖြစ်ဖြစ် तू ဒီသုံးခါတော့လောက်လာမိပြီလောက်လာမိတော့ဒီမှာပါဏာတိပါဒနဲ့လာပြီးတော့တွေ့တဲ့အခါဗုဒ္ဓဘာသာပါဏာတိပါဒထေဆုံးသီလာရောက်နေတယ် ဆိုတဲ့ခါကျတော့ငါလည်းတရားထုတ်တော့မှဆိုတော့အဲ့ဒီမှာသူက doubt ဖြစ်ပြီးတော့မှ remorse ဖြစ်နေတာတန်အဲ့ဒီတော့ remorse ဖြစ်နေတဲ့ကတရားထုတ်လို့မရဘူးမရတဲ့ခါကျတော့သူ့မှာတော့ညှောက်တော့စူးနေပြီ remorse ဖြစ်နေပြီဆိုတော့ဒါတော့ဦးစင်းကဒီညှောက်တော့ထွင်ပေးမှဖြစ်မယ်ဆိုပြီးကောင်းပြီနင်းဟိုတုန်းကလောက်ခဲ့တယ်ဆိုတာဒါကိုမသိခင်ကလောက်တာနော် live ကိုနှမျိုးထားဒါတော့မသိလို့လောက်တဲ့အတွက်ရှေ့ဘက်က live ဒီ part တစ်ခုပေါ့နော်ဘဝတစ်ခုထား အခုသိပြီသိတဲ့အတွက်ဒါနောက်တစ်ခုဒါဆိုတော့ဘဝနှစ်ခုမှာနင်ပထမပြုလုပ်လိုက်တဲ့ကိစ္စသည်မသိလို့လို့လုံးမလိုက်တာဖြစ်တဲ့အတွက်ကိုကိုကိုလည်းခွင့်လိုက်ရတယ်ဒါကြောင့်ဦးဇင်းတို့ forgiveness လုပ်တဲ့ခါမှာဒီကိုကနေပြီးတော့မှကျူးလွန်မိတာကိုလည်းပဲ forgiveness အဲလုပ်ဖို့ကိုကိုခွင့်လွှတ်ဖို့တောင်းပန်ရတယ်သူများကကိုကိုကျူးလွန်တာကိုလည်းပဲကိုကစိတ်တရိယာနေရင်ပြန်ပြီးတော့ဒေါသဖြစ်တယ်လို့သူတို့ဘာတွေကိုပေါ်ကျူးလွန်တာကိုလည်းခွင့်လိုက်ရတယ်မိမိကိုကိုမှားခဲ့မိတဲ့ဟာကိုမသိလို့မှားခဲ့မိတဲ့ဒီအမှားတစ်ခုအတွက်ကိုလည်းပဲခွင့်လွှတ်ရတယ် ဒါ self forgiveness ဆိုတာကိုပြောတာဆိုတော့အဲ့လို forgiveness လုံးသို့မဟုတ်ဆိုလို့ရှိရင်နင်းကဒီမတိလို့လုံးမိတာကိုပဲမိမိကအဲ့ဒါကြီးကိုဒေါသဖြစ်နေမြင်နေလို့ရှိရင်ဒါကိုနှိမ့်ဆက်လိမ့်မယ်ဒါကြောင့်ဒီဓမ္မပဒံတရား၄ပါးထဲမှာလည်းမလုံသေးတဲ့အကုသိုလ်တွေကိုရှောင်မယ်လုံပြီးတဲ့အကုသိုလ်တွေကိုရှောင်မယ်လုံပြီးတဲ့အကုသိုလ်ကိုဘယ်လိုရှောင်မလဲဆိုရင်လုံပြီးတဲ့အကုသိုလ်တွေမတိလို့လုံမိတာဖြစ်တဲ့အတွက်ဒါကိုမိမိနောင်ဘယ်တော့မှမလုပ်တော့ဘူးရေလို့ဆုံးဖြတ်ချက်ချပြီးတော့ရှောင်လိုက်ရဲ့လုံပြီးသားကိုရှောင်နေမိတယ် ဒီအတွက်နော်မသိလို့လောက်ခဲ့မိတာဖြစ်တဲ့အတွက်ကြောင့်လည်းဒါပြစ်ဖြစ်စရာဟိုတည်းမစိတ်မကောင်းစရာမလိုဘူးဆိုအဲ့ဒါကိုဒါကို ignore လုပ်လိုက် forget လုပ်လိုက်ပြီးတော့မှဟောဒီတိတဲ့ချင်းကစားပြီးငါနောင်ဘယ်တော့မှမလုပ်တော့ဘူးလို့ဆိုတဲ့ဆုံးဖြတ်ခြင်းတွေရှိကိုသွားအဲ့ဒါဆိုရင်ဒီဘဝအသစ်နဲ့လူအသစ်နဲ့ဖြစ်သွားလိမ့်မယ်စိတ်အသစ်နဲ့အထောက်လို့ရလိမ့်မယ်လို့ဘုရားကအဲ့လိုညွှန်ကြားလိုက်တော့သူတရားထုတ်တယ်တော်တော်ကြိုးစားတယ်ကြိုးစားပြီးတော့ဒီနှစ်ပတ်အတွင်းဆိုတာသိအချိန်မရှိဘူး तू အရင်ကြိုးစားတယ်နော် ကြိုးစားတဲ့အခါဥရိယပြညံရောက်တဲ့အချိန်ကမှသူဘာဘာကောင်းလိုက်တာပေါ်ပါလိုက်တာဟာရုပ်တင်နေနေဘလို့ရှိတယ်ဟာကောင်းတဲ့အကြောင်းတွေပဲရောက်တယ်နော်ဒါစိတ်တွေဒီကြံနေတွေထိနေတဲ့ဟာတွေမှာပေါ်ပါလို့နာရာတွေကျင်တာလည်းလည်းမရှိဘူးစိတ်ကလည်းပဲကိုယ်ခန္ဓာကိုယ်ကထွေးပြီးတော့အေဂျင့်နဲ့ဗုဒ္ဓနာတစ်ခုမှာဟာလာပါရာဒိုက်မှာရောက်နေတယ်လို့မျိုးသူကခံစားတဲ့အကြောင်းတွေပြောပြတယ်ဦးဇင်းကစိတ်ကြိုးစားမှတ်ဖို့သူ့ကိုပြောတယ်နော်အဲ့ဒီကနေဒီစက်နောက်ဘာပြောလာလဲဆိုတဲ့အခါကျတော့နောက်နောက်တက next interview ကြတော့သူဘာပြောလဲဆိုတော့အရင်နေ့ကတော့ကောင်းတယ်တဲ့ ဒီတော့မကောင်းတော့ခန္ဓာကိုယ်ကြီးကြည့်တာပြားအောင်ကအပေါက်တွေလို့အပေါက်ကြီးတွေတွေးပြီးတော့ယိုကျနေတာပြက်နေတာကိုယ်ခန္ဓာကိုယ်အယိုးချောက်ကြီးတွေလို့တွေ့တာ ਨੇ စိုးစိုးကတော့ဒါလေးကောင်းတယ်မှန်တယ်အခုကျတော့မကောင်းတော့မလို့ရှင်တော့ဘူးကောင်းတယ်လို့ထင်တာမရှိတော့ဘူးဆိုတော့စောစောတုန်းကတော့ကောင်းနေတုန်းကတော့တတ်မဲ့တဲ့တဏမပေါ်ဘူးလားပေါ်တယ်ဒါပေမဲ့တကယ်ခန္ဓာကိုညံမှာဝင်လို့တိသွားပြီဆိုတဲ့အခါကျတော့အနှစ်သာရရှာလို့မရတော့ဘူးအဲ့ဒါကိုပြောတာဘုရားရှင်ရဲ့ဝိပဿနာဉာဏ်ကမရှိနိုင်ဘူးလား ဆိုတော့စောစောလေးတုန်းကအာထုတ်ခါစားကကောင်းတဲ့အချိန်ကိုတော့တတ်မြတ်တဲ့တဏကတ်သွားပြီမတိတော့ကလည်းမတိလို့ပေါ့နော်တိတဲ့အချိန်မှာလည်းပဲကောင်းသေးတာဒါကိုအပြစ်ကိုရောက်လို့ဘယဘဲငါတို့ဖြစ်တဲ့အချိန်ရောက်ပြီဆိုတဲ့အခါကျတော့ဒီခန္ဓာကိုယ်ရဲ့ပစ္စည်းယိုယွင်းနေတဲ့သဘောကြီးအပြစ်သဘောကိုမြင်တဲ့အခါကျတော့မလိုချင်တော့ဘူးမလိုချင်တော့တဲ့အခါကျတော့မရှိတာကောင်းတယ်တဲ့သူကကဖြစ်သွားရောခရစ်စတန်နော်တကယ်အားထုတ်ရင်တကယ်တွေ့တာပဲ အဲ့ဒီတော့ဒီနေရာမှာနာသောဥပတိတုတာရမေတိအဲ့ဒီလိုမျိုးခန္ဓာမှာအနှစ်သာရကြိုက်စရာတွေ့တာစရာမရှိတော့ဘူးရဲ့လို့စိတ်ကနေပြီးတော့ဉာဏ်ဝိပဿနာအတိလောက်ဖြစ်တယ်ဆိုရင်မိမိဘဝခန္ဓာပေါ်မှာတတ်မြတ်တဲ့တဏှာမလာတဲ့အတွက်အဲ့ဒါကိုပယ်တယ်လို့မာစီဆရာကြီးကဆိုလိုချင်တာဘုရားတင်နန်းသဘောပေါက်လားပယ်တာဖြစ်တဲ့အတွက်ရှေ့ကိုဆက်ကြိုးစားရင်မဉဏ်ရောက်မယ်မဉဏ်ရောက်ပြီဆိုတော့တက်ပြီပေါ့ခုနကအနာဂါမိမဲ့ဖို့ရအောင်ဟုတ်တယ်မို့လားအဲ့ဒီကိုရောက်ရင်တော့တကယ်ကာမ ဘဝမှာတက်မြင့်တဲ့ကာမတဏ္ဍအကုန်ပယ်တော့တာပဲကောင်းပြီအဲ့ဒီကနေရှစ်ဆက်သွားစို့အဲ့ဒီတော့နောင်ပါလဲဆိုလို့ရှင်အနိတိတော်တဲ့ဒီနေရာမှာအနိတိတော်ဆိုတာနှစ်မျိုးအဓိပ္ပာယ်ရှိတယ်ပထမတစ်မျိုးကဦးဇုံတို့မာသရိပ္ပံတုတ်ကြီးမှာအဆုံးလေးတွေမှာပြောတဲ့စကားလုံးရှိတယ်အနိတိတော်စာဝိရတတိနသကိဉ္စီလောကဥပါတိယတိဗမာလိုပြောမှဆိုတဏှာဥပါဒနဲ့ခန္ဓာပေါ်မှာမတွဲတော့ဘူးမမီတော့ဘူးအဲ့ဒီလောကကြီးထဲမှာခန္ဓာ ဒီခန္ဓာ၅ပါးဆိုတဲ့လောကကြီးထဲမှာနေသဒုက္ခအတ္တသုဘဆိုတဲ့တွေ့တာမှုကင်းအနှောင်အဖွဲ့ကင်းပြီးတော့မှချမ်းချမ်းသာသာနဲ့သူနေတော့တယ်လို့ဆိုလိုတယ်ဒီပါဠိလေးအတိပဲကဒါတော့အနိတိတော်အမိအတွေ့ကင်းတယ်ဆိုတာဘာလဲဆိုတော့မာစီဆရောကြီးရဲ့ရှင်းပြချက်ကတော်တော်လင်းနေတယ်ဒါဟာတော်ုံတန်ယုံစာဖတ်လို့နားမလည်နိုင်ဘူးအခုနောက်ကပြောပြီးဘင်္ဂညာဘယညာတွေကိုအာဒီနဝညာတွေကိုရောက်လို့ယောဂီရဲ့ပုဂ္ဂိုလ်တဏ္ဍာနဲ့မှာမြင်စရာအလုံးဒီအပြစ်ကိုပဲမြင်တဲ့အခါမှာဖြစ်လိုက်ပြစ်လိုက် ပျောက်လိုက်ဆွဲမဲ့စရာမကြံတော့ဘူးဆိုတဲ့ခါကျတော့ဒီအဖြစ်ပြနေတဲ့ယုံနာခန္ဓာပေါ်မှာဖြစ်ဖြစ်ဖြစ်ကိုရှုနေခိုက်ထုံးခန္ဓာကိုမိမိဆွဲရတာရှိပါဦးမလားမရှိတော့မရှိတော့ဘာဖြစ်လဲလဲဆိုအဖြစ်နဲ့အပြစ်ကိုမြင်လိုက်ပြီအနိစ္စနဲ့ဒုက္ခကိုကောင်းကောင်းမြင်လိုက်ပြီဆိုတော့အနိစ္စဒုက္ခအနတ္တသဘောလက္ခဏာသဘောကိုမြင်တဲ့အတွက်ကြောင့်အဲ့ဒီအခိုက်ဒီထိုယုံနံကိုကြီးကြိုက်မှာထိုယုံနံပေါ်မှာမချူပဲနေရင် ရိုးရိုးအချိန်မှာနေရင်စွဲမဲ့တဏှာဒီချိန်လာသေးလားမရှိဘဲနေမယ်ဆိုရင်တော့လာမယ်ကဲကွဲပြီနော်ဒါတော့မြင်ကြိုက်ကြားကြိုက်နံကြိုက်စားကြိုက်ထိကြိုက်သိကြိုက်မှာဦးဇင်းတို့ယောဂီတွေရှုကြိုက်ကလေးမှာဟောဒီယုံနံခန္ဓာပေါ်မှာမစွဲတော့တာကိုနောက်ထပ်ပြန်စဉ်းစားရင်ပျောက်သွားပြီအစွဲမကြံကြပဲနဲ့ပျောက်သွားတဲ့ယုံနံပေါ်မှာနောင်ပြန်စဉ်းစားတော့စွဲစရာအဲ့ဒီဟာကိုပြောတာအဲ့ဒါကိုအနိတ္တိတော့တဏှာဒိဋ္ဌိတို့နဲ့ယုံနာပေါ်မှာမမီတော့ဘူးတဲ့အဲ့ဒါကိုပြောတာ ဦးဇင်းတို့မိတဲ့အဆင့်နော်တကယ်လို့ကြိုက်စရာလေးကိုကိုကတွေ့လိုက်လို့ကြိုက်စရာအာယုံမှာရောက်ပြီဆိုရင်တော့ဒီကြိုက်စရာလေးကမိမိတို့ရဲ့စိတ်မှာတခါတည်းကတ်ထားလိုက်တယ်ကတ်လိုက်တော့နောင်ပြန်စဉ်းစားရင်ပြန်မပေါ်ဘူးလားပြန်ပေါ်မယ်ကြိုက်စရာဆိုရင်ကြိုက်သဘောကျမယ်မကြိုက်စရာမုန်းစရာဆိုလည်းဒေါသဖြစ်မယ်ဖြစ်တဲ့အခါကျတော့တဏှာဒိဋ္ဌိနဲ့တခါတည်းကတ်ထားလိုက်တဲ့ဖြစ်တဲ့အတွက်နောင်စဉ်းစားရင်လည်းမိနေတဲ့ပေါ်နေအဲ့ဒါကဒီယုံနံပုံမှာတဏှာနဲ့ဒိဋ္ဌိကမိကတ်ထားတယ်ဆိုတာအဲ့ဒါကိုပြောတာ မြင်တွေ့လိုက်တဲ့အချိန်ခါမှာမှတ်လိုက်တဲ့သူဒီတဏှာဒိဋ္ဌိအကမခံလဲရဘူးဒီယုံနာပေါ်မှာဒါတော့မြင်တွေ့လိုက်တဲ့အချိန်ခါမှာရိုးရိုးကလေးနဲ့အဲရိုးရိုးဆိုတာရှုမှတ်မှုတတိဆင်ခြင်မှုမပါဘဲနဲ့ကြည့်လိုက်ရှုလိုက်မိတယ်ဆိုရင်တော့ထိုမြင်လိုက်တဲ့ရူပါယုံတတယုံခန္ဓာယုံရတယုံအာယုံ၅ပါးပေါ်မှာတဏှာဒိဋ္ဌိကတ်သွားတာဖြစ်တဲ့အတွက်ဒါဖြစ်နိုင်ခြင်းရှိတာကိုပြောတာဒါကြောင့်အနိတ္တိတော့ ရှုပဲနေမယ်ဆိုရင်တဏှာဒိဋ္ဌိနဲ့ကပ်ပြီးတော့ဆွဲလပ်မှုတွေဖြစ်နေတဲ့ဟာဒီရှုလိုက်တဲ့အချိန်အခါမှာတဏှာဒိဋ္ဌိမကတ်တော့တာကိုတဏှာဒိဋ္ဌိပေါ်မမီတွေ့တော့ဘူးလို့ပြောတယ်သူရှိကိုဘာမှတော့ပြီးတော့မှီတွေ့နေကြအကြောင်းမရှိတော့ဘာဖြစ်လို့လဲမြင်တွေ့တဲ့အချိန်မှာတခါတည်းကိုမှတ်ထားလိုက်ပြီးရှုလိုက်ပြီးဝိပဿနာရှုလိုက်ပြီးလို့ဆိုလို့တယ်ဒီအတွက်သူကကတ်ကြံတာရှိသေးရဲ့လားမကတ်တော့မမီတော့ဘူးလို့ဆိုလို့တယ်ဒါကတခုနော်ဒါကဥစဉ်တို့ကျင့်စဉ်နဲ့ဆိုင်တယ် ရိုးရိုးကတော့အနိတ္တိတုဆိုတာမမိဘူးဆိုတာကအခြားသူတယောက်ကိုမှီတွေ့တာကိုပြောတာနားလည်တဲ့သူတယောက်ကိုမေးရတာကိုပြောတာနော်သူ့ရဲ့နောက်မှာဥစဉ်တော့ပါဠိအရပြောမယ်ဆိုလို့ရှိရင်အနေညနေယောသူတစ်ပါးတွေကမသိစေအပ်ဘူးကိုယ်တိုင်သိတယ်ဆိုတဲ့ပုံကလေးကိုထောက်ဆရင်နော်တဲ့အနိတ္တိတောဆိုတာကလည်းပဲတဲ့ဥပမာထားပါတော့နော်ယုံနာခန္ဓာကိုဝိပဿနာရှုတဲ့အခါမှာအနိစ္စဒုက္ခအနတ္တရေလို့ပုထုဇဉ်ဝိပဿနာဉာဏ်အမြင်မဟုတ်တော့ပဲအရိယာမဉ္ဇဉ်ဒီတက်ပြီးသိပြီဆိုပါတော့ တနည်းအနာဂါမိမက်ထီအောင်ရောက်ပြီးပြီဆိုပါတော့ဒီလက္ခဏာရင်၃ပါးအနိစ္စဒုက္ခအနတ္တသဘောယုံနာရဲ့ဖြစ်ဖြစ်သဘောကိုကိုယ်တိုင်ဖြတ်ကျော်ပြီး self experience နဲ့ဒါကိုတည်ထားပြီးပြီဆိုလို့ရှိရင်ဒါကအနိစ္စဒုက္ခအနတ္တဟုတ်ပါရဲ့လားလို့အဲ့ဒီသူမှမေးစရာနောက်ထပ်လူရှာစရာလိုသေးလားအဲ့ဒါအမိမရှာစရာမလိုဘူးပြောတာအနိတ္တိတော့နောက်ထပ်အနိပဲတခုနော်ကဲဦးဇင်းတို့ပြိဿစာဘလောက်ခက်သွားပြီလဲအဲ့ဒါကိုပြောတာအနိတ္တိတော့နှစ်မျိုးရှိတယ်ဒါကိုစရောကြီးကထောက်ပြတယ်ဦးဇင်းတို့မသိနိုင် တော့ဒီဆရာတော်ကြီးတွေကျေးဇူးကြောင့်မလို့ဦးဇင်းတော်အခုလိုသင်္ဍချလို့ရတာအခုပဲစဉ်းစားကြည့်တော်တော်နဲ့နေပြီဒါနော်ပါဠိလေးတစ်လုံးကဘလောက်တာသွားတယ်လဲဟောခုနထိုးတော့ရှေ့ဆက်ကြအနေညနေရောတယ်နော်အနေညနေရောကဒါလေးပြီးပြီးပြီအနေညနေရောဆိုတာကမိမိကိုယ်တိုင်တည်ပြီးပြီဆိုရင်ဒီအနေစာဒုက္ခဒီယုံနာဟာအနေစာဒုက္ခသဘောရှိတဲ့ဟေ့ဖြစ်ဖြစ်သဘောရှိတဲ့ဟေ့ရေလို့သူ့ကိုသူတစ်ပါးကပြောစရာလိုသေးလား မလိုဘူးကိုတိုင်ဖြတ်ကိုတိုင်တိလာခဲ့ပြီးသားလုပ်ငန်းစဉ်ဖြစ်တဲ့အတွက်မဉဏ်နဲ့နော်ဦးဇင်းတို့ဝိပဿနာဉာဏ်တော်မဟုတ်တော့ဝိပဿနာဆိုတာလောကိဘက်ကဟောပြောတာမဉဏ်ဆိုတာတက်ရိုက်သိတာကိုပြောတာတက်ရိုက်ကြီးကိုထိုးပေါက်ပြီးတော့တိပလိုက်တာပြောင်းလဲမှုမရှိတော့ဘူးဒါတော့တည်တည်ချာချာအမတန်အားပြင်းတဲ့မဉဏ်ကြီးနဲ့တိလိုက်ပြီးပြီဆိုလို့ရှင်ယုံနာရဲ့သဘောဖြစ်ဖြစ်ကိုတိပြီးပြီးယုံနာရဲ့အနိစ္စဒုက္ခအနတ္တမြင်ပြီးပြီးဘယ်သူကမှသူ့ကိုလာတင်ပြပြောပြကြမလိုဘူးဒါကြောင့်သူတစ်ပါးပြောလို့သိတာမဟုတ်ဘူးတဲ့ဒါတော့ အတိပ္ပယ်ကသူ့ဘာသာသူသိပြီးသားလို့ဆိုလိုတယ်ပါဠိတွေကကောက်နေတဲ့အတိပ္ပယ်တွေကဒါတော့အဲ့ဒီပါဠိကိုမြန်မာလိုတက်ရိုက်ပြန်ရင် သူတစ်ပါးတွေပြောကြားလို့သိတာမဟုတ်ဘူးဗမာလိုအဖြောင့်ပြန်ရင် ကိုယ်တိုင်သိပြီးပြီလို့ဆိုလိုတယ်နော်ဒါတော့ကောင်းပြီဒီဂါထာလေးရဲ့အတိပ္ပယ်ကတော့အဲ့ဒါပါပဲနော်ဒါကြောင့်ခန္ဓာ၅ပါးယုံ nant တရားတွေအပေါ်မှာမိမိတို့ကရှုမှတ်မှုနဲ့တည်တည်ချာချာယုံ nant ဖြစ်ဖြစ်သဘောတရား ဘင်္ဂသဘောတရားအပြစ်သဘောတရားတွေနော်ဒါတွေကိုကိုယ်တိုင်သိပြီးတဲ့အခါမှာဒီခန္ဓာ၅ပါးရဲ့အပေါ်မှာနေစာဒုက္ခအတ္တသုဘဆိုတဲ့ရှာလို့မရတာကိုအနှစ်သာရမရှိဘူးအနှစ်သာရမရှိတဲ့အတွက်ထိုခန္ဓာ၅ပါးပေါ်မှာဆွဲလမ်းမှုမရှိတော့ပဲကြောက်ရွံ့ထိတ်လန့်မှုနဲ့လွတ်မြောက်မှုကိုရှာပြီးတော့မညံထိအောင်တက်သွားမယ်တက်သွားပြီးတော့ဘယ်ထိတက်မလဲအနာဂါမိမေထိတက်မယ်တဲ့အနာဂါမိမေဖို့ရောက်ပြီဆိုတဲ့အခါကျတော့အဲ့ဒီမှာကိုယ်တိုင်တိသွားပြီးသားဖြစ်လို့ ယုံနာဖြစ်ဖြစ်အနေစာဒုက္ခအနတ္တသဘောတွေကိုကိုယ်တိုင်သိပြီးသားဖြစ်တဲ့အတွက်သူတစ်ပါးတွေအမိပြုစရာမလိုတော့ဘူးအားကိုးစရာမလိုတော့ဘူးကိုယ်တိုင်သိပြီးသားဖြစ်တဲ့အတွက်သူတစ်ပါးတွေပြောပြသူ့ကိုလာပြီးတော့တင်ပြစရာပြောပြစရာလည်းမလိုတော့ဘူးအဲ့ဒီလိုမျိုးနော်အမ်ထိုကဲ့သို့ပေါ့နော်ဘာလဲအဲထိုယဟန်ဒီလောအဲ့ဒီလိုမျိုးကြင့်ကြံမယ်ဆိုလို့ရှိရင်တော့တဲ့လောကကြီးနဲ့မညိမတွေ့တော့ဘဲနဲ့ လောကကြီးနဲ့ညီကပ်တွေ့တာခြင်းမရှိတော့ဘဲနဲ့ကောင်းမွန်စွာကြင်ကြံနေထိုင်ခြင်းမိပါ၏လို့မြတ်စွာဘုရားကတက်တော်တရားဘုရားကနိမိတဘုရားကိုအဲ့ဒီလိုမျိုးဖြည့်ဆိုခဲ့ပါတယ်ဒါတော့အဲ့ဒီကထာရဲ့ဆောင်ပုဒ်ကလေးဆိုကြည့်အောင်နှစ်ခေါက်လောက်တတ်ဆိုပါအောင်ဥပတိတွင်နှစ်မမြင် ထိုတွင်မလို့မမဲ့ပြီးမိတွဲကင်းစင်ကိုယ်တိုင်းပင်တည်မြင်ကောင်းစွာနေရသည် နောက်တစ်ခေါက်ဥပတိတွင် နှစ်မမြင်ထိုတွင်မလို့မမဲ့ပြီးမိတွဲကင်းစင်ကိုယ်တိုင်းပင်တည်မြင်ကောင်းစွာနေရသည်သာဓုခံယူစဉ်တို့ထုံးစံနော် လုပ်ငန်းလေးမပြစ်အောင်3မိနစ်တော့ဘုရားတရားတန်ခါပူဇော်ရင်းနဲ့3မိနစ်တရားမှတ်ပြီးတော့တိန်တာပေါ့နော်။အဲဒါလေးတရားထိုင်ကြမယ်။ ဤသို့ပြုရဤသို့ပြုရမြတ်ဘုံညကြောင့်ချမ်းမြအေးကြည်ဘေးမဲ့မြည်သည်လမ်းမကောက်ပဲရောက်ရပါလို့ထို့ထို့ဘဝဒုက္ခအေးတံမြတ်မပေါင်းမကောင်းဟုသည်မြမတွေ့ရပဲမင်္ဂလာကိုရွယ်ကားဓာတိုင်းရစီတော် ယနေ့ယခုပြုပြုသည်မြတ်မြတ်ဘာကကိုဆရာမျိုးသားနဲ့ကိုမာဆောင်ချက်ကိုဆောင်နှက်ကရင်းစားရှိသည်မြတ်လုံးစုံဘုံ31ဖြစ်ဖြစ်သည်မြတ်ဝိနေယတုလင်္ဂဝေတိညာထွေသာဓုခေါ်စေတော်အမြအမြအမြ ယူတော်မူကြပါကုန်လားသာဓုသာဓုသာဓုအမြတ်အမြတ်အမြတ်ယူတော်မူကြပါကုန်သာဓုသာဓုသာဓုအမြတ်အမြတ်အမြတ်ယူတော်